ဒီရနေ့မင်းညာဟောတော်တဲ့အရိယဝါဒတရားကိုဆက်ပြီးဟောရမယ်။ဒါပေမဲ့ထမပိုင်းကကောင်းစဉ်လေးတွေကိုလည်းရမ်းပြီးဆင်လိုက်အောင်မှသင်ကြားပေါ်မှာဒါကြောင့်အကျဉ်းချုပ်ထပ်ပြီးပြောအောင်မယ်။အရိယဆိုတာကအရိယပုဂ္ဂိုလ်ပဲ။အာဝါဒဆိုတာကနေရာအိမ်လို့အဓိပ္ပာယ်ရှိပါတယ်။ငခုပေါင်းလိုက်တော့အရိယဝါဒဆိုတာအရိယတို့ဤ နေရာအိမ်လို့ဆိုလိုပါတယ်။အနေရဟောခဲ့တဲ့အတိုင်းအရိယာပုဂ္ဂိုလ်ဆိုလို့ရှိရင်ရှေးရှေးကဘုရားရဟန္တာအရိယာပုဂ္ဂိုလ်တွေလည်းဒီအရိယာဝါဒတရားတွေကိုပဲမြည်ပြီးတော့နေသွားကြပါတယ်။ယခုပစ္စုပန်ခေတ်ဂေါရဏစွာဘုရားသာသနာခေတ်မှာရှိတဲ့ဘုရားရဟန္တာအရိယာပုဂ္ဂိုလ်တွေလည်းဒီရိယာဝါဒတရားကိုပဲမြည်ပြုပြီးတော့နေရပါတယ်။နောက်ခါကာလပွင့်ထုံးပေါ်ပေါ်လက်တနဲ့ တရားယဟန္တာအရိယာပုဂ္ဂိုလ်တွေလည်းပဲဒီယဝတာတရားတော်တွေကိုပဲအမိပြုပြီးတော့နေရမှာပါပဲတဲ့ဒီယဝတာတရားတွေကိုဆုံးလုပ်ပြီးတော့အရိယာမဖြစ်နိုင်ဘူးလို့ဆိုလိုပါတယ်ဒီတော့ဒီယဝတာတရားတွေဟာအမတန်ရေးကြီးတဲ့တရားတွေဖြစ်ပါတယ်တနည်းအားဖြင့်ဆိုရင်အရိယဝါဒတရားနဲ့ပြည့်စုံနေကြတဲ့အရိယပုဂ္ဂိုလ်တွေဟာ အဘယ်လေးပါးအစရှိရဲ့သံဃာဝဆင်းရဲတွေမှလွတ်မြောက်သွားပါတယ်။ဒါကြောင့်အရိယဝါဒဆိုတာအဘယ်လေးပါးအစရှိသောသံဃာဝဆင်းရဲတွေကလွတ်မြောက်အောင်လို့ကိုအောင်ရာဌာနတွေလို့ဆိုရင်လည်းမလွဲပါဘူး။လောကမှာဘေးရန်အန္တရာယ်ရှိနေတယ်လို့ပဲသံဃာမှာလည်းပဲဘေးရန်အန္တရာယ်ရှိနေပါတယ်။အဲဒီဘေးရန်အန္တရာယ်အကုန်လုံး အကုန်လုံးကိုကာဝယ်ပေးနိုင်တဲ့နေရာဌာနကြီးတွေဆိုတာဒီအရိယဝါဒတရားကြီးတွေပါပဲအဲဒီအရိယဝါဒတရားတွေမှာအခုတရားနာပရိသတ်တွေကိုအောင်ပြီးတော့ဘေးရန်အန္တရာယ်တွေကစင်ထာကလုံးရောက်ဖို့ရာမြတ်စွာဘုရားကဒီရိယဝါဒတရားတွေကိုဟောကြားထားခဲ့ပါတယ်အဲဒီလိုဟောကြားထားခဲ့တဲ့ဘုရားမိန်တော်တွေကိုခွန်ကြီးတို့ကသင်ဟောကြားနေတယ်လို့ အာယုံပြုပြီးနာကြပါဒါပေမဲ့ဒီနေ့တော့ပါဠိကိုမျိုးပဲအရိယဝါဒကောင်းစဉ်ဆောင်မှုကလေးတွေလောက်သာရွတ်ဆိုပြီးတော့အတူရုပ်ပဲဟောပါမယ်ငါအင်ပဲနေဂုံ၆တွေသုံးစီစောင့်တပါဆို ၆ပါးနဲ့လည်းပြည့်စုံရမယ်အဆောင်လျှောက်တစ်ပါးနဲ့လည်းပြည့်စုံရမယ်တဲ့အရိယဝါဒ၃ခုပေါ့လေးရမိဃာပဲရှင်ရာသစ္စာသီရမြာသို့လေးရမိ ဒါရဏကိုလည်းမြည်ရမယ်တဲ့ပြီးတော့သီလသစ္စာတွေကိုလည်းပြရမယ်တဲ့ပြီးတော့ဒီသံဃုတ်ထဲက2ပါးခုနကသံဃုတ်ထဲက3ပါးပေါင်း5ပါးကြည်သွားကြာမိကျစဉ်ကြာကြည်လင်းဆောဝင်ငိမ့်စေသာဆိုကြာမိကျ မိမှုလည်းကျင့်စင်ရမယ်တဲ့အကြာစီတွေလည်းနောက်ကျခြင်းမရှိဘဲနဲ့ကြည်ကြည်လင်လင်ဖြစ်စေရမယ်တဲ့သောတဝန်နဲ့ငြိမ့်တဲ့တရားနဲ့လည်းပြည့်စုံရမယ်ဒီဆောင်ဘုရား၃ပါးရှင်၅ပါးနဲ့ပေါင်းလိုက်ရင်ဒီပါးရှိသွားပြီစိတ်ကောင်းစွာလို့ပညာလို့မချွတ်ကုန်စေပါဆိုစိတ်ကောင်းစွာလို့ပညာလို့မချွတ်

အလုံးပေါင်းလိုက်တော့10ပါးပြည့်သွားပြီအရိယာဝါသဟောခေါ်ပြဗုဒ္ဓမြတ်ဖရာဆို လဲဆိုရင်မြတ်စွာဘုရားကဟောထားခဲ့ပါတယ်တဲ့အဲဒီထဲမှာရှင်းဥစွာထူတော်မို့လိုတာကပါတော့ဆိုရင်အဆောင်ချောက်ကလေးတစ်ပါးကစပြီးထူတော်မို့ပါပဲမင်းကပြောခဲ့တဲ့အဆောင်ချောက်ကလေးတစ်ပါးပါပဲစိတ်တိုင်းမှရှုသတိပြုစောင့်မှုအစဉ်ထားဆိုစိတ်တိုင်းမှ စည်းဥစွာကြွယ်ဝတဲ့ပုဂ္ဂိုလ်တွေထက်တန်းရတုဌာနနေရာရှိတဲ့ပုဂ္ဂိုလ်တွေရဲ့အိမ်တွေမှာဘေးရန်တွေလုံခြုံအောင်လို့အဆောင်လျှောက်ကလေးထားရတယ်။ထက်တန်းရတုဌာနနေရာအမှန်တန်ကြီးကျယ်တဲ့ပုဂ္ဂိုလ်ကြီးတွေကြတော့အဆောင်လျှောက်ကတခုတောင်မဟုတ်ပါဘူးအများကြီးထားရပါတယ်။ဒီတော့ကသေဥဆံပိုင်ဘယင်းများတွေဆိုလို့ရှိရင်သက်တော်ကောင်းနေဆိုတာ အများကြီးထားရပါတယ်။တိုင်းပြည်နိုင်ငံတွေမှာဘေးရန်အန္တရာယ်မွန်လာအောင်လို့အစောင့်ရှောက်တွေဆိုတာဘဝဉာဏ်ကနေပြီးအများကြီးပဲထားရပါတယ်။အဲဒါလိုပဲမိမိတို့ခန္ဓာကိုယ်ထဲမှာကိလေသာဘေးရန်အန္တရာယ်မွန်ရောက်နိုင်အောင်လို့အစောင့်ရှောက်ကလေးတစ်ခုထားရမယ်။ဒါလေးတော့ဆိုလို့ရှိရင်မယမှုသတိဆောင်လျှောက်ကလေးတဲ့။ အဲဒီသတိစမ်းချက်လေးကိုဘယ်လိုထားရမလဲဆိုရင်ဖြစ်တိုင်းဖြစ်တိုင်းမှတ်စုပြီးတော့ထားရမယ်ဖြစ်တိုင်းဖြစ်တိုင်းဆိုတာမျက်စိကမြင်တိုင်းမြင်တိုင်းနားကကြားတိုင်းကြားတိုင်းနှာခေါင်းကအနံ့ကိုနားတိုင်းနားတိုင်းလျှာကအရသာကိုစားပြီးတိုင်းစားပြီးတိုင်းကိုယ်ကတွေ့ထီတိုင်းတွေ့ထီတိုင်းမှတ်စုပြီးတော့အဆောင်လေးထားရမယ် ကိုယ်ဝတ္တိရဆိုတဲ့နေရာမှာကိုယ်မူရာပြုပြင်နေပြုပြင်နေအကုန်လုံးပါဝင်တယ်လက်ကလေးလှုပ်လိုက်ရင်လှုပ်တဲ့အပိုင်းကလက်ထဲမှာဒုတိမှုလေးရှိတယ်ဆိုတော့ဂျာမတာကိုပြည့်စုံဆုံးပြောရမယ်ကောင်းကလှုပ်လိုက်ရင်လည်းကောင်းမှအတွေ့အထိရှိတာပဲအတွေ့အထိဆိုတာကဒီကိုယ်လုံးနေရာတကာမှာရှိပါတယ်အဲဒီအတွေ့အထိတွေဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းလည်းပဲ မရှူပြီးစောင့်ရှောက်ကလေးထားရမယ်ဒီကုစဉ်းစားကြံစီတိုင်းလဲမရှူပြီးစောင့်ရှောက်ကလေးထားရမယ်ဒီကုစဉ်းစားကြံစီတယ်ဆိုတာကတော့သူ့နဲ့ပဲဟာအင်မတန်ကြည်ပြမှာတယ်အိပ်ပျော်နေလိုက်လားဟုတ်ပဲသူကရနာတယ်အိရာကနိုးတယ်ဆိုတော့ကစပြီးသိကူးတော့တာပဲနောက်တစ်ခါအိပ်ပျော်သွားမှအားတော့ရတော့တယ်ဒီနေ့လုံးတစ်ခါတည်းမရမနာသိကူးနေတာပဲ အဲဒီစိတ်ကူးတွေထဲမှာကောင်းတဲ့စိတ်ကူးလည်းပါပါသေးတယ်သို့တော့များသောအားဖြင့်မကောင်းတာတွေကများတတ်ပါတယ်အဲဒီလိုစိတ်ကူးစဉ်းစားကြံစီတိုင်းလည်းပဲအမှားရတဲ့တတိလေးနဲ့စောင့်ရှောက်ရမယ်တဲ့အဲဒီလိုစောင့်ရှောက်နေလို့ရှိရင်ဒါကဒေါသမောဟကိလေသာဘေးရန်အန္တရာယ်ကြီးကြီးနေပါတယ်အဆောင်လျှောက်ရှိတဲ့နေရာဌာနကိုဘေးရန်အန္တရာယ်ဝင်နိုင်ဘူး တခိုးတို့လူဆိုးတို့ဓမြအားတို့ရံသူတို့ဆိုတာဟာအဆောင်လျှောက်ကောင်းရင်ပဲဝင်နိုင်လိမ့်မလို့အဆောင်လျှောက်မရှိတဲ့အိမ်တွေဆိုရင်ဝင်ပြီးတော့ကိုကျင်လဲကိုရတဲ့လူကျင်လဲလူရတဲ့နေဆက်ကျင်လဲနေဆက်ရတဲ့အဲ့ဒါအဆောင်လျှောက်မရှိလို့အဆောင်လျှောက်မရှိလို့ပါပဲကြီးပြန်ရင်လည်းအဆောင်လျှောက်ကမလုံညုံတော့ပါပဲကောင်းကောင်းလုံညုံအောင်စောင့်ကြောက်နေရင်တော့ ဘာမှဘေးရန်တွေမဖြစ်နိုင်ပါဘူးအဲဒါလိုပဲဓွား၆ပါးကဖြစ်တိုင်းဖြစ်တိုင်းကိုကျุမပြီးတော့သတိစောင့်ရှောက်လေးအစဉ်မပြတ်ထားရမယ်တဲ့အဲဒီအစောင့်ရှောက်ထားတာကလည်းညာနာဖြစ်တဲ့အခါကျမှအကုန်လုံးပြည့်စုံပါတယ်ညာနာမဖြစ်သေးခင်တော့အဲ့ဒါကိုပြည့်စုံအောင်အဖြည်းဖြည်းလေ့လာနေရတယ်သာသင်ရတယ်နဲ့လည်းတူပါတယ်သာသင်ရမှာ ပထမသင်္ဃာကတော့သင်ဖတ်တတ်လေဦးမလဲတလုံးချင်းတလုံးချင်းကစားပြီးသိလာသွားရတယ်ဗမာသာဆိုရင်စာကြီးခါခွေစသည်ဖြင့်တလုံးချင်းကစပြီးသင်ရပါတယ်စာကြီးကဘယ်လိုနေလဲစာခွေကဘယ်လိုနေလဲဆိုတာအင်မတန်မှားရပါတယ်တခြားဘာသာစာပေဒီမှာလဲသူ့ဘာသာလိုက်သူ့အခရာတွေကိုဒီလိုတလုံးချင်းကစပြီးမှားရတာပါပဲ။ နောက်တော်တော်လေးနိုင်နေလာတဲ့ခါကျတော့နှလုံးပေါင်းသုံးလုံးပေါင်းစသည်ဖြင့်ပေါင်းပြီးတော်တော်လေးဖတ်တာလာတယ်။ကောင်းကောင်းကြီးနိုင်နေတဲ့ခါကျတော့ဟောမျက်စိနဲ့တခါလဲကြည့်လိုက်ရုံနဲ့စာပိုင်တရားကြီးကိုဖတ်ပြီးဖြစ်သွားပြီ။အဲလိုပါပဲအစပထမတော့ဒီတတိကမနိုင်နေလို့သိအာမကောင်းသေးဘူး။နောက်ကြတော့တပြေးပြေးနဲ့ ဒီတိုင်းဒီတိုင်းတွေကိုသူကအကုန်လုံးလောက်ပဲမှတ်နိုင်လာတယ်။အဲဒီလိုမှတ်နိုင်လို့ဒေါ်လာနဲ့နေလာတဲ့အခါကျတော့အဲဒီလိုမှတ်နေရင်လည်းကပဲသောတာပတိမေဖို့စခန်းကိုရောက်ပြီးတော့သောတာပန်ဖြစ်သွားတယ်။သူတဲ့နိုင်နေတဲ့အခါကျတော့သရာယမေဖို့စခန်းကိုရောက်ပြီးသရာကံဖြစ်တယ်။သူတဲ့နိုင်နေတဲ့အခါကျတော့အနာယမေဖို့စခန်းကိုရောက်ပြီးအနာကံဖြစ်သွားတယ်။ နာဂပုဂ္ဂိုလ်ဆက်ပြီးရှိမှလို့ဒီသတိအဆောင်လျှောက်လေပြည့်စုံအားကောင်းပြီးနိုင်နေတဲ့အခါမှာဉာဏ်သာဖြစ်သွားပါတယ်။အဲဒီခါကျတော့တတိကဘယ်နေရာမှာမှလိလချင်းမရှိတော့ဘူး။ဒါကြောင့်ဒီနေ့သာဖြစ်ပေါ်ရာအတွက်အခွင့်အရေးအပေါက်ကြားကုန်မရှိတော့ဘူး။သတိဆောင်လျှောက်ကနေရာတကာမှအကုန်လုံးစီးရပေးရကြီးဖြစ်နေတယ်။အဲဒီကြောင့်အားထုတ်ရမှာပဲ။ အမှန်တန်လည်းကောင်းပါလေဒီဆောင်ပုဂ္ဂလိတစ်ခုတည်းနဲ့ယူသူဒီအရုပ်သားမယ်ဆိုလို့ရှိရင်နိဗ္ဗာန်ရောက်နိုင်ပါလေအရိယဝါဒခေါ်ပါလို့ဆိုရတယ်အမှန်တော့ဒီတိတစ်ပါးနဲ့ကိုပြည့်စုံနေပါပြည့်စုံနေပါလေစိတ်တိုင်းစိတ်တိုင်းကိုအကုန်လုံးမြင်အောင်လို့ဒါတတိနဲ့ရှုမှတ်နေပါဒီလိုရှုမှတ်နေလို့ဘယ်ဟာမှမလွတ်တော့ဘူးဆိုလို့ရှိရင်အကုန်လုံးပြည့်စုံသွားပါတယ်သို့ပေမဲ့ တခြားဂုဏ်တွေနဲ့လည်းအပြီးပြီးထုတ်ဖော်ပြီးပြောမှနားလည်မှာမူမြတ်စွာဘုရားကအခြားဂုဏ်ပုဂ္ဂိုလ်ကိုလည်းအပြီးပြီးထုတ်ပြီးဟောထားတာအမှန်ကတော့သတိလေးတစ်ခုသာလိုရင်းမယ်ဒါကြောင့်ပရိနိဗ္ဗာန်သံဃာနည်းကြတော့မြတ်စွာဘုရားကဒီသတိလေးတစ်ခုကိုသာအတူတူဟောသွားခဲ့ပါတယ်အာနာရာနိဘိကဝေအာမန္တယာမိဟော

ညှော်လင်းစရာမရှိဘူးဆိုတော့အခြေအနေရောက်တဲ့အခါကာလကြတော့မိခင်ဖခင်တွေကမိမိတို့ပါကြီးကလေးသမီးကြီးကလေးတွေကိုအမြဲတမ်းသတိရပြီးလိုက်နာယူကြဖို့အရေးကြီးဆုံးချက်ကလေးတွေကိုမှားကြသွားရကြပါတယ်။ဘုန်းကြီးတို့ငယ်ငယ်စင်သာမေဘွားတို့ကပေါ့လေအဲဒီခါတုန်းကရရွာတဲ့မလိကယောဂတွေပြေးလို့

မိဘကမှာခဲ့တဲ့စကားကလေးကိုသာသမီတွေကနားထဲမှာမမိရဘူးကိုယ်တော်ကမှားနေတဲ့အချိန်လေးနဲ့ပြောနေတဲ့အတန်လေးဟာအစဉ်သာရမြင်နေသလိုကြားနေသလိုဖြစ်နေတတ်ပါတယ်ဒါကြောင့်အဲ့ဒါတွေကိုရိုးသေးသေးလိုက်နာတတ်ကြပါတယ်သောသောပိုင်းကမိဘစကားနားမထောင်တဲ့သာသမီဖြစ်စေကမူနောက်ဆုံးချိန်လေးမှာပြောခဲ့တဲ့စကားကလေးကိုတော့

နောက်ဆုံးစကားအနေအချင်းညွှန်ကြားမိမှာခဲ့ပြီးတော့အမ်ဘာကိုမာသလဲဆိုတော့သင်္ခါရသင်္ခါရတရားတို့သည်ဝိရဓမ္မပစ္စည်းချင်းသဘောရှိကုန်၏သင်္ခါရတရားတွေဟာပြတ်တဲ့တရားတွေကြီးပဲဘာမှအာဟုစရာမရှိပါဘူးတဲ့ဒီစကားငမနာလေးနဲ့ပါတယ်အမှုမဲ့အမှန်မဲ့ခါပေါ်ပေါ်လူတွေကတော့ဒါလေးဟာ ဘာမှမဟုတ်တော့လို့လည်းထင်ကြပေလိမ့်မယ်အမှန်မှားတော့ဒီစကားကအလုံးပဲရေးကြည့်ပါတယ်သင်္ခါရများတွေကတပြက်တည်းပြက်နေတာတဲ့ဒီရှင်သားတို့ထင်တဲ့အတိုင်းဒီငဲဒီနေတာမဟုတ်ဘူးငငယ်ကစပြီးတော့စိတ်ကလည်းဒီစိတ်แท้ပဲဒီငဲဒီနေတယ်ငါပဲလို့ဒီလိုများကထင်နေကြတယ်ရုပ်ကိုယ်ကြီးကလည်းငငယ် လေးဘဝကရုပ်ကိုယ်ကြီးကပဲတစ်ဖြည်းဖြည်းချင်းကြီးမြင့်ပြီးတော့လာတယ်ဒီကိုယ်ကြီးပဲဒီညက်ဒီနေတယ်ငါပဲလို့ဒီလိုများကထင်နေကြတယ်အဲဒီလိုထင်တဲ့အတိုင်းမဟုတ်ပါဘူးတဲ့ဒီယုံနာသင်္ခါရတရားတွေကဌာနမဲ့ဆဲပြင့်နေတာတဲ့သင်တို့ကကောင်းကောင်းမသိသေးလို့ပဲဌာနမဲ့ဆဲပြင့်နေတာပါမအကုဇာမရှိဘူးဘယ်ခြင်းမစိုး လုံးဝပျက်စီးပြီးတော့သေသွားနိုင်တယ်ဒီသက်ဒီခန္ဓာကိုယ်နဲ့နောက်အကြာကြီးနေရအောင်မှာပဲလို့ရှင်းနေကြကြတယ်တကယ်လည်းထင်နေကြပါတယ်အဲဒီလိုထင်နေတဲ့အတိုင်းမဟုတ်ပါဘူးတဲ့သင်္ခါရတရားတွေဆိုတာခန္ဓာမစဲပြည့်နေတဲ့တရားတွေပဲအဲဒီတော့ဒါတွေကိုသင်တို့သိထားရမယ်လို့ဒီအိဗယ်ကိုနားလည်စေလိုတဲ့အတွက်မြတ်စွာဘုရားက

မမေ့တဲ့သတိကလေးနဲ့ပဲကြီးကြီးပြီးဆုံးအားထုတ်ကြပြီတော့လို့မြတ်စွာဘုရားကမှာထားခဲ့ပါတယ်အဲ့ဒါဟာနောက်ဆုံးစကားတော့ပဲမိဘတွေမှာထားခဲ့တဲ့နောက်ဆုံးစကားကိုသာသမီတွေကမမေ့ရတယ်လို့ပဲမြတ်စွာဘုရားမှာတော်မူခဲ့တဲ့ဒီစကားကလေးကိုဘုန်းကြီးတို့ရောငဃာဓမ္မတွေရောဘုရားဘာသာဝင်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမေ့စရာတော့မကောင်းပါဘူး မမေ့တဲ့နဲ့စကားကလေးပါပဲအင်မတန်ကိုတရိယာပြီးနိုင်နာတဲ့နဲ့စကားလေးပါပဲအဲ့ဒီစကားလေးဟာဒိဋ္ဌိသုံးပုံကျယ်နဲ့အတိပ္ပယ်အားဖြင့်ညီမျှနေတယ်လို့အထာထာမှာဖုံးပြထားပါတယ်အဲ့ဒီတော့အပမာရမမေ့တဲ့တရိတရားဆိုတဲ့ဒီလုံးလေးနဲ့မြတ်စွာဘုရားကနောက်ဆုံးမိန့်မှထားခဲ့ပါတယ်အခု ဒီဝိယဝါဒသုံးမှာတော့အဲ့ဒီတတိရဲ့အချမ်းရံစိတ်ပိုင်းမြင်တဲ့တကွ10ပါးဟောထားပါတယ်အဲ့ဒီ10ပါးထဲမှာလူရင်းကတော့မမေ့တဲ့တတိတရားလေးပါပဲအဲ့ဒါအဲ့ဒါတခုတည်းနဲ့မရှိဘူးပြီးအားထုတ်လိုက်ရင်ဉာဏ်တွေလည်းအကုန်လုံးပြည့်စုံသွားနိုင်ပါတယ်အဲ့ဒါကိုသဘောပေါက်ဖို့ရာဒီကနေ့ထပ်ပြီးတော့ရှင်းပြပါတယ်။ ယံမေတဲ့သတိတရားလေးကိုတည်တော်တဲ့အခါမှာမိယာ၄ပါးကလည်းလိုပါတယ်တဲ့အဲဒီမိယာ၄ပါးသောင်းဘုတ်ကိုဆိုကြရမယ်မိဝဲတိခံရှောင်းပဲလန်းလေးရာမိယာများဆိုမိဝဲတိခံရှောင်းပဲလန်း သင့်တဲ့ပစ္စည်းလေးပါးကိုသုံးဆောင်မြှွေရမယ်တဲ့ဒါဟာမိယာတရားတစ်ခုပဲမကောင်းတဲ့စကားကအာယုံတွေမကောင်းတဲ့အတွေ့အထိတွေမကောင်းတဲ့ဝေဒနာတွေနဲ့တွေ့ကြုံတဲ့အခါကာလမှာအဲ့ဒါတွေကိုစိတ်ဆိုးပဲနဲ့သိခံပြီးစိတ်မပြတ်တန်တရားထုတ်ရမယ်တဲ့။ဘေးရန်တဲကိုဖြစ်စေရတဲ့ဌာနတွေကိုဝေးဝေးကဆောင်ရမယ်တဲ့။အဲ့ဒါကလည်း နေရာတစ်ခုပဲကာမဝိတက်အစရှိသောမကောင်းသောအကြံစီတွေစိတ်ကူးစဉ်းစားမှုတွေဖြစ်ပေါ်လာရင်ရှိမှပြီးတော့ပြန်လာရမယ်တဲ့အဲ့ဒါလည်းမိရတဲ့ခုဒါကြောင့်ဤဝေဒီခံကြောင်းပယ်လံလေးရမိရများလို့ဆိုထားတယ်ဒါတွေကိုမင်းကပြောအကျေပြောပြီးခဲ့ပါပြီနောက်ပြီးတော့ငားရင်ပယ်လေးဆိုတဲ့ခေါင်းစဉ်ရ အင်္ဂါ၅ပါးကိုပယ်ရမယ်ဆိုတာကလည်းအထူးပြုရင်ပြီးပယ်နေရတာမဟုတ်တော့ပါဘူး။ဘုန်းငါပြောရတဲ့သတိဆောင်လျှောက်ကလေးနဲ့အားထုတ်နေရင်ဒီအင်္ဂါ၅ပါးကိုပယ်ပြီးသားဖြစ်သွားပါတယ်။အင်္ဂါ၅ပါးဆိုတဲ့မကောင်းတဲ့နိဗ္ဗာန်တရားတွေဟာဝင်းကုန်ဝင်လာနိုင်တော့ဘူး။အဲဒီအင်္ဂါ၅ပါးတွေကကာမေသနာနိဗ္ဗာန်ဆိုတဲ့အင်္ဂါကိုပယ်ပုံကတော့မနေ့ကပြောပြီးပါပြီ။ နှစ်သက်လိုခြင်းကျွေးမြီတင်အလင်းပဲပြောက်လေတဲ့နှစ်သက်လိုခြင်းရင်ကျွေးမြီတင်တာနဲ့တူတယ်အဲ့ဒါကိုအလင်းမြန်ပဲပြောရမယ်မပဲပြောလို့ရှိရင်ဘာဖြစ်တုံးဆိုတော့အရိယာနေအိမ်မှာမနေရလို့ပုထုဇဉ်နေအိမ်မှာသာနေရတဲ့အတွက်ဘေးရန်မလုံခြုံတာပေါ့ဒါကြောင့်ငင်္ဂမာတမဲ့ဆွလာနဲ့ကာမိသနာနဲ့သေသွားလို့ယဟန်ဘွားမှာ

စုတွေသွားပါတယ်တဲ့အဲဒီခါကြတော့မှသင်္ကန်းကိုလည်းမဆွဲလန်းတော့ဘူး။ဉာဏ်ဘောကကျင့်သုံးခဲ့တဲ့ကုသိုလ်ကိုသာနှလုံးသွင်းသတိရပြီးတည်သွားတဲ့အတွက်ဒါရဏနာပြည်ကိုရောက်သွားပါတယ်တဲ့။မနေ့ကပြောသလိုပဲအဟောဇီယာတော့တော်တော်ကောင်းပါတယ်။ဉာဏ်ဘောနေပြီးတန်ကုန်ငယ်ငယ်လေးဖြစ်တာလဲအဟောဇီယာကောင်းတာပဲ။တဖန် သံဃာကနေပြီးတော့ဒါရဏနာပြည်တက်ပြီးနာသားဖြစ်သွားတာလဲအံဩစရာသိကောင်းတာပဲဒါကသာမန်ပုဂ္ဂိုလ်တွေအနေနဲ့တွေးရလို့ရှိရင်တော့အတော်ခဲနေတာပေါ့သို့တော်လည်းတရားသဘောနဲ့တွေးလိုက်ရင်တော့ဒါဟာရှင်းရှင်းလေးပါပဲစိတ်ကလေးရဲ့အစွမ်းပဲသိစင်ကြလို့ရှိရင်မြင့်မြတ်တဲ့ဘဝတွေရောက်သွားနိုင်တယ်သိမစင်ကြရင်ညဉ့်ညတဲ့ဘဝတွေရောက်သွားနိုင်တယ် ဘယ်မှာမှအပိတ်ပင်အစီတာမရှိဘူးယုံနဲ့ရောက်သွားနိုင်တာကြီးပဲဒါကြောင့်ကြောက်မယ်ဆိုရင်လည်းကြောက်စရာအမှန်ကောင်းပါလေကြောက်စရာကောင်းတဲ့ဘေးတွေကလွန်မြောက်ပြီးအာကိုရာတရားတွေရအောင်လို့အားထုတ်မယ်ဆိုရင်လည်းအာကိုရာတရားကအခုနေခါမှာလလကူလေးနဲ့ရနိုင်ပါလေဘယ်လိုလဲဆိုတော့ မြစ်သက်လိုခြင်းကျွေးမြည်ခြင်းအလင်းပဲဖြောက်လေဆိုတဲ့အတိုင်းမြစ်သက်လိုခြင်းမှုဖြစ်ပေါ်လာရင်အဲဒီမြစ်သက်လိုခြင်းမှုကိုရှုမှတ်ပြီးပယ်လိုက်ရုံပါပဲအဲဒီလိုပယ်လိုက်ရင်အရိယာနေအိမ်ကိုရောက်သွားတာပါပဲဒီလိုရှုမှတ်သွားရင်နောက်ကြတော့သောတာပန်လည်းဖြစ်သွားနိုင်ပါလေအဲဒီခါကျတော့အပေလေးပါးကိုပြစ်ချနိုင်လောက်အောင်ကျမ်းတမ်းတဲ့နှစ်သက်လိုခြင်းမှုနိဗ္ဗာန်တရားဟာ

အကျယ်ပြောပြီးပါပြီဒီကနေ့သစ္စာပြီးပြောဝရကတော့ญาဝရနိဝရဏကစပြီးပြောရမယ်ญาဝရဆိုတာကိုယ်လုံးရှိအာယုန်တွေနဲ့တွေ့ရတဲ့အခါမှာစိတ်ပြည့်စိတ်ဆိုးတဲ့သဘောပါပဲစိတ်ပြည့်စိတ်ဆိုးယောဂမျိုးနှိမ်ချိုးပဲဖြောက်လေတဲ့စိတ်ပြည့်စိတ်ဆိုးတဲ့တရားယောဂနဲ့တူပါတယ်တဲ့ယောဂဖြစ်ပေါ်လာရင် အဲဒီယောဂါကိုမြန်မြန်ပြောက်အောင်သိကူရတယ်။ကောင်းနေကြရရင်ကောင်းကဲကြောက်သေးလေကောင်းကဲကြောက်သေးကလည်းအသိရှိနေမယ်ဆိုရင်ကျခြင်းပဲအဲဒီသိကိုတောက်လိုက်ရတယ်။တောက်လိုက်တော့ပြောက်သွားတာပဲ။ဟာကောင်းကဲတာလေးကတော့ကောင်းပါလေ။ဒီလိုဆိုပြီးတော့လက်ခံထားမယ်အာညုံမဟုတ်ဘူး။သိရှိရင်ကျခြင်းပဲသိတော့ပြီးတော့ကြောက်အောင်ကူရတယ်။အဲဒါလိုပဲ သိပြစိတ်ဆိုတဲ့တရားဖြစ်ပေါ်လာလို့ရှိရင်ယောဂဖြစ်လာတယ်လို့ပဲသဘောထားပြီးညံညံပြောက်သွားအောင်ရှင်းမှတ်ပြီးတော့ပယ်ပြောရမယ်တဲ့ဆိုရမယ်စိတ်ရဲ့စိတ်ဆိုးယောဂမျိုးနှိမ်ချိုးပယ်ပြောက်လေဆို က်တာစိတ်ဆိုးတာဟာယောဂဖြစ်တာနဲ့ဘယ်လိုတူသလဲဆိုရင်ယောဂဖြစ်တဲ့လူမှာခရုံးပြက်လာတဲ့လာတတ်တယ်အထူးအားဖြင့်တော့အပြာယောဂဖြစ်ရင်ခရုံးပြက်တတ်တယ်ငပြားဆိုရင်တော့ခရုံးကသိပ်ပြက်တာပဲခရုံးပြက်လာတဲ့ပုဂ္ဂိုလ်မှာဘာမှရတာမတွေ့တော့ဘူးသူများတွေမှာအင်မတန်ချိုးစိတ်နေတဲ့ရတာပဲမဲ့ အဲဒီခရင်ပြတဲ့လူစကြည့်ရင်ခါနေတာတဲ့တညက်တော်ရတော့ဟာချိုးနေတာပါပဲဒါပေမဲ့အဲဒီခရင်ပြတဲ့လူစကြည့်ရင်တော့ခါနေတာတဲ့အဲဒါတညက်တရားတွေကရတာပြတာမဟုတ်ဘူးသူရှားကိုကပြက်နေတာသူရှားဘာဖြစ်လို့ပြက်တယ်လဲဆိုရင်ယောဂဆွဲတာနေလို့ပါပဲယောဂမရှိငယ်တုန်းကတော့သူ့မှာမြင်မြင်ရှက်ရှက်ကောင်းနေတယ်ရှားပါပဲ အရသာပေါ်နေတာပါပဲယောဂဆွဲကလာတော့မှသူကလေးကပြဲပြီးတော့ကောင်းတဲ့ရတာတွေလဲငြင်းငြင်းချက်ချက်မရှိတော့ဘူးဘယ်မှမကောင်းတော့ဘူးအဲဒါလိုပဲသာဖြစ်လာလို့ရှိရင်ဘယ်လိုကောင်းတဲ့စကားကိုကြောင်းတယ်လို့မထင်တာဘူးသိဆိုးနေတဲ့အခါသွားပြောရင်တော့နားမထောင်တာဘူးဒါတိုင်းပြောလို့နားထောင်နေကြပုဂ္ဂိုလ်ဖြစ်ပေမဲ့ သိဆိုးနေတဲ့အချိန်ကာလကြာရင်ဖြာမြည်တဲ့သဘောနဲ့ပြောတာကိုလည်းအဲလက်မခံတာဘူးဟိုဘက်ကလိုက်သလိုလိုဒီဘက်ကလိုက်သလိုလိုနဲ့ပြောတဲ့လူကပါရောပြီးတော့မုန်းတတ်တဲ့ဒါကြောင့်သိဆိုးနေတဲ့ပုဂ္ဂိုလ်တွေကိုပြောဆိုတဲ့အခါမှာအမှန်တန်သတိပြုရတယ်လူမျိုးရန်ဖြစ်နေရမှာဖြာမြည်တဲ့သဘောနဲ့တွားပြီးတော့ကျိုးစဉ်အကြောင်းစဉ်တရားစကားပြောရင်တဲပြီးလက်မခံတာဘူးသိဆိုးရတယ် ရံဖြစ်နေတဲ့ပုဂ္ဂိုလ်တွေသွားပြီးရံဖြစ်ပြီးလို့ရှိရင်အမိမိပါအရိုက်နဲ့ခံရတတ်တယ်အဲ့ဒါဘာဖြစ်လို့တော့ဆိုရင်သူ့မှာဒေါသဆိုတဲ့ယောဂကနေလို့ပါပဲအကျိုးရှိရာရှိကြောင်းလာပြီးပြောတဲ့စကားတွေကတော့အမှန်တန်ဖုဒ္ဓမှာပဲဒါပေမဲ့လို့သူ့အတွက်မှာတော့အဖုံးတန်ပဲအရသာမရှိပဲဖြစ်နေပါတယ်တဲ့ခေါင်းကပြောခဲ့တဲ့

ဒီဒေါသကလည်းတိုးပွားလာလို့ရှိရင်မျက်မှောက်မှာလည်းအကျိုးမဲ့တွေအများကြီးဖြစ်နိုင်တယ်တခါတည်းရန်သတင်းစာထဲမှာဒီဖြစ်ပုံမျိုးတွေပါလာတယ်ညီမတွေညီကိုတွေမောင်နှမတွေအမှန်တန်ကိုချစ်ခင်ကြံလို့နေတဲ့ပုဂ္ဂိုလ်တွေဟာအကြောင်းတစ်ခုခုကြောင့်အပြောင်းမတဲ့ဆုံမတဲ့အခါကြောင်းနဲ့တရားနဲ့စိတ်ဆိုးပြီးတော့ဒုက္ခရနဲ့ကောက်ရိုက်ကြီးလို့ရုပ်တရက်သေးသွားတဲ့အကြောင်း ဒီတော့မှပြင်းမမိတဲ့သူမှတခါတည်းရုံးမြပြရတဲ့အကြောင်းတွေတွေ့ရတယ်အဲ့ဒါတွေဟာအစကတော့အမှန်တန်ချစ်ခင်နေတဲ့ပုဂ္ဂိုလ်တွေပဲဒေါသကြောင့်အကျိုးမဲ့ဖြစ်ဖြစ်သွားတာတွေပဲဒေါသနဲ့စိတ်ဆိုးပြီးရိုင်းနေပြီလို့ကိုညီမလေးကိုမောင်လေးစသည်ဖြင့်ပေါ့လေအဲလိုဟာတွေဘုန်းကြီးကသတင်းစာထဲမှာပရိကျုပြီးတော့ကြီးစုမိပါတယ်ဒါတွေဟာဒေါသဆိုတဲ့ စိတ်တဲ့စိတ်ဆိုးယောဂမျိုးဆွဲကပ်ပြီးတော့သူယောဂသူမရင်းနိုင်လို့အကြီးကျယ်ဒုက္ခရောက်သွားတာတွေပါပဲကိုယ်ရင်မနာချင်းညာနိုးနေတဲ့ပုဂ္ဂိုလ်လည်းဒီကြီးအဲကိုယ်ရင်မနာချင်းညာနိုးနေတဲ့ပုဂ္ဂိုလ်ကလည်းဒီကြီးပျက်စီးပြီးသွားရတဲ့လောကရာဇုံမှုတွေကလည်းဖြစ်ရသေးရဲ့ဘယ်လောက်များစိတ်ချမ်းသာစရာကောင်းမလဲလို့ဒါတွေဟာပြောစရာတောင်မလိုပါဘူးလွန်ထင်ကြနေပါပြီ။

အဲ့ဒီသာရကဟာအင်မတန်ကောင်းပါတယ်မြတ်စွာဘုရားမပွင့်ကြီးရေခါကာလတုန်းကသာဝတိပြည်မှာဝေဟိကာဆိုတဲ့အင်ရှင်မတယောက်ရှိပါတယ်အဲ့ဒီအင်ရှင်မကိုကိုကျင်တရားကောင်းတယ်စိတ်နဲ့သဘောထားကောင်းတယ်လို့အရာကချီးကျူးနေကြတယ်ဝေရိကဟာသတော်ကောင်းစိတ်ရှိတယ်ပြောဆိုတာလည်းအမှန်ကောင်းတယ်ကျွကျွသသာရှိတယ် သက်ဆိုင်ရည်မှာလဲပေါ်ယူရည်နဲ့မနံကောင်းတယ်တကယ်သူတော်ဝန်မလေးပဲလို့ဒီလိုရကကြီးကျူးနေကြပါတယ်တဲ့ကိုရင်ကလည်းကြီးကျူးဒီရင်ကလည်းကြီးကျူးနေပေါ့လေသူရဲ့ချွင်းချက်ကိုမတွေ့ကြလို့ကြီးကျူးနေတာပေါ့အဲ့ဒီအိမ်မှာကျုံမတယောက်ကလည်းရှိတယ်တဲ့သူ့နာမည်ကတော့ကာလီတဲ့ကာလီဆိုတာပါဠိစကားပဲမဲနေတယ်လို့ဆိုလိုပါတယ်

သောသခင်မကဟုတ်ပဲစိတ်သဘောကောင်းနေလို့လားဒါမှမဟုတ်ရင်လည်းအင်းကြီးရကိစ္စတွေငါဆောင်ရွက်နေတာကပဲအချိုးတရအသင်ပြေးနေလို့လားစုံစမ်းကြည့်ဦးမှာပဲလို့ပြန်ပြီးတော့သူကစုံစမ်းရေးလုပ်တယ်တဲ့ဘယ်နဲ့လုပ်တယ်လဲဆိုလို့ရှိရင်ဒီနေ့တော့အခါကာလကြတော့သူကအခါတိုင်းတော့အိယာကစောစောမထဘဲနဲ့အိယာထဲမှာပေးပြီးတော့အိနေတယ်

ဒီကနေ့ကာလီဟာသိရတာထဝင်ပေါ်သေးဘူးခါတိုင်းလုံးနေကြအလုပ်တွေဘာမှမလုပ်ရသေးဘူးသို့တော့သူဟာနေမကောင်းလို့များလေလားမသိပါဘူးလို့ဆင်ញင်ပြီးသူကသင်ဆိုသေးပါဘူးဒီဆိုကြအကြောင်းကမလုံလောက်သေးတဲ့ဟာကိုနေမကောင်းချာလုံးနဲ့တူပါရဲ့လို့ကရုဏာလေးနဲ့သနာစိတ်တောင်ဖြစ်လိုက်ပါသေးတယ်ဘုန်းတော်ကပြောခဲ့တဲ့စိတ်ရဲ့စိတ်ဆိုးရောတာကမကသေးလို့ သူကစိတ်ကောင်းတော့စိတ်ကြည်လင်တော့မှရှိပါသေးတယ်။ဒါကြောင့်ငင်မကောင်းလို့ထင်ပြီးတော့သူကကာလီအမိပါသွားပြီးမေးပါတယ်။အေကာလီလို့ခေါ်လိုက်တယ်။ဘာလဲသခင်မအားလို့ကာလီကပြန်ကြားတယ်။ဟဲ့ငင်အေးရမထားသေးဘူးလား။မထားသေးဘူးသခင်မ။ဘာဖြစ်လို့တော့ငင်မကောင်းလို့လား။ဘာမှတော့ဖြစ်ပါဘူးသခင်မ။အိတ်ချင်လို့ပဲအိတ်နေပါတယ်လို့ ကာလီယဒီလိုပြောတာကိုဒီတော့ဝေရဏီကာပဇကဘာမှမပြောသေးပေမဲ့ညနာလေးကတော့ပြည့်သွားတယ်ဘယ်နဲ့လဲအခါတိုင်းလုံးနေကြလို့ကိုသူမလုပ်ဘူးဘာဖြစ်နေပါလိမ့်မလို့ဒီကောင်မဟာဖောက်ပြန်လာတာပဲလို့စိတ်ကခုသွားတယ်ကာလီကလည်းပါပဲသိချင်အောင်ဆောင်ပြီးတော့သူသခင်မဘယ်လိုနေသလဲစိတ်ဆိုးသလားမဆိုးဘူးလားဆိုတာကိုတစည်းတစောင်း ကဲခါပြီးကြည့်နေတာကိုဒါကြောင့်သူသခင်မမျက်နာလေးညှိုးပြီးမျက်မှောင်လေးကုတ်သွားတာကိုသူကမြင်သွားတယ်ယောဂသောကသပြုလာတာကိုရင်းမိသွားတာပေါ့ဒီတော့ကာလီကအင်းသူသခင်မစိတ်တော်ဆိုးရတာပဲစိတ်ဆိုးစရာအကြောင်းကမရှိတော့စိတ်မဆိုးပဲနေတာကိုသို့တော်သိမသေးကြသေးဘူးတခါထပြီးစုံလန်းလိုက်အောင်ပါပဲလို့ကြံပြီးတော့ နောက်တည်းလည်းအိယာကစောလုံးမထပဲနဲ့နေကြတယ်အဲဒီလိုမထပဲနေတော့အရင်နေ့ကလိုပဲလာပြီးတော့ဝေရိကာကမေးရနဲ့ဟေးကာလီနေအိယာမထသေးဘူးလားမထသေးဘူးသခင်မဘာကြောင့်လဲဘာမှဖြစ်ပါဘူးသခင်မလို့ဆိုတော့ကာလီနောနေငါအကြောင်းကိုသိမဲ့တဲ့အဲဒီလိုနှုတ်ကထွက်လာတယ်တဲ့စိတ်ထဲရင်မကားဘူး နှုတ်ကိုရောက်လာပြီအဲ့ဒါဟာဒေါသဖြစ်လို့ဒေါသလျောက်စိတ်ကလေးနဲ့လှုပ်တာအခုလူတွေစကားပြောနေကြတာလဲစိတ်နဲ့ကြီးအဲစိတ်နဲ့ကြီးပါပဲသွားရင်လည်းစိတ်နဲ့ပဲလှုပ်ရှားရင်လည်းစိတ်နဲ့ပဲကျุလို့သမျှဟာစိတ်နဲ့ကြီးပဲအဲ့ဒီစိတ်ကလေးကိုမိအောင်ဖမ်းမှုလိုပါတယ်သူ့ကိုဖမ်းမမိနိုင်လို့ခက်နေတာ ဒီစိတ်ကလေးဟာအင်မတရာရောက်ပါတယ်။ကောင်းရင်လည်းသူပဲမကောင်းရင်လည်းသူပဲဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေကိုလုပ်ရင်လည်းပဲဒီစိတ်ပဲမကောင်းတာတွေလုပ်လည်းဒီစိတ်ပဲဒီစိတ်ကိုနိုင်မို့ရရည်ကြီးပါတယ်။ဥရောပတို့အမေရိကန်တို့နောက်နိုင်ငံကပုဂ္ဂိုလ်တွေကတော့မဟာလုပ်တယ်လို့ဆိုလို့ချင်းသူတို့ကတော့အနုညုဒ္ဒကိုဖမ်းကြတယ်။အဲဒီအနုညုဒ္ဒကို နိုင်နေအောင်လို့ဖမ်းပြီးတော့သူတို့ကအမှန်တန်ကြောက်စရာကောင်းတဲ့လက်နဲ့တွေကိုလှုပ်ပြီးအသုံးပြုနေကြတယ်အပြင်ဘက်ကအထယ်ရတွေကိုနိုင်နှင်းဖို့အတွက်မှာတော့သူတို့ကသိလိုက်စပြီးတော့နေကြတယ်အရေးကြီးတာကတော့ကိုယ်တည်းကစိတ်ကသိုးပြီးရေးကြီးပါတယ်အဲဒီစိတ်ကလေးနိုင်နှင်းဖို့ကလိုပါတယ်ဒီစိတ်ကလေးမနိုင်နှင်းလို့ရှိရင်ဒီစိတ်ကလေးကဒုက္ခတွေအများကြီးပြနေတာ ဒါကြောင့်ဝိရဟိကမှာဒေါသစိတ်ကနှိုးဆော်လိုက်လို့ဉာဏ်နဲ့စကားကလေးနှုတ်ကပေါ်လာတာညီတော်ဂါရီကငါဒီနဲ့တိုင်းတော့ဟုတ်ပြီမှန်ပြီတို့သခင်မမှာဒေါသကတော့ရှိနေတာပဲသိဆိုးစရာအကြောင်းမရှိလို့အစင်မဆိုးရဖြစ်နေတာပဲလို့သုံးချလိုက်ပါတယ်တဲ့ဒါပေမဲ့တရားကြဲတရားအောင်ထပ်ပြီးသုံးသမ်းလိုက်ဦးမှာပဲလို့ကြံပြီးတော့ နောက်တည်းလည်းအိယာကစောစောမထားပဲနေကြတယ်အဲဒီတော့ဝရဟိကာကကာလီရဲ့အပေါ်မှာစောစောကလေးကစိတ်ဆိုးနေပုံရပါပြီဒီကောင်မတော့ဖောက်ပြန်နေတော့တာပဲဘာဖြစ်တယ်လဲမသိဘူးအရင်ကအရင်ကလည်းမဟုတ်တော့ဘူးရစည်းနေပြီဆိုပြီးစောစောတွေကသိဆိုးနေဝင်ရပါတယ်ဒါကြောင့်ဟေးကာလီအေးရမထားသေးဘူးလား မထားသေးဘူးသခင်မှာဘာဖြစ်လို့တော့လို့မေးတဲ့အခါမှာဘာမှဖြစ်ပါဘူးသခင်မှာလို့ပြောလိုက်တော့ဘာမှဖြစ်နေငါအကြောင်းသိရဟဲ့ဆိုပြီးတော့တရားကလာနဲ့ပေါက်လိုက်တာတခါတဲ့ကာလီမှာခေါင်းကွဲသွားပါရောတဲ့အဲ့ဒါစိတ်ကနေပြီးတော့ဝစီကနေမကဘူးကာယကံကိုရောက်သွားတာပဲအဲ့ဒီလိုကာယကံတော့ကျူးလွန်လိုက်တဲ့အတွက် ကာလီမှာကောင်းကွယ်သွားကြတယ်အဲဒီကောင်းကွယ်သွားတဲ့ကျွမ်းမကာလီကကောင်းကွယ်သွားအောင်ပြစ်ခတ်တဲ့အကြောင်းကိုအိမ်ကြီးချင်းတွေရှောက်ပြီးတိုင်နာပါတယ်ဓမ္မဖြစ်ပုံကိုကြည်ကြသံပါအောင်တော်တော်တို့အိမ်မှာခိုင်းကြစေကြဆိုရင်ကျမတယောက်ပဲရှိတယ်ဒီတယောက်တည်းရှိတယ်ကျမကိုအဲအိယာကသုံးလုံးမထားတာနဲ့ဒါတော့ကျန်းကျန်းထန်းထန်းရိုင်းနေတင်ပါရဲ့လား အရာကဖြင့်ချီးကျူးလိုက်ကြတာမပြောပါနဲ့တော့ဝရိယရှိကတကယ်သူတော်မကောင်းပါလေတဲ့ဘာမှကြမ်းကြမ်းထမ်းထမ်းမပြောတတ်ဘူးတဲ့ဘော်ရည်ရှိတဲ့စိတ်သဘောကောင်းတဲ့ရှင်မူလိုက်ကြတာဒီသမောင်အဲဒီသူတော်ကောင်းပါလေကဒီတယောက်တည်းရှိတဲ့စေကံကြုံမကိုဒီလောက်ကြမ်းကြမ်းထမ်းထမ်းတကားကလာနဲ့ပေါ့ရသလား ဓမ္မမှာခေါင်းခေါ်သွားပါပြီလို့ဆိုပြီးတော့အရာထဲလျှောက်ပြီးတိုင်တန်းတယ်ဒီတော့အရာထဲလူတွေကကဲ့ရဲ့ကြတယ်ဝိရိဟိကတော်တော်ကြမ်းတယ်သိရင်တာပဲဒီကလေးမလေးတယောက်တည်းရှိတာကိုဒီလိုရေစစ်စစ်လောရမလားစသည်ဖြင့်ကဲ့ရဲ့ကြတယ်ကဲ့ရတာဟာယခင်ကချီးမွမ်းတာတဲ့တောင်းများပါသေးတယ်တဲ့ ကြီးကျူးတယ်ဆိုတာဖြစ်ဖို့သိမ့်မလွယ်ဘူးကဲရတယ်ဆိုတာကတော့အင်မတန်ဖြစ်လွယ်ပါတယ်အကြီးကျူးခံနေတဲ့ပုဂ္ဂိုလ်ဟာကြီးကျူးစရာကုန်တဲ့ပြည့်စုံအောင်လို့အင်မတန်ကြိုးစားရတယ်ကာယကံဝစီကံအစသာရာတွေမှာအမတာဆောင်ပြီးနေမှကြီးကျူးပဲကုန်လေးတစ်ခုဖြစ်ပေါ်လာတာအဲဒီလိုဖြစ်ပေါ်လာတဲ့ကုန်လေးကိုလည်းကြောက်ပြမသွားအောင်လို့စောင့်ရှောက်ရတာကလည်းတော်တော်ခရင်ပါတယ်တောင်းလေးပါတယ်သူကလည်း ဒီနေ့လောက်ကောင်းနေရုံနဲ့လည်းပြီးတာမဟုတ်ဘူး။ဒလာလောက်ဒီနေ့လောက်ကောင်းနေရုံနဲ့လည်းပြီးတာမဟုတ်ဘူး။နောက်နေ့နောက်လနောက်နှစ်တွေလည်းကောင်းမြဲကောင်းနေမှတသက်ပါလုံးအသက်ထဆုံးကောင်းနေမှဒီကောင်ကတည်မြဲတည်ပြီးတော့ပြည့်စုံနိုင်ပါလေ။အချို့များသောတော်ရင်ကကောင်းနေတယ်မဲ့လို့ဒီကံကြီးကြမှာကျင့်ဝတ်ကပြည့်သွားလို့အဲဒီကုန်တွေ ပြဲပြီးနာမည်ပြည့်သွားချက်ကြတယ်ဒါကြောင့်ကောင်းတဲ့ဂုဏ်ကိုဆောင်ထားဖို့ဆိုတာတည်ပြီးမလွယ်ဘူးတော်တော်ကိုခက်ပါတယ်အကဲခံရဖို့ဂုဏ်ပြည့်ဖို့ဆိုတာကတော့သိလွယ်တာသူကဘာမှမခက်ဘူးအခုချက်ချင်းလို့အခုချက်ချင်းဂုဏ်ပြည့်တယ်ဘယ်လိုဖြစ်ဖြစ်လုံနိုင်လဲလွယ်လိုက်တာမပြောပါနဲ့တော့လူကအမှန်လွယ်တာအဲဒီ ကုန်ပြတ်တယ်ကိရခါရတယ်ဆိုတာဘယ်ကလာတော့ဆိုရင်အခုပြောနေတဲ့စိတ်ပြစိတ်ဆိုဆိုတဲ့ယောဂဆိုစီကအများဆုံးလာတတ်ပါတယ်ဒီစိတ်ဆိုယောဂဝင်လာရင်ဒီယောဂကြောင့်စိတ်မူရာကမူမမှန်နှုတ်မူရာကမူမမှန်ကိုယ်မူရာမူမှန်နဲ့ဖောက်ပြန်မိလာတယ်အဲဒီလိုခါမှာကဲရပေါ်တွေကဖြစ်လာတော့တာပဲဒါကြောင့် ဒီယောဂါကိုနှင်ချုပ်ပဲပြောရမယ်ဒီလိုပဲကြောတာကတော့တရားထုတ်စဉ်မှာလည်းသုံးကြတယ်တရားမထုတ်ပဲလွတ်နေတဲ့အခါမှာလည်းအသုံးကြပါတယ်လူတိုင်းလူတိုင်းအတွက်အခါခါသိမ့်သုံးကြပါတယ်လူကြီးလည်းသုံးကြတယ်လူငယ်လည်းသုံးကြတယ်လူတွေဆိုတာကိုတယောက်တည်းနေနေတဲ့ပုဂ္ဂိုလ်ကတဲကြီးရှိတာမဟုတ်ဘူးအများနဲ့ဆက်ဆံပြီးနေကြရတယ်ယူရဲရတဲ့ကအင်းဒီမှာဆိုရင်အနည်းဆုံး သမီးခင်မွန်းနှစ်ယောက်လောက်တော့ရှိနေကြတာပဲအဲ့ဒီမြောက်ချင်းချင်းညွတ်နေဖို့ရအရေးကြီးပါတယ်။နှုတ်သုံးစသည်တူတူနေထိုင်ကြရမှာကိုယ်လိုမကြသူ့လိုမကြနဲ့စိတ်ဆိုးစရာလေးတွေကတော့ကျင်းမှာမဟုတ်ဘူးရှိမှာပဲ။အဲ့ဒီလိုစိတ်ဆိုးစရာလေးတွေကရှိတော့အချင်းချင်းစိတ်ဆိုးကြပါရော။အဲ့ဒီလိုစိတ်ဆိုးလာလို့ရှိရင်ယောဂဆွဲကလာပြီလို့သာမှတ်ပေတော့ အဲ့ဒါကိုမြန်မာရှုမှတ်ပြီးတော့ပယ်ရမယ်မပယ်လို့ရှိရင်အဲ့ဒီစိတ်ကကြီးပွားလာပြီးတော်တော်ကြာတော့နှုတ်ကမပြောတင်တာတွေကိုပြောမိမယ်အဲ့ဒီတော့ကျောင်းတွေရောက်မေတ္တာပြည့်ပြီးအစမပြေဖြစ်ကုန်ရောတော်ကြာပြောရုံနဲ့မကဘူးကာယကံမြောက်ကျွလွန်လဲသွားရတယ်အဲဒီလိုကာယကံမကျွလွန်သွားရင်တော့ပြောစရာမလိုတော့ဘူးအချင်းချင်း

ဘယ်လာခြင်းလိမ့်မလို့မလာခြင်းဘူးမတန်ခင်းမင်းနေတဲ့ပုဂ္ဂိုလ်တွေတောင်မှဥပုကကနေဖို့ရာဆိုတော့တောင်းလေးပါတယ်ပြီးတော့ကုသတတဲ့ယောဂတွေဆိုတာကလည်းရှိသေးအဲ့ဒါတွေများဆိုလို့ရှိရင်သူချင်းမျိုးချင်းလည်းအနိဗ္ဗာန်မလာဘူးလာတော့လာခြင်းသာပဲယောဂကုမှာဆိုလို့တချို့ကမလာဘူးကြောက်တယ်ယောဂဆွကနေတဲ့လူကိုချစ်ခင်ညာနိုးနေတဲ့ပုဂ္ဂိုလ်တွေတောင်အဲနိမိတ်ဆက်ဆက်ဆက်ဆံမှုရာ ခဲရင်လာရတယ်အဲဒါလိုပဲယောဂနဲ့လာတူတဲ့ဒီဒေါသစိတ်ကောက်ရောက်လာလို့ရှိရင်ဖြင့်ခင်းမင်းနေတဲ့သူအချင်းချင်းလဲခင်းမင်းနေတဲ့သူအချင်းချင်းလဲမေတ္တာတွေပြည့်ကုန်တဲ့ဒါကြောင့်ဒေါသဖြစ်လာလို့ရှိရင်အဲ့ဒါကိုရှုမှတ်ပြီးတော့ပြရတယ်ဒီပြင်ဟာတွေကိုမရှုနိုင်မမှတ်ရင်နိုင်ရင်လည်းနေပါစေဒါလေးတစ်ခုကိုတော့ရှုမှတ်ပြီးတော့ပြရကောင်းပါတယ် လောကနေထိုင်ရေးတွေရော အကုန်လုံးချမ်းသာသွားဘုန်းကြီးကဒါလေးတခုတော့အထူးတိုက်တွန်းပါတယ်တရားဟောတိုင်းဟောတိုင်းဒါကိုအများအားသတိပေးနေရတယ်။ဘာဖြစ်လို့လဲဆိုရင်လူတွေဟာမုန်းကြတယ်ဒေါသဖြစ်ကြတယ်ဆိုတာဘယ်သူတွေနဲ့ဖြစ်ကြတယ်လဲဆိုရင်စဉ်းစားကြည့်ပါ အနည်းဆုံးပုဂ္ဂိုလ်တွေနဲ့ဖြစ်ကြတာပဲမဟုတ်လားတဦးနဲ့တဦးအကျိုးဆောင်ကြလို့ဆိုတော့လေ ဘယ်သူတွေကဆောင်တော့အနည်းဆုံးပုဂ္ဂိုလ်တွေကဆောင်တာပဲအတူနေတဲ့ပုဂ္ဂိုလ်တွေကဆောင်တာပဲအားကိုးရမယ့်ကိစ္စဆိုရင်ဘယ်သူတွေကိုအားကိုးရတော့အတူတူနဲ့ပုဂ္ဂိုလ်တွေအားကိုးရတာပဲအဲဒီလိုပဲသိဆိုကြရောဆိုတော့လေအတူနေတဲ့ပုဂ္ဂိုလ်တွေအနည်းကဆုံးပုဂ္ဂိုလ်တွေနဲ့သိဆိုကြတာပဲဟိုဝိဇ္ဇလူတွေကိုသွားပြီး သိဆိုးလို့မဖြစ်ပါဘူးတခြားမြို့ရွာတခြားမြို့တခြားရွာတခြားနိုင်ငံမှာနေတဲ့လူနဲ့သိဆိုးဖို့ရာအကြောင်းကတဲမရှိပါဘူးကျုံခဲ့ပါတယ်အဲဒီလိုတခြားမြို့ရွာတခြားနိုင်ငံကလူဆိုတာဟာအများအားဖြင့်သိတောင်မသိဘူးဟိုမှာအဲဒီလိုလူရှိမှတောင်မှမသိဘူးအဲဒီမသိတဲ့လူကို ဘာစိတ်ဆိုးစရာရှိမလဲဘာမှစိတ်ဆိုးစရာမရှိဘူးစိတ်ဆိုးစရာမရှိသလိုပဲအဲ့ဒီမသိတဲ့လူရဲ့အကျိုးကိုလည်းမဆောင်ရနိုင်ဘူးအဲ့ဒီလူကလည်းကိုယ်အကျိုးကိုမဆောင်ရနိုင်ဘူးအချင်းချင်းအကျိုးဆောင်တယ်ဆိုတာအတူနေပုဂ္ဂိုလ်တွေနိစ္စတဲ့ပုဂ္ဂိုလ်တွေပဲအချင်းချင်းမုံညာသောရန်ထကြသောဆိုရင်လည်းနိစ္စတဲ့အတူနေပုဂ္ဂိုလ်တွေပဲတောရာတွေမှာရန်ထကြတယ်ဆိုရင် အိမ်သားနီးချင်းညာဖြစ်ကြတာပဲကိုယ်နဲ့ဒီရင်နီးကနေတဲ့အိမ်သားချင်းချင်းဖြစ်ကြတာပါပဲဒိန်တို့နေကြောကိုသွားပြီးညာဖြစ်တာကတော့ရှားပါတယ်အဲဒီတော့အာကိုစရာရှိရင်လည်းညီးတဲ့ပုဂ္ဂိုလ်တွေကိုအာကိုရတာပဲဉာဏ်ဖြစ်ရင်လည်းညီးတဲ့ပုဂ္ဂိုလ်ချင်းဉာဏ်ဖြစ်ကြတာပဲအဲဒီလိုဉာဏ်မဖြစ်ဘဲနဲ့အချင်းချင်းအာကိုပြီးတော့မေတ္တာမဖြစ်ဘဲအစင်သာဝရ အချင်းချင်းကူညီဆောင်ရွက်ပြီးသွားနိုင်ဖို့ဘာလို့နေရောဆိုရင်အဲ့ဒီဒေါသယောဂမဆွဲကပ်ဖို့ရလိုနေပါတယ်ဆွဲကပ်လာလို့ရှိရင်လဲညာညာသိကုကိုလိုပါတယ်ဒါကြောင့်ဒါလေးကိုတော့အမြဲတမ်းဆောင်ထားမှာပဲအလွန်သုံးကြပါတယ်စိတ်ထဲမှာဖြစ်လာရင်စိတ်ထဲတွင်ပဲပကြောပါအောင်ရှုမှတ်ပြီးတော့ပြေရမယ်နှုတ်မူရာကိုယ်မူရာတွေပြည့်မသွားစေနဲ့ သိဆိုးတဲ့အခါညမောင်လေးကုတ်ညဆောင်လေးထိုးနဲ့ညနာညုပ်ပုပ်ပုဖြစ်သွားတတ်တယ်အဲဒီလိုကိုယ်မူရာမျက်နာမူရာအနည်းငယ်ပြက်လာတယ်ဆိုရင်အဲဒီအနည်းငယ်ပြက်ယုံနေမဲ့ရပြီးတော့ရှေ့ကိုတို့မလာအောင်ထိမ့်သိမ့်မှုရလိုပါတယ်ကိုယ်မူရာပြက်အားနေပြီးတော့နှုတ်ကပြောဆောင်မိလာတတ်တယ်အဲဒီလိုပြောမိကြရင်လည်းညာများမပြောမိသေးခင်

စိတ်ပြက်စိတ်ဆိုးယောဂမျိုးနှိမ်ချိုးပယ်ဖြောက်လေဆို ယာဘာရပြီးတော့ဌိနာမိတာကိုပြောဖို့အလဲရောက်လာပြီဌိနာဆိုတာကထိုင်းနေတဲ့မိတာဆိုတာကမှိုင်းနေဒါတော့ဌိနာမိတာဆိုတာထိုင်းမင်းပြင်းကြီးတာပေါ့အတူတူဆိုရင်တော့ပြင်းတာပါပဲဘယ်လိုနေရာမှာပြင်းတာလဲဆိုရင်ကုသိုလ်တရားတွေနဲ့စားပြီးတော့ပြင်းတာတဲ့ဒါနပြုရမှာပြင်းတယ်သီလဆောက်တရားမှာစောင့်စောင့်ကြရမှာပြင်းတယ် တရားရှိကိုရမှာပြင်းတယ်တရားနာရမှာပြင်းတယ်တရားအထုရမှာပြင်းတယ်ဒါတွေဟာရှိတာမိတာတွေပါပဲအထူးအပြင်တော့တရားနဲ့စပ်ပြီးတော့ပြင်းတတ်တယ်အခုတော့တရားနာဖို့ရာကိုပဲတချို့ကပြင်းတာနဲ့မနာနိုင်ဘူးဘုရားနိဗ္ဗာန်ဆိုတာကိုတော့လူကျင်ကြတာပဲဘယ်သူကိုမင်းမင်းလူကျင်တယ်လို့ပြောမှာပဲဒါပေမဲ့နိဗ္ဗာန်ကြောင့်တရားကိုအားထုတ်ပါဆိုတော့

ပိတ်ပင်တားမှုတွေပိတ်ပင်တားမှုတွေပါပဲဒါကြောင့်ဒိနာမေတာဟာအချုပ်နှောင်ကြတာနဲ့ယူတယ်တဲ့ရာဇဝပစ္စည်းတဲ့လူကိုဆရာတော်ကဖမ်းဆီးပြီးတော့ချုပ်နှောင်ထားတယ်အကျုပ်ခါနဲ့တွင်ထားတယ်ထောင်ထဲပို့ထားတယ်အဲဒီလူဟာသူများလို့လူလွတ်လပ်မသွားနိုင်ဘူးရင်ကလူတွေမှာကိုသွားကျင်ရသွားနိုင်တယ်ဗောလံသမင်တွေကိုလည်းသွားပြီးတော့ကြည့်နိုင်တယ် ကြည့်ပြီးတော့ပွဲရတာတွေကိုခံစားနိုင်တယ်ခံစားပြီးတော့ပွဲရမှာတွေ့ကြုံလာခဲ့တဲ့အကြောင်းတွေကိုအချင်းချင်းပြန်ပြီးတော့ပြောပြတယ်အဒီကဘယ်လိုကောင်းတယ်အဆိုကဘယ်လိုကောင်းတယ်အပြောကဘယ်လိုကောင်းတယ်ကရာကဘယ်လိုကောင်းတယ်စသည်ဖြင့်ပြောတော့အတူပွဲကြည့်လာတဲ့ပုဂ္ဂိုလ်တွေကအကုန်လုံးနားလည်ကြတယ်ပြောစရာကိုပြောတဲ့အခါပြောရတယ်

တွေ့လာခဲ့တာတွေကိုတွေ့လာခဲ့တာတွေကိုကြိုက်တာတွေကိုအချင်းချင်းပြန်ပြီးပြောကြတယ်အချင်းချင်းဟိုလူကပြောလိုက်ဒီလူကပြောလိုက်နဲ့ပွားရတာတွေကိုပြန်ပြီးခံစားနေတတ်ကြတယ်ဒါလည်းသမြုပ်ခနေတာပါပဲအကျိုးနောက်ခံရတဲ့လူမှာတော့ပွဲကိုကြည့်ရှုခွင့်မရဘူးဝဲကြည့်လာတဲ့လူတွေကပွဲအကြောင်းပြောရင်ပဲလို့သူကရင်တွေ့ရတာမဟုတ်တော့သူ့မှာသိရတာမပေါ်ဘူး အဲလိုပါပဲတိုင်းမင်းပြင်းကြီးနေတဲ့ပုဂ္ဂိုလ်ကယခုတော့တရားပွဲကိုတရားနာဖို့မလာနိုင်ဘူးမလာနိုင်တော့အခုလိုဟောတဲ့တရားတွေကတရားရတာတွေကိုမကြားရမခံစားရဘူးအခုဟောတဲ့တရားတွေမှာကျင့်စရာတွေကောင်းတာတွေအများကြီးပါတယ်အဲဒါတွေကိုမကြားရမနာရတဲ့သူမှာစတယ်ကရတာမပေါ်ဘူး အခုတရားနာပြီးကြံသွားတဲ့အခါပြောရတဲ့ပုဂ္ဂိုလ်ကသူသဘောကျတာလေးတွေကိုပြန်ပြောလိမ့်မယ်။ဘာတွေဟောတယ်၊ဘယ်လိုဟောတယ်စသည်ချင်းပေါ့လေ။အဲဒီလိုပြောတော့အတူတူတရားနာလဲလာတဲ့ပုဂ္ဂိုလ်တွေမှာတရားရတာတွေပြန်ပြီးပေါ်လာတယ်။အစရဲကတရားမနာတဲ့ပုဂ္ဂိုလ်မှာတော့ပြောလို့ကနားထောင်နေရတယ်။တရားရတာကတဲမပေါ်ဘူး။ကျောင်းဝင်သူကလည်းတရားမပေါ်ဘူး။ နောက်ပြီးတော့မပြင်းသေးတရားထုတ်တဲ့ပုဂ္ဂိုလ်မှာတရားရတာတွေကိုတွေ့ရတယ်အမတဝါမြဝါသာစရာတွေတွေ့ရတယ်ဒီနေ့ကဥပ္ပဒုမာလာကဝါမြဝါသာစရာတွေကိုသူကိုယ်တိုင်တေဘုံဟောသွားတယ်မဟုတ်လားအဲ့ဒါကိုရုတွေကိုဟောတာပဲဘုန်းကြီးကအထူးပြောနေကြမလိုပါဘူးတကယ်အားထုတ်ရင်တရားရတာတွေကိုအများကြီးပဲတွေ့ရပါတယ် တချို့ကအာကြီးတွေ့ရလုံးလို့ဘုန်းကြီးတို့ကတော်တော်ထိတ်ထားရတယ်ဝါသံလုံးအာကြီးနေလို့ဝါသမှုလုံးမသွားရအောင်စောင့်ရှောက်ထားရတယ်ဝါသလုံးအာကြီးနေရင်တရားမတိုးတက်ဘူးဒါကြောင့်ဝါသပြီးအချင်းမကုန်ရအောင်လို့အမျိုးမျိုးဖိနှိပ်ပြီးတော့ဟောရတယ်ဝါသစရာတရားရတာတွေကအများကြီးရှိတယ်ဘယ်ရတာနဲ့မှမတူဘူးတရားရတာအမှန်တန်ကောင်းတယ် သဗ္ဗရာတံဓမ္မရာသောဇိနာတိတဲ့သဗ္ဗရာတံလုံးစုံသောအရသာဟုသမျှကိုဓမ္မရာသောတရားရတာကဇိနာတိအောင်နိုင်ပါတယ်တဲ့အခုလောကမှာစားလို့တောက်လို့ရတာကောင်းတာတွေရှိတယ်ဒီပြင်လည်းမြင်ရလို့ရတာပေါ်တာကြားလို့ရတာပေါ်တာနားယူရလို့ရတာပေါ်တာသိထိရလို့ရတာပေါ်တာတွေမျိုးမျိုးပဲရှိပါသေးတယ် အဲ့ဒီရတာတွေလည်းကဘယ်ရတာမှမမှုပါဘူးဒီတရားရတာဟာအကောင်းဆုံးပါပဲတဲ့တစ်ချိန်လုံးကဒကမာကြီးတယောက်ကတရားအထုတ်ရင်သူတွေ့နေတဲ့တရားရတာအကြောင်းကိုပြောတယ်တရားရတာကောင်းတဲ့ပုံကတော့ဘယ်ရတာနဲ့မှမတူပါဘူးတဲ့သူဟာလောကမှာအရတာတွေခံစားလေကလာခဲ့တာတော်တော်ဆုံးကြီးတဲ့ သောကမှာစီးပွားရေးရောအိမ်တော်ရေးရောဘာရောညာရောပေါ့လေရောစရာပါစရာရတာတွေဟာဖြင့်သုံးရပါပြီတဲ့အခုတွေ့ရတဲ့တရားရတာဟာဘယ်လိုရတာနဲ့မှမတူဘူးဒီတရားရတာဟာဘယ်လိုကောင်းမှမသိအောင်ကောင်းနေတာပဲဒီတရားရတာဟာသိကောင်းတဲ့ရတာပဲလို့အဲ့ဒီဒီကမာကြီးကအာရပါရနဲ့ပြောတယ်အခုတရားနာပရိသတ်ထဲမှာလဲဒီလိုတွေ့ဘူးတဲ့သူတွေ ပါနေမှာပါပဲအဲ့ဒါအမှန်တန်ကောင်းတဲ့ရတာတွေပါအဲ့ဒီလိုတရားရတာတွေကိုမပြင်းမိအားထုတ်တဲ့ပုဂ္ဂိုလ်တွေမှတွေ့ရခံစားရတယ်ရင်းနေလို့တရားမထုတ်တဲ့ပုဂ္ဂိုလ်မှဘယ်တွေ့ရလိမ့်မလို့အခုလိုတရားဟောတဲ့အခါမှာတရားရတာလုံကောင်းကြောင်းကိုဘုန်းကြီးတို့ကပြောနေပေမဲ့လို့ကိုယ်တိုင်မတွေ့ရသေးတဲ့သူကဘယ်လိုကောင်းမှန်းကိုဘယ်သိလိမ့်မလို့ ဥမာအရင်ဆိုရင်လူယောက်ကမုံဝယ်စားတဲ့ဆိုပါတော့အဲဒီလိုစားပြီးတော့ဟာကောင်းလိုက်တာကောင်းလိုက်တာလို့ပြောပေမဲ့မစားရတဲ့ဘေးကပုဂ္ဂိုလ်မှာဘယ်ကောင်းနေမလို့ဘယ်လိုကောင်းနေဆိုတာကိုလည်းမသိနိုင်ဘူးဟိုလူကလည်းစားဒီလူကလည်းစားနဲ့နှစ်ယောက်သားအတူစားနေတယ်ဆိုရင်တော့တယောက်ကကောင်းလိုက်တာလို့ပြောရင်အခြားလူကလည်းကောင်းတယ်ဆိုတာဟာဒါပဲလို့သိတာပေါ့ သူကလည်းစားနေတာကိုပြီးတော့ဟိုလူကမုံကောင်းတယ်လို့ပြောတာဒါပဲငါကောင်းတယ်လို့သူလည်းကောင်းတာကိုပြောနေတာပဲလို့ဒါလို့သိနိုင်ပါတယ်အဲ့ဒါလိုပါပဲတရားထုတ်လို့ကိုယ်တိုင်တွေ့ထားတဲ့ပုဂ္ဂိုလ်ကတော့အခုခွန်ကြီးပြောနေတဲ့တရားရတာကိုသိနိုင်ပါတယ်သဘောပေါက်နိုင်ပါတယ် နာတဲ့ပုဂ္ဂိုလ်တွေကတော့တရားရတာကိုကိုယ်တိုင်နဲ့မသိရဘူးတရားရတာမသိရတော့တရားရတာတွေမှသစင့်တယ်ပြီးတော့ရသွားမယ်မချမ်းသာဘူချမ်းသာနိဗ္ဗာန်ချမ်းသာတွေကိုလည်းမရဘူးပေါ့ဒီတော့မြတ်စွာဘုရားဤသာသနာတော်ကြီးနဲ့တွေ့ကြုံပါတော့လဲရသင်ရလိုက်တဲ့အဖို့တန်ဆုံးတရားမူတွေမှဆုံးချုံပြီးသွားနိုင်ပါလေဒါကြောင့်မို့ထိုင်နိုင်ကြည့်တာကအချုပ်နှောင်မိတာနဲ့တူတယ်အချုပ်နှောင်မခံကြပါနဲ့တဲ့ လောကမှာအကျုံးတော်ကြလို့ရှိရင်လွတ်မြောက်အောင်အမနာထုတ်ကြရတယ်။ဒါလိုပဲသီနာမိတ်တရားဆိုတဲ့အကျုံးတော်လည်းမခံရအောင်အကျုံးတော်မှလွတ်မြောက်အောင်အထုတ်ကြရလိုပါတယ်။ဒါကြောင့်တိုင်ပင်ကြီးမှုဖြစ်ပေါ်လာရင်သူ့မှာပြီးတော့ပဲရမယ်။ဒါကတော့တရားထုတ်တဲ့အခါမှပို့ပြီးတော့သုံးကြပါတယ်။ တရားအမထုတ်ပဲအလွတ်နေတဲ့အခါမှာတော့ဒီလောက်သုံးကြလာပါဘူးအလွတ်နေတဲ့အခါမှာတော့ရှုမှတ်ပြီးပဲလို့ရဒီလောက်ယဉ်ကြည်လာပါဘူးတရားထုတ်နေတဲ့အခါကာလအတွင်းမှာအဲ့ဒီပြင်းတာတွေကိုမှတ်ရမယ်အဲဆွေရမယ်တိုင်းမိုင်းပြင်းကြီးချုပ်နှောင်မိမှတ်သည်ပဲပြောလေဆိုတိုင်းမိုင်းပြင်းကြီးချုပ်နှောင်မိ မေရာပြီးတော့ဥဒိစ္စကိုကိုစားတဲ့ဥဒိစ္စပြန်လွယ်မှုကိုကိုစားပူပါမှုကျမ်းစာဆိုတာ စိတ်တွေတောင်ပြေးမြောက်ပြေးနဲ့ပြေးနေတာပါပဲခန္ဓာကဥပ္ပေတုကဟောသွားတယ်တရားလက်တော်ကာလတုန်းကကိုတော်လေးတစ်ပါးမထေကြီးကိုရခနေရင်စိတ်ကူးတွေတောင်ရောက်မြောက်ရောက်နဲ့ရောက်နေပုံတွေကို ကြားလိုက်ရတယ်မို့လားအဲဒီကိုတော်လေးကစိတ်ကူးထဲမှာသူထွက်ပြီးတော့ကြက်မွေးလိုက်စိတ်မွေးလိုက်နဲ့အိမ်တော်လည်းကြားလို့နောက်ဆုံးသူဇနီးကိုရရိုက်တော့မှ မထေကြီးကို ရိုက်မိသွားလို့စိတ်ကူးတွေလွန်းနေမှပြီးသွားတယ်ဆိုမို့လားအဲ့ဒါကြမ်းနေတာပါပဲကိုကိုစစိတ်ပူပါမှုဆိုတာကတော့ပြုမာမိကြောင်းသွမ်းမိတာလေးတွေကိုကြံတွေးပြီးတော့စိတ်လုံးပူပါနေတာပါပဲပြောမှပြောမိနေတယ်ဒုံမှလုံးမိနေတယ်ငါမားတာပဲဆိုပြီးအဲဒီလိုပူပါနေတာမျိုးပါပဲအဲ့ဒါကိုကိုကိုစလို့ခေါ်တယ်အဲ့ဒါတွေဖြစ်ပေါ်လာလို့ရှိရင်လည်း ကျွတ်မှပြီးတော့ပယ်ပါတဲ့အဲ့ဒါတွေကဘာနဲ့တူတယ်ဆိုလို့ရှိရင်သူ့ကြုံခံရတာနဲ့တူတယ်သူတော်ဘာကြီးကြုံခံနေရလို့ရှိရင်ကိုယ်ခွင့်ရေးဆိုတာဘာမှမရှိတော့ဘူးညစနစ်ရှိတဲ့ရှင်းခက်တုံးကပေါ့လေအဲဒီရှင်းခက်တုံးကငွေ30 20စသည်ဖြင့်သူ့ကျွေးကလေးမပေးနိုင်တာနဲ့လဲကျွန်းဖြစ်သိမ့်ခါရတဲ့နေတဲ့လူမှာအရှင်သခင်ရဲ့အလုပ်တွေကိုလုပ်ရတယ်လူခိုင်းတာအလုပ် သူထားရမှာနေသူကျွေးတာစတာပဲဘာမှကိုယ်ဝန်ပစ္စည်းလည်းမရှိဘူးကိုယ်သွားကျင်ရလည်းမသွားရဘူးကိုယ်စားကျင်တာလည်းမစားရဘူးကိုယ်လုံးကျင်တာလည်းမလုပ်ရဘူးသူ့ကိုအရှင်သခင်ကအကုန်လုံးပိုင်နေတယ်ဒါလည်းမသိလို့ရှိရင်အရှင်သခင်ကရိုင်းမဲ့လို့လဲသိရတာပဲတရားလည်းမစွန့်နိုင်ဘူးခြေတုံးကအမှန်တန်ကိုမကောင်းတဲ့စနစ်ပါပဲ။ အခုခေတ်မှာကျွမ်းနာများလို့ဖြစ်နေတာပေါ့လေကျွဲရည်နာတွေကိုပိုင်တဲ့လူကကြိုင်းနဲ့တပ်ပြနေလို့လဲဘယ်သူမှကြားမစွန့်နိုင်ဘူးအဲဒီလိုပဲခြေတုံးကအောက်တန်းကလူတွေကိုကျွန်းရှင်းတဲ့အရှင်သခင်တွေကပိုင်းနေတဲ့ခေတ်ရှိခဲ့တယ်။ဓမ္မတာဆိုးရတဲ့ခေတ်ပါပဲ။အခုတော့အနောက်နိုင်ငံကပုဂ္ဂိုလ်တွေကကျွန်းရဲ့ရှင်ရဲ့မရှိအောင်ဥပဒေနဲ့ပြုပြင်လာလို့ ဒီကြိုစနစ်ဟာတင်းတင်းရှားရှားမရှိတော့ပါဘူးအဲဒီကိစ္စအတွက်နောက်နိုင်ငံပညာရှိတွေကိုယေရှုတင်စရာဆိုတော့ကောင်းပါတယ်ဒါပေမဲ့အခုခေတ်မှာလည်းချုံနိုင်ငံမှာအုပ်ချုပ်တဲ့လူစုကအရှင်သခင်ဖြစ်ပြီးတော့ဒိုင်းလူပြည်သားများကခိုင်းတာလို့ဝိရာစာထားရမှနေရတဲ့ကျွန်တော်ပဲဖြစ်နေတာလည်းရှိတယ်လို့ပြောတာကြားရသေးတယ် အဲ့ဒါလည်းကြားရတယ်ဟုတ်ရင်တော့ကြောက်เสียကောင်းတာပဲအခုပြောနေတဲ့ကျွန်းစနစ်ကတော့ရှင်းခေတ်ကစနစ်ပါပဲအဲဒီရှင်းခေတ်တုန်းကဆိုလို့ရှိရင်ကျော်ဟာဘာမှအခွင့်အရေးမရှိဘူးတဲ့ဒါလည်းစိတ်ပြန့်လွင့်နေမယ်စိတ်ပူပါနေမယ်ဆိုလို့ရှိရင်တရားတွေဟာလည်းမတိုးတဲ့နိုင်ဘူးတရားရတာတွေကိုဘာမှမရနိုင်ဘူး အစဉ်အခွင့်အရေးတွေလုံးလုံးဆုံးရှုံးသွားပါတယ်။ဒါကြောင့်ကြံလွင်ပူပန်သူကြုံခံအမြန်ပဲဖြောက်လေဆိုတဲ့သံမုတ်ကလေးကိုဒီမှာပေးထားတယ်ဆယ်ဆိုရမယ်။ကြံလွင်ပူပန်သူကြုံခံအမြန်ပဲဖြောက်လေဆို နောက်ဆုံးនិဝရဏကိုရောက်လာပြီနောက်ဆုံးនិဝရဏကဝိသိကိစ္စတဲ့និဝရဏ၅ပါးထဲမှာဝိသိကိစ္စကနောက်ဆုံးပဲဝိသိကိစ္စဆိုတာယုံမှားမှုတဲ့ယုံမှားဆိုပေမဲ့လောကကြီးနဲ့စပ်ပြီးယုံမှားတာကိုတော့ဝိသိကိစ္စလည်းမဆိုရဘူးဥပမာဒီလမ်းကသွားရင်ကိုရောက်ချင်ရာရောက်မှာလေလားမရောက်ဘူးလေလား ဒီလူရဲ့မြည်ကဒီဒီဟုတ်လေသလားမဟုတ်လေသလားစသည်ဖြင့်ဒီလိုလောကကြီးရနဲ့စပြီးတော့ယုံမှားတာကတော့မဲဖို့ကိုတားမြစ်တတ်တဲ့និဝရဏဝိသိကိစ္စမဟုတ်ပါဘူးတရားတရားတန်ခါအစ်အမှန်တွေနဲ့စားပြီးတော့ယုံမှားတာကမှនិဝရဏဝိသိကိစ္စတဲ့ဘာလို့လဲဆိုတော့ဘုရားစိတ်ကိုဘုရားဟုတ်လေသလားမဟုတ်လေသလားမဖို့နေပါတရားစိတ်ကိုတရားဟုတ်လေသလားမဟုတ်လေသလားစသဖြင့်ယုံမှားမှုဟာ ဝိသေကိစ္စပါပဲဒီဝိသေကိစ္စဘာနဲ့တူလဲဆိုလို့ရှိရင်နန်းနှခွရောက်နေတာနဲ့တူတယ်တဲ့ကိုယ်နဲ့တယောက်ဆိုတော့ကိုယ်ဝေယံကိစ္စအတွက်ငွေတုံးနဲ့ကိုယ်မရှိရမယ့်နေရာကိုသွားရတယ်အဲဒီလိုသွားတာကိုသူကိုယ်သူကိုယ်တွေကလည်းပြီးတော့လက်နဲ့ပြင်နောက်ကလိုက်လာကြတယ်လူလက်တဲ့နေရာရဲဆောင်လျှောက်တွေလက်တဲ့နေရာတော့စခန်းကြလို့ရှိရင် လူ့ကိုနောက်ကလိုက်လာကြတယ်အဲဒီလိုလိုက်လာတာကိုသိရင်ရှိကသွားနေတဲ့ကုံတွေဟာအင်မတန်ကြောက်မှာပေါ့ဒါကြောင့်အဲဒီကုံတွေဟာခမင်းကသွားလိမ့်မယ်ရေတိုင်းပြီးရလိမ့်မယ်လုံးရောက်အောင်လို့သွားနေတော့အသင်မသိရင်တော့လမ်းကလမ်းကကိုတွေ့ပါတယ်တဲ့ဒီလမ်းကလည်းရှိကမသွားဘူးတဲ့လမ်းဖြစ်နေတယ်အခုတခါပဲ လူဝဲလူဝဲနဲ့သွားရတဲ့လမ်းဖြစ်နေတော့လမ်းဝဲလမ်းကဟိုတွေ့တဲ့အခါမှာဟိုဝဲလမ်းသွားရမလားဒီဝဲလမ်းသွားရမလားလေရဝဲလမ်းသွားရမလားလေဘောဝဲလမ်းသွားရမလားလေရဝဲလမ်းကိုသွားရင်ဘေးရမြက်ခြင်းတဲ့နေရာကိုနန္ဒရောက်မလားလေဘောဝဲလမ်းကိုသွားရင်ဘေးရခြင်းအန္တရာယ်ခြင်းတဲ့နေရာကိုနန္ဒရောက်မလားဆိုတာသူစဉ်းစားနေတယ်တဲ့ဒီလိုချတော့နေပေါ့လေအဲဒီလို စဉ်းစားမနေဘဲနဲ့တစ်ဖက်ဖက်ကိုလိုက်သွားလို့ရှိရင်လည်းနောက်ကလိုက်လာတဲ့ရန်သူတွေဟာညီမမဟုတ်ဘူးအခုတော့လမ်းကမှာစဉ်းစားနေတာနဲ့နောက်ကလိုက်လာတဲ့ရန်သူတွေကပြီးလာပြီးတော့ပစ္စည်းကိုလည်းယူလူကိုလည်းသအကျိုးမဲ့ဒုက္ခရောက်သွားပါတယ်အဲဒီမှာလည်းပဲတရားရတဲ့ပုဂ္ဂိုလ်တွေဟာမသွားဘူးလေလမ်းသွားတာနဲ့တူရဲ့စဉ်းစားကြည့်ပေါ့ ရာထုတ်တဲ့ပုရိသေပုဂ္ဂိုလ်တွေဟာနိဗ္ဗာန်ကိုပဲရောက်ဘူးလို့လေအဂတံဒိတံလို့ဟောထားပါတယ်နိဗ္ဗာန်ဆိုတာမရောက်ဘူးသေးတော့အရာတဲ့ဒီနေ့လောကမှာတော့ပြင်မရောက်ဘူးသေးတဲ့အရာရယ်လို့မရှိပါဘူးမမမိလို့သာအရာပြည့်ထင်ရင်လည်းထင်မယ်မာမာတော့ရောက်ဘူးတဲ့အရာအောင်ကြီးပါပဲဘယ်ရမစိုးရောက်ဘူးတာပဲ အဲလူကြီးကနိုင်ငံတွေတော့မဟုတ်ဘူးနတ်ပြည်တွေရောဗမာပြည်တွေရောမြောက်ဘူးတဲ့အဖြစ်ဆိုတာမရှိဘူးရောက်ဘူးတာကြီးပဲနိဗ္ဗာန်ဆိုတဲ့ရောက်ကတော့တခါမှမရောက်ဘူးသေးဘူးမသွားသေးဘူးအခုမှသွားရတယ်အခုမှသွားရတော့လမ်းကလည်းတူပြီးတော့မဟုတ်ဘူးမြတ်စွာဘုရားဟောထားလို့တရားဟောတဲ့အတိုင်းဆရာသမားတွေကသင်ကြားတာကိုမြည်ပြီးတော့အားထုတ်နေရတယ် ုန်းကြီးတွေကသတိဓာဏီနဲ့ညွှန်ပြနေတယ်။သွား၆ပါးကဖြစ်တိုင်းဖြစ်တဲ့ယုံနာတွေကိုအမတ်တတိလေးနဲ့လာရင်ဒီရှုနေုံပဲလို့ဘုန်းကြီးတွေကညွှန်ကြားထားတယ်။မတ်တတိနဲ့ဒီတိုင်းဒီတိုင်းကိုလိုက်ပြီးတော့ရှုနေရမယ်။အကုန်လုံးကိုမရှိနိုင်နေရင်နည်းနည်းကစပြီးရှုဖို့ညီးပေးထားတယ်။ဘုန်းကြီးတို့ဟောတဲ့ညွှန်ကြားခဲ့တဲ့အတိုင်းတတိပရိသတ်တွေ အမြောင်များအားထုတ်ရမှာရှိမှလို့အလွယ်ကူဆုံးပဲလို့အပြီးမှပြုပြီးတော့အားလုံးနဲ့တညီတညီတည်းဖြစ်အောင်လို့ဝမ်းပိုက်ကလှုပ်ရှားရုပ်ကိုပဲစပြီးရှိဖို့ဒါကိုဘုန်းကြီးတို့ကညွှန်ပြနေပါတယ်ဒီနေ့ဟာကိုလည်းစပြီးရှိခြင်းရှိနေပါတယ်သွား၆ပါးကသင်္ချာပေါ်လာတာဆိုရင်မရမလို့ရှိနေပါတယ်ရှိကောင်းပါတယ် ဘုရားကိုရှိရှိအတူတူပါပဲမထူးပါဘူးရှင်နေပြီးနေလို့ရှိရင်ဘာကိုရှိရှိမမှားပါဘူးဉာဏ်စီကမြင်လာလဲစသည်ရှိနိုင်တယ်နားကကြားတာလဲစသည်ရှိနိုင်တယ်နှာခေါင်းကနားတာလဲစသည်ရှိနိုင်တယ်တရားကရတာပြီးတာလဲစသည်ရှိနိုင်တယ်ကိုယ်ကအတွေ့အထိဆိုရင်လဲဘယ်စိတ်တိုင်းကပဲဖြစ်ဖြစ်အတွေ့အထိတွေကိုရှင်းနိုင်ပါတယ်ကောင်းတာရှိရှိ ခြေတော်ကအရှိရှိကိုယ်ကပဲရှိရှိအတွေ့အထိတွေကိုဘယ်ကားမှုရှိနိုင်ပါလဲဒါတွေအကုန်လုံးမှန်နေကြီးပါပဲရှိရမယ်တရားကြီးပဲဒီကုကြံစဉ်းစားတာလဲစပြီးတော့ရှိနိုင်တာပဲခန္ဓာငါးပါးတရားတွေဆိုရင်တရားပဲရှိရှိမှားတယ်လို့ဘုန်းကြီးတို့ကဘယ်တော့မှမပြောဘူးအမှန်တွေကြီးပါပဲဒါပေမဲ့အဲဒီမှန်တွေကစပြီးရှိလို့ရဘုန်းကြီးတို့ထင်ကြနေတာကတော့ ဝမ်းမိုက်ကဖောင်းလိုက်ပင်လိုက်နဲ့တောင်းရင်းမကြနေတဲ့ရုပ်ခန္ဓာကိုစပြီးရှုလို့ရမြင်ကြနေပါတယ်။ဖောင်းလာတာဟာဘာလဲ။တောင်းရင်းမကြတဲ့ဝါယောဓပဲ။ပင်လာဟာဘာလဲ။လှုပ်ရှားတဲ့ဝါယောဓပဲ။ဝါယောဓဆိုတာဓာကြီးနေပါတဲ့ကတခုပဲ။ဝိပဿနာရှိရင်ဘယ်ကစပြီးရှုရမလဲဆိုတော့ သမထအခြေခံမရှိတဲ့ပုဂ္ဂိုလ်ဆိုရင်ဓာကြီးလေးပါးကစပြီးရှိရမယ်တဲ့အထာကထာတွေကပြထားတယ်သမထအခြေခံရှိတဲ့ပုဂ္ဂိုလ်တွေဆိုရင်တော့ဇာစိတ်နံတရားကလည်းစပြီးရှိနိုင်ပါတယ်တဲ့ဘုန်းကြီးတို့ရှင်ပြနေတဲ့လမ်းစဉ်ကတော့သမထအခြေခံမပါတော့ဝိပဿနာသက်သက်ကစပြီးရှိရတဲ့လမ်းစဉ်ဖြစ်ပါတယ်အထာကထာဆရာတွေကပြထားတဲ့အတိုင်းဓာကြီးလေးပါးကစပြီးရှိဖို့လိုပါတယ် ဒါကြီးနေပါတဲ့မှာမထူရဆိုတာထဲမှာကျမ်းသားတဲ့သဘောပဲအခုလိုလက်နဲ့တစ်ခုခုကိုစမ်းတတ်ကြည့်ပါမာမာကျမ်းဉာဏ်မျိုးတစ်ခုခုကိုတွေ့နိုင်ပါတယ်အဲ့ဒါကတော့စပြီးရှိနေပါတယ်ဒီသောရဆိုတာအပူအေးအနွေးသဘောပဲအဲ့ဒါကလည်းစပြီးရှိနေပါတယ်အဘောရဆိုတာအကြီးအဆိုးသဘောပဲအဲ့ဒါကလည်းစပြီးရှိနေပါတယ်သင်္ချာလို့ရှိရင်ရှင်းနေတာကြီးပါပဲ။ ယထာပါဒတံဝိပဒနာပြီးဝေသောတဲ့ဝိပဒနာပြီးဝေသောဝိပဒနာကိုစ၍နှလုံးသွင်းခြင်းအထုတ်ခြင်းသည်ယထာပါဒတံသင်ရှားသောတရားစဉ်တိုင်းဟောသည်ဖြစ်၏ဝိသုဒ္ဓိမမဟာတိကာကပြထားပါတယ်ဝိပဒနာရှိတဲ့ပုဂ္ဂိုလ်ဟာသင်ရှားတာကစပြီးရှိပါတဲ့သင်ရှားလောကီယာကစပြီးတော့ရှိပါတဲ့မသင်ရှားတဲ့တရားကမသင်ရှားမသင်ရှားတဲ့တရားတွေ ခက်တာတွေကိုလိုက်ပြီးရှိပါနဲ့တဲ့ဒါမှဉာဏ်ဉာဏ်ပြည့်စုံမှာစာသင်ရတာနဲ့တူတယ်စာသင်ရင်ဒေါ်လာကစပြီးတော့သင်ရတယ်ခက်ဆုံးကစပြီးသင်ရင်ဘယ်ဖြစ်မလဲကြောင်းရောက်လာတာစရှိသေးအမှန်တန်ခဲ့တဲ့တရားတွေပဋ္ဌာန်းကစပြီးနည်းနည်းဆိုပါတော့ဘယ်တတ်လိမ့်မှာတော့မတတ်နိုင်ဘူးလောကီဘဝဆိုရင်လည်း အမတန်ခက်တဲ့ဘာသာရကစပြီးသင်လို့ရှိရင်ကလေးသူငယ်တွေမင်းတားလိုက်မှာတော့မတတ်နိုင်ဘူးလူလယ်တွေကစားပြီးသင်ရတယ်အဲ့ဒါလိုပဲတရားထုတဲ့ပုဂ္ဂိုလ်လည်းအလွယ်ဆုံးကစပြီးတော့အထုရတယ်မြတ်စွာဘုရားကလည်းအလွယ်ကလေးတွေဟောထားပါတယ်မနေ့ကပဲထုတ်ပြီးတော့ဟောခဲ့သေးတယ်အရိယာဘုံ၄ပါးကိုရှိပါတဲ့ယသံတော်ဝါသွားသည်ရှိတော်လည်း ယသာမိတိသွားပြီရေပါဒနာတိပြီသွားရင်သွားတယ်လို့သိရမယ်တဲ့ဒါပါပဲသွားရင်သွားတယ်လို့သိရမယ်ဆိုတာပါခဲ့လေဘာမှမခဲ့ဘူးမခဲ့တော့တာကိုတချို့ကတရားမဟုတ်ဘူးလို့ထင်ကြတယ်တရားဟောသွားလို့တာပေါ့တရားဟောမဟုတ်လို့ရှိရင်တရားဟောအကုန်လုံးတော့ပယ်ပြစ်လိမ့်ဦးမယ်တရားဟောတာတောင်မှ ဒီလိုကမဟုတ်သေးဘူးဘိုလိုကမဟုတ်သေးဘူးဆိုပြီးအညွန့်ကတိုက်လက်ချင်ရသေးတယ်။ဘာနဲ့တူလဲဆိုတော့နာငယ်ကိုမိဆွဲတဲ့အဲဒီတာနဲ့တူနေပါတယ်။ရင်ကြာကမရှိတော့နာငယ်ကိုမိလေးတူသေးတယ်ဆိုပြီးတော့ညင်လိုက်တယ်။အဲ့ဒါလိုပါပဲ။ဒီဇန်တော်ဟာသွားပြီးရှိတော့ဆိုရမှာသွားတာကိုသွားတယ်လို့ရှိရင် ခြေတော်ကာယလက်ကာယနဲ့ရှင်းနေမှာပေါ့ဒါပြည့်ရတယ်ပဲဗြဟ္မမဟုတ်ဘူးဆိုပြီးတော့ဒီနေ့ပုဂ္ဂိုလ်တွေကရှိသေးတယ်အဲ့ဒါနားငယ်ကိုအမိဆွဲတာပါပဲတရားဟောထားတာပဲညီကြမလိုပါဘူးပရမယုံမှာညွန်နာနေကိုတွေးဆပြီးတော့ရှုသိရင်မြတ်စွာဘုရားကတမျိုးမြင်ပြီးဟောမှာပေါ့ဒါနဲ့တော့ဆိုလို့ချင်း

မနေ့ကလည်းရှင်းပြောခဲ့ပါပြီ။နေရိချရဘုရားကြီးအနန္တတိကျမ်းမှာသွားခြင်းအရိယာဘုံ၌ခြေလန်းတိုင်းခြေလန်းတိုင်းငါသွား၏ငါသွား၏ဟုခြေ၌ဒီသောစိတ်ကိုဖြစ်စေ၍သွားရမည်။ခြေတလန်းမြအမှတ်တမဲ့မလားမိစေနဲ့စသည်ဖြင့်ညွှန်ပြထားပါတယ်။အဲဒီမှာငါသွား၏ငါသွား၏လို့ရှိပုံကိုပြတာကတော့ယစ္ဆာမိဆိုတဲ့ပါဠိတော်အတိုင်း အတိအကျကြထားတာပါပဲဘာမှညံကုန်ပြီးထွင်ထားတာမဟုတ်ပါဘူးငါသွားကြီးငါသွားကြီးလို့အဲဒီလိုမှတ်ပေမဲ့သမာဓိညာညင်လာတော့သွားတယ်ဆိုတာဟာသွားခြင်းနဲ့စိတ်ကြောင့်လှုပ်ရှားရုပ်တွေဖြစ်ပြနေတာပဲလို့ဒီလိုမှတိုင်းသိနေပါလေဘုန်းကြီးတို့ကတော့အဲဒီလောက်တော့ရှိရှိကြီးမှမထိုင်ပါဘူး သွားရင်သွားတယ်သွားတယ်လို့မှနှလုံးသားမိုးရင်လည်းလှမ်းတယ်လှမ်းတယ်လို့မှနှလုံးသားမိုးရင်လည်းကြွတယ်လှမ်းတယ်ချတယ်လို့မှဒါလို့စုပုံလေးတွေပြေးထားပါတယ်အဲ့ဒါဟာအလွယ်ဆုံးပဲဆိုရင်ကတော့သွားတာလေးပြီးမြုံပါပဲတိုင်းနေတဲ့အခါမှာလဲတိုင်းနေတိုင်းနေလို့လည်းမှတ်နိုင်ပါတယ်အဲဒီလိုတိုင်းနေလို့ကြီး တမျိုးတည်းမှနေရတော့သူ့မှာစိတ်ကသူ့ဝင်စားပဲလဲရှိနေတတ်တယ်။ဒါကြောင့်ဘုန်းကြီးတို့ကဒီနေ့ရှားရှားနဲ့လောလောကူကူလဲမှနိုင်ပြီးအပြောင်းအလဲလဲရှိတဲ့ယုံမူရာကိုရှိမှတ်ဖို့လဲညွှန်ကြားနေပါလေ။အဲဒါကဘာလဲဆိုလို့ရှိရင်ဝါမိုက်ကဖောင်းလိုက်ပိန်လိုက်နဲ့လှူရှားနေတဲ့ရုပ်ပါပဲ။ဖောင်းတဲ့ငယ်မှာဖောင်းနေပိန်နေလို့

ပြောရမှာတော့သူကဒီလမ်းကိုသွားမှမပါဘူးသေးပဲဝိပဿနာဉာဏ်ရှိတယ်ဆိုတာကိုလည်းသူကဘာမှမသိသေးဘူးဆရာများကဖြစ်တယ်ပြောလို့တော့သူကယုံကြည်ပြီးတော့အားထုတ်နေရတာကိုယုံနာနေလဲကြွယ်လာပါလိမ့်မယ်လို့ဆရာများကပြောပေမဲ့သူ့မှာတော့ယုံနာနေရမကွဲသေးဘူးအနိစ္စဒုက္ခအနတ္တသဘောတွေလည်းပြီးပါလိမ့်မယ် နေကြတဲ့ကမ္မတာသဘောတွေလည်းပြီးပါလိမ့်မယ်လို့ဆရာများကပြောပေမဲ့သူကတော့မသိသေးဘူးမသိသေးတော့သူကစဉ်းစားနေရတယ်ဒီလိုရှိနေုံနဲ့ဝိပဿနာဖြစ်တယ်ဆိုတာဟုတ်မဟုတ်ပါမလားယုံနာနေပေါ်ပြီးတော့သိရဆိုတာဟုတ်မဟုတ်ပါမလားနိစ္စရကံတာသဘောတွေသိရဆိုတာဟုတ်မဟုတ်ပါမလားလို့သူတော့စဉ်းစားနေရတယ် အဲ့ဒါခုနကပြောခဲ့တဲ့လမ်းတစ်ခွကိုရောက်လာတာပါပဲလမ်းတစ်ခွရောက်လာတော့စဉ်းစားနေပြီစဉ်းစားနေတော့သူကတရားကိုအာမထုတ်တော့ဘူးအာမထုတ်တော့မယုံမှန်းပဲလွတ်နေတဲ့စိတ်တွေမှာခုနကပြောခဲ့တဲ့သတိဆောက်ရှောက်ခြင်းနေပါရောဝိပဿနာဉာဏ်ခြင်းနေပါရောဒါကြောင့်သူဟာအဲ့ဒီခိုက်မှာအရိယာနေအိမ်မှာမနေရဘူးပုရုဇဉ်နေအိမ်ကြာရောက်နေတယ် ဘေးအန္တရာယ်တွေမလုံခြုံပဲဖြစ်နေတာပေါ့ခုနဝတ္ထုဆောင်တဲ့ပေါ်ပြခဲ့တဲ့အတိုင်းသင်္ကန်းမှာဆွဲလန်းပြီးဒီလိုတန်းဖြစ်သွားကြလို့အာယုံတစ်ခုခုဆွဲလန်းပြီးအဲ့ဒီခိုက်တွေသွားလို့ရှိရင်အပယ်လေးပါးလည်းကျသွားနိုင်တယ်အဲ့ဒါလမ်းနှခွမှာစုံစမ်းဆင်ခြင်ပြီးတွေးတော်နေတဲ့ကုဏီယာနောက်ကရံသူတွေမူးလာပြီးတော့ ပစ္စည်းကိုလည်းယူလူကိုလည်းပတ်ခံရတယ်လို့ပါပဲတဲ့ဒါလို့ရှိတာကဟုတ်လေသလားမဟုတ်လေသလားလို့စဉ်းစားပြီးတရားမထုတ်ခဲနေရင်တရားကမတိုးတက်မတိုးတက်တော့မဘုံနိဗ္ဗာန်ကိုမရောက်ဘူးဘုံနိဗ္ဗာန်ကိုမရောက်ဘဲနေတော့အပေလေးပါးကမလွတ်ဘူးတော့အပေလေးပါးကိုလည်းကြားရမယ်၊ကိုရမယ်၊နားရမယ်၊သိရမယ်၊သံဃာဝဆင်းရဲနဲ့လည်းတွေ့ရမယ်။ အဲဒီလိုတွေးပြီးတော့ကျိုးမဲ့တွေဖြစ်သွားပါလိမ့်မယ်တဲ့ဒါကြောင့်မို့လမ်းတစ်ခွနဲ့တူတဲ့ယုံမှားမှုနဲ့တွေ့လို့ရှိရင်ကျိုးမှပြီးပြလိုက်ပါတဲ့ကဲဆိုကြရမယ်ယုံမှားဒီဟာလမ်းတစ်ခွတွေ့ကပယ်ချောက်လေဆိုယုံမှား တရားတွေကဟောမယ်ဆိုရင်ဟောစရာအတွက်တွေအများကြီးကြံပါသေးတယ်။သို့တော့ဟောဖို့ချိန်ကနိုင်ဝဲလောက်ပဲရှိတော့တယ်။ရှိတယ်ပြောစရာတွေကအများကြီးရှိသေးတယ်။ဒါတော့နိရောဓနာတရား၅ပါးကိုဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းရှိမှပြီးပြရမယ်ဆိုတာကိုဒါအတူတူမှတ်သားကြပြီးတော့ဒါတွေကိုအကုန်လုံးပြင်တဲ့အခါမှာစိတ်ဓာတ်ဝိတ္တုဖြစ်ပါတယ်။နိရောဓနာဆိုတာ ဘာဝနာကိုတားမြစ်တတ်တဲ့တကယ်ကြီးနဲ့သိလို့တလို့ပဲတားမြစ်တတ်တယ်။ဘာနဲ့ဒီနေတယ်လဲဆိုတော့တရားပေါက်တစ်ခုမှာဝင်ရင်လဲတယောက်ချင်းဝင်နိုင်တယ်။ထွက်ရင်လဲတယောက်ချင်းပဲထွက်နိုင်တယ်ဆိုတော့အဲဒီလိုတရားပေါက်မှာဝင်တဲ့လူတွေကသာမပြောက်ဝင်နေရင်ထွက်ချင်တဲ့လူတွေကမထွက်ရဘူး။ထွက်တဲ့လူတွေကသာမပြောက်ထွက်နေရင်လဲဝင်ရင်တဲ့လူတွေကမဝင်ရဘူး။ ဒီနည်းပေါ်မှာကတော့လူရောက်တာလျှောက်လောက်တဲ့တရားလေးဆိုပါတော့အဲ့ဒါဟိုဘက်ကလူတွေကအဆက်မပြတ်လာနေရင်ဒီဘက်ကလူတွေမသွားရဘူးဒီဘက်ကလူတွေကအဆက်မပြတ်သွားနေရင်ဟိုဘက်ကလူတွေမလာရဘူးအဲ့ဒါလိုပဲစိတ်ဆိုတာတခုချင်းဖြစ်ရတယ်တခုချင်းဖြစ်နိုင်တယ်ကုသိုလ်စိတ်ဖြစ်နေတဲ့အခါကုသိုလ်စိတ်ပဲဖြစ်တယ်အကုသိုလ်စိတ်မဖြစ်ဘူး

ရှင်းနေတာပဲကာမေသန္တာနေသက်မှုတွေဖြစ်နေမယ်ယာဝါရစိတ်ကြစိတ်ဆိုးနေမယ်ဒီနာမေရဤနေမယ်ဩရဇာကုက္ကစပြန်လဲဘူပါနေမယ်ဒီစိတ်ကိစ္စဟုတ်မဟုတ်ပါမလားလို့စဉ်းစားကြည့်ရနေမယ်ဆိုရင်အဲဒီဆိုမှကျွမ်းမမှုတွေကျင်းနေတယ်ဘာဝနာတွေကျင်းနေတယ်ဟေးဘာဝနာတွေမင်းတို့ကြည့်ကြနေအောင်ကွာလို့မဆိုးရင်ဆိုးသလိုပဲ နိဝရဏတရားတွေကသူတို့ကြီးအခွင့်အရေးယူပြီးတော့ဖြစ်နေကြတယ်။ဒါကြောင့်သူတို့ကိုနိဝရဏတရားတွေလို့ဟောတာဒီနိဝရဏတရားတွေမကျင်းနေတဲ့ကာလပါလုံးစိတ်ဟာမစင်ကြယ်သေးဘူး။မင်းစင်ကြယ်လိမ့်မလို့ဒီကတစ်ချက်တစ်ချက်လောက်ရှိလိုက်ရင်ဘဝနိဝရဏတရားတစ်ခုကဝင်ဖြစ်လိုက်ရင်ဒီကတစ်ခါရှိလိုက်ကြရင်ဘဝနိဝရဏတရားတစ်ခုကဝင်ပြီးဖြစ်လိုက်ကြရင်နဲ့ဒီလိုရောဆက်နေတာ။ အဲ့ဒါကိုတရားထုတ်ဘူးတဲ့ပုဂ္ဂိုလ်တွေမှပို့ပြီးပြီးပါတယ်တရားမထုတ်ဘူးတဲ့ပုဂ္ဂိုလ်တွေကတော့ဒါနသီလကုသိုလ်ကောင်းမှုတွေပြုလိုက်တရားဝပြုလိုက်တရားရှိခိုးလိုက်ဒီကြီးပါလေးကိုပြုလိုက်နဲ့ဒီလိုနှလုံးသွင်းနေတော့ငါစိတ်တွေကသိကောင်းနေတာပဲတရားထုတ်ကြမလိုပါဘူးလို့တချို့ကဒီလိုလဲအောင်းမြင်တတ်တယ်အဲဒီလူကိုတရားထုတ်ရတဲ့တည်းရှိရင် အာမလိုပါဘူးသူစိတ်ကကောင်းနေတာပဲဘာမှမကောင်းတာမလုပ်ဘူးဘယ်သူကမှမကောင်းအောင်မလုပ်ဘူးဘယ်သူကမှမကောင်းအောင် မကြံဘူးသူစိတ်ကအများအားဆင်ကျေနေတာပဲလို့ဒီလိုလိုပြောကြပြောရကြတယ်ဒါပေမဲ့တရားအထုတ်ကြီးမှပြီးတယ်ဘုန်းကြီးမောင်မြိုင်မှနေတော့ကဓမ္မတယောက်ကျောင်းလာပြီးတော့သီလရှင်ပြမှနေပြီးတရားထုတ်တယ်။ဘောင်းနာပင်နာအစာပြီး ခြေတိုင်းခြေတိုင်းတွေကိုမှတ်ဖို့ရာဘုန်းကြီးကကမ္မထံပေးထားတယ်။အဲဒီပေးထားတယ်ကရှိမှနေရင်သူကဘာပြောတယ်ဆိုတော့ဒီလိုတော့မစိတ်ကြီးမကောင်းဘူးခင်ဗျာတဲ့။စိတ်နှုံးကဒီလိုတော့မစိတ်ဟာအများအားကောင်းနေပါတယ်တဲ့။စိတ်နှုံးကဘာမှမကောင်းတဲ့စိတ်မရှိပါဘူးတဲ့။စိတ်ကအများအားကောင်းပြီးဆင်ကျဲနေပါတယ်တဲ့။အခုတရား တရားလာပြီးအားထုတ်မှစိတ်တွေကမကောင်းတာတွေဖြစ်လိုက်တာမပြောပါနဲ့တော့သူတို့ကိုသွားတိုင်းသွားတိုင်းလိုက်ပြီးမှတ်နေရတော့တာပဲဗျာလို့သူကဒီလိုပြောပါတယ်သူကစိတ်အကြောင်းမတူရဘူးဒါတော့ဘုန်းကြီးတို့ကအပေးရတယ်ဟာဓမ္မကြီးဒါကကောင်းတာအိမ်လုံးကကိုယ်စိတ်ကို ရှိမှမရှိပဲမရှိလို့မတည်တော့ဖြစ်နေတာကောင်းတာဖြစ်လည်းမတည်ဘူးမကောင်းတာဖြစ်လည်းမတည်ဘူးဒါကြောင့်ကိုယ့်အကိုကောင်းတယ်လို့အောင်းမိနေတာအခုတော့ဒီတိုင်းဒီတိုင်းလိုက်ပြီးတော့ရှိမှပြီးစစ်ဆေးနေတော့မကောင်းတာလေးတစ်ခုဖြစ်လိုက်ရှုပ်ပြီးပြီးလိုက်မကောင်းတာလေးတစ်ခုဖြစ်လိုက်ရှုပ်ပြီးပြီးလိုက်နဲ့ဒီလိုပဲပြီးနေတာအဲ့ဒါကိုရောင်းရောင်းမှကြားရရဲ့ အဝတ်တစ်ခုဟာမဲနေရဆိုတော့မိဖို့ကြောင့်လည်းမသုံးတဲ့လက်နည်းစုပ်အဲမိဖို့ကြောင့်လည်းမသုံးတဲ့လက်နည်းစုပ်ဟာအိုးမဲတွေစီကြီးတွေနဲ့မဲပေးနေတယ်အဲဒီဘုပေါ်မှာအမဲစက်တစ်ခုကြသွားရမယ်လို့ဘယ်ထင်ရှားလိမ့်မလို့သူကအစတွေကမဲနေပြီးသားဖြစ်နေတာကိုဘာမှမထူးဘူးအမဲပဲထားပြီးဆုံးမမသိရဘူးအဲဒါလိုပဲ မပြည့်မရှိတဲ့ပုဂ္ဂိုလ်တွေရဲ့စိတ်ကသူဟာစင်ကြအောင်လုပ်နေတာမှမဟုတ်ပဲဒီတော့မကောင်းတာကိုသိကြည့်ရင်လည်းသူ့မှာဘာမှမဖြစ်ဘူးကောင်းတယ်လို့လည်းအောင်းနေတယ်သူမှာသိကြတာကတော့ရှိမှာပါပဲမြတ်တဲ့လူကျင်တာပါရတာရှိမှာပေါ့မရှိတော့ဘယ်နေလိမ့်မလို့ညာနာမှမဟုတ်ပဲမြတ်တဲ့လူကျင်မှုမှာပေါ့သင်္ချမ်းသာကြာလေးတွေကို တွေ့လို့ရှိရင်လည်းစိတ်ပြည့်မှုဟာရှိမှာပေါ့မရှိတော့ဘဲနေလိမ့်မယ်တော့ရှိပါတယ်ကိုကမရှိလို့မသိတာပဲတရားထုတ်နေတဲ့အခါကာလကြတော့အညီအကျိုးစိတ်မဖြစ်လာရင်ချက်ချင်းပြီးတာမာနတူလည်းဆိုလို့ရှိရင်အမှန်တန်ချင်းစင်းနေတဲ့လက်ကောင်ွာလေးဆိုတော့အဲဒီပွားလေးကမှအညီအကျိုးတစ်ခုကြားလိုက်ရင်အဲ့ဒါကိုသင်ကြားပြီးတာပဲ အယောင်လေးဥသွားတဲ့ကံမပြောပါနဲ့တော့သူ့လိုကိုမကောင်းတော့ဘူးအဲ့ဒါလိုပဲသင်ပြောနေတဲ့ဘာဝနာစိတ်အစဉ်တည်းမှာဝင်ပြီးတော့ကာမဆန္ဒနှစ်သက်မှုလေးဖြစ်လိုက်ရင်အဲ့ဒါကိုသိရတာပဲကိုသွားလိုက်ဒီသွားလိုက်နဲ့သွားနေတဲ့စိတ်ကလေးကိုသိတယ်။ຢာဘာရဒေါသလေးဖြစ်လိုက်ရင်လည်းသိရတာပဲ။ဒါကြောင့်

စိတ်မစင်ကြယ်တဲ့အခြေအနေပါပဲဒီမှာပါများတဲ့အခါကျတော့အဲဒီစိတ်မှုကြီးတွေကျင်းပြီးသင်ကျဲလာပါတယ်အဲ့ဒါကိုတရားထုတ်တဲ့လူကိုယ်တိုင်တွေ့ပါတယ်ဒေတာဝိဇ္ဇကြီးဖြစ်တဲ့စိတ်စင်ကြယ်တယ်ဆိုတာတကယ်ကိုစင်ကြယ်နေတာမတိုင်းမတိုင်းဟာစင်ကြယ်တဲ့မစိတ်ကြီးပဲဒီစိတ်လည်းမစိတ်နောက်စိတ်လည်းမစိတ်သူနောက်စိတ်လည်းမစိတ်သူနောက်စိတ်လည်းမစိတ် တခါတော့သဇင်ကန်းကြီး9မိနစ်လောက်ဆက်မှန်နေ9မိနစ်လောက်10မိနစ်လောက်ဆက်မှန်နေ10မိနစ်လောက်မိနစ်20လောက်ဆက်မှန်နေရင်မိနစ်20ကာလပါလုံးမဆိတ်ပြီးတော့ခဏငါပြောခဲ့သလိုပြီးသွားတဲ့စိတ်တွေမရှိဘူးမြတ်တဲ့စိတ်တွေဝင်လာဘူးဒီလိုစိတ်တွေလည်းဝင်မလာဘူးရင်းရဲ့စိတ်လည်းဝင်မလာဘူးကြမ်းရဲ့စိတ်လည်းဝင်မလာဘူး ယုံမာတို့စီလည်းဝင်မလာဘူးစွမတော့စေကြီးပဲမပြတ်ဖြစ်နေတယ်အဲဒီစိတ်ဓာတ်ဥဒ္ဓိဖြစ်တာကိုတချို့ကမသိကြပဲဟာကိုအဲဒီလိုမသိကြတော့ဇာနရရမှာစိတ်ဓာတ်ဥဒ္ဓိဖြစ်တယ်လို့ထင်နေတတ်ကြတယ်ဘယ်ဟုတ်မလဲဇာနဲ့ဖြစ်တဲ့စိတ်ဓာတ်ဥဒ္ဓိကသမထပဗာနာသမารိခေါ်တယ်ဇာစေကြီး အစဉ်တန်းလိုက်မပြတ်ဖြစ်ပြီးတော့စိတ်ဆင်ကျဲနေတယ်လို့ဆိုလိုပါတယ်ဒီဝိပဿနာတက်တဲ့နဲ့ဖြစ်တဲ့စိတ်ဓာတ်ဝိတ္တိရာတာဝိပဿနာခဏိကသမာဓိခေါ်တယ်ဝိပဿနာဖြစ်ခဲ့ဖြစ်ခဲ့မှာစိတ်ဆင်ကျဲနေတယ်လို့ဆိုလိုပါတယ်ညောရဏကင်းပြီးစိတ်ဆင်ကျဲပုံကတော့အတူတူပါပဲအဲဒီလိုစိတ်ဆင်ကျဲတဲ့အခါကာလမှာရှုတိုင်းရှုတိုင်းယုတ်တရားနာတရားတွေကိုပိုင်းခြားပြီးတော့သိပါတယ်ယုတ်တရားနာတရားဆောင်မှုကလေးတွေ အကုန်ပြောနိုင်မှုရတောင်အချိန်မရှိတော့ဘူးအချိန်ကတော်တော်ကုန်သွားပြီလူတရားနာတရားတွေကိုပိုင်းခြားပြီးပုံကိုဘောင်းနာပိန်နာနဲ့ပဲပြောရတော့မယ်ဘုန်းကြီးတို့တရားလို့လမ်းစဉ်ကဘောင်းနာပိန်နာကစပြီးတော့ညွန်ပြထားတော့အဲဒီကပဲစပြီးပြောရမယ်သူများကကြိုက်ပြီးသိစေမကြိုက်ပြီးသိစေဘုန်းကြီးတို့ကတော့ဒါကပဲစပြီးပြောရမယ်တကယ်အားထုတ်ကြည့်တဲ့အခါကျတော့ အကုန်လုံးပဲကြိုက်ကြပါတယ်တချို့များကတော့ဘောင်းနာပင်နာမှတ်ပုံကိုအမြဲတမ်းကြည့်ပြောနေတယ်ဒါပေမဲ့သူမိတ်ဆွေတွေကအတင်းအတင်းဆော့ခေါ်လာတာနဲ့တရားထုံးပြီးတော့ကြိုက်လိုက်တာမှမပြောနဲ့တော့ခြေတော်ကသူနဲ့အတူဒီတရားကိုအပြစ်ပြောပဲဆိုတော့ဖြစ်တဲ့သဘောတူပုဂ္ဂိုလ်တွေတောင်ပြန်ပြီးအပြစ်တင်နေတယ်ဒီသီတာမတရားတကယ်အားထုတ်ကြည့်ရင် ကျက်ရမှာပါ။ဘာလို့လဲဆိုတော့တကယ်တဘာဝတရားတွေပဲမိဆိုတာကံကြည့်ရင်ပူတာကိုလူတိုင်းလူတိုင်းသိရတယ်။ရေကြောကံကြည့်အေးတာကိုလူတိုင်းလူတိုင်းသိရ။တရားဆိုတယ်ဆိုတာကိုလူတိုင်းလူတိုင်းရှားပေါ်တင်ကြည့်ရင်သိတာပဲ။သာမာနဲ့ဆိုတာကိုရှားပေါ်တင်ကြည့်ရင်သိတာပဲ။တရားကလည်းဟုတ်သလားမဟုတ်ဘူးလားဆိုတာကို ကိုယ်တိုင်အားထုတ်ကြည့်ရင်ကိုယ်တိုင်တွေ့ပြီးကိုယ်တိုင်သိတာပေါ့ကောင်းတာမကောင်းတာကိုသူများပြောနေကြုံလို့ပဲဖြစ်မလဲဆရာကသိချသိရတာပါအဲဒီတော့ဘုန်းကြီးပြနေတဲ့တရားလုံးကကောင်းတယ်ဘိန်းတယ်လို့မှားရတယ်ဘုန်းကြီးပြနေတဲ့တရားဆိုတာကလည်းအခုနေခါမှာဘုန်းကြီးကခေါင်းဆောင်ပြီးအထင်ရှားဟောနေလို့ပြောရတာပါအမှန်မှားတော့ မြတ်စွာဘုရားဟောခဲ့တဲ့တရားတော်ပါပဲ။ဘောင်းရဆိုတာခုနကပြောခဲ့တဲ့အတိုင်းခန္ဓာ၅ပါးတွေကယုတ်ခန္ဓာယုတ်တရားပဲ။ယုတ်ထဲမှာလည်းဝါယောဓာပဲ။ဝါယောဓာဆိုတာလက္ခဏာအချင်းဝိသမနာလက္ခဏာရှိတယ်။ထောက်ကညင်းလက္ခဏာရှိတယ်။ဝါယောဓာကိုရှိရင်အဲ့ဒီလက္ခဏာကိုပြီးအောင်ရှိရတယ်။ရာတို့တဲ့ပုဂ္ဂိုလ်ဟာသူဉာဏ်တရားတွေကိုရှိရတယ်။ဘယ်လိုရှိရမလဲ။ နာမည်နဲ့ရှိရမှာလားအရေးအတွက်နဲ့ရှိရမှာလားဘုံနာမည်နဲ့ရှိရမှာလားဘယ်လိုရှိရမလဲဆိုရင်နာမည်နဲ့ရှိဖို့လည်းမဟုတ်ပါဘူးနာမည်ပညာလည်းလွင်ရင်မဟုတ်ဘူးအရေးအတွက်နဲ့ယုတ်ကဘယ်လောက်နာငါဘယ်လောက်အဲစိတ်ကဘယ်လောက်စေတသိက်ကဘယ်လောက်ဒီလိုကနာပင်ကနဲ့ရှိဖို့လည်းမဟုတ်ပါဘူးပြီးတော့တချို့ကဘောရဘောရနဲ့အမုန်းမှုပုံသဏ္ဍာန်နဲ့ဒီလိုရှိနေတာတဲ့ ဘုံဘာနာဆိုတာကအစင်းနဲ့အတွေ့မှရှိတာဒီလိုယုံနာနေမှာဘုံဘာနာမရှိဘူးစဉ်းစားကြည့်ပေါ့အပန်းဆိုရင်ဘယ်နဲ့လုပ်ပြီးဖွာဖွာဖွာရှိလို့ဖြစ်မလို့အနံ့ကိုဖွာဖွာဖြစ်အောင်ရှိလို့ဘယ်နဲ့လုပ်ဖြစ်မလဲအရာပါလေးရှိကြသမှာအောင်သာပြီးရတဲ့ရတာကိုဖွာဖွာလုပ်ပြီးတော့ရှိလို့ဖြစ်ပါမလားမဖြစ်ပါဘူးအဲ့ဒါတွေကယုတ်တရားတွေမျိုးဖြစ်တယ်လို့ထားလိုက်အောင်တော့ စိတ်တရားနာတရားတွေကိုတော့ဖောဖောလုပ်ပြီးရှုလို့ဘာမှမဖြစ်နိုင်ဘူးအာယုံကိုသိတဲ့စိတ်လေးကိုဖောဖောလုပ်ကြည့်ပါမရင်ဖြစ်နိုင်မလို့လောဘကိုဖောဖောလုပ်ကြည့်လားဒေါသကိုလုပ်ကြည့်လားသင်ကြားတော့သင်ကြားနေတာပဲဖောဖောပုံတဏ္ဍာနဲ့တော့မထင်နိုင်ပါဘူးဒုက္ခဝေဒနာတွေဟာသင်ကြားနေတာပါပဲဖောဖောလုပ်ကြည့်လို့တော့ဘယ်ဖြစ်နိုင်မလို့ အဲဒီတော့ဘုံဘာနာနဲ့ရှိဖို့လည်းမဟုတ်ပါဘူးအမှန်ကတော့သဘောတရားတွေဆိုတာရှိဖို့ပါပဲသဘောတရားကိုရှိတော့သူ့လက္ခဏာနဲ့ရှိရမယ်သူရာသသူကိစ္စနဲ့ရှိရမယ်သူပစ္စုပထံသူထင်ပေါ်ဝင်ချင်းညာနဲ့ရှိရမယ်ဒါကအထာဓမ္မဆိုတဲ့စကားပါဘုရားပြောတာမဟုတ်ပါဘူးဒီတော့ဒီမှာမှဒီလိုပြောထားပါလားလက္ခဏာရတာရိဝေဒနာပြိဋ္ဌိတပါတဲ့ လက္ခဏာရပါရိဝတိနာလက္ခဏာရပါစပြီးတော့အလိုအားဖြင့်ပြိခေတပါအသိစီအကုန်ဤဒုဏတရားတွေရဲ့သင်္ကိုရင်းသဘောလက္ခဏာနဲ့လဲရှိရမယ်သာသာခေါ်တဲ့ကိစ္စနဲ့လဲရှိရမယ်ပြီးတော့အာရုဒရာယရှင်ဘောဘုံရှင်ရပစ္စုဒ္ဒံလည်းရှိရမယ်တဲ့ဒီပါဠိကဥဒုရုမဲ့ဆိုတော့စာကြီးပေကြီးဖြစ်နေပါတယ်ဟော လူတိုင်းရှင်နေသိလို့တာကတော့ဘုဒ္ဓမာရသင်္ဃာကျမ်းကဆိုထားတဲ့စကားလေးပါပဲအဲဒါကတော့ကိုရင်လေးတွေကျောင်းသားလေးတွေဒီမင်းရောက်သာတဲ့နိုင်မှနေကြတဲ့ကိုတော်လေးတွေအားလုံးပဲဒီဘုဒ္ဓမာရသင်္ဃာကျမ်းကိုသင်မှုကြပါတယ်ဒါကြောင့်ကိုရင်လေးတွေလည်းဒီပါဠိကိုနှုတ်တော့ရနေတာပဲအဲဒါကအမှန်တန်ကြားပါတယ်ဘယ်လိုလဲဆိုတော့လက္ခဏာရတာသစ္စုပ္ပဌာနာဗြဟ္မဏဝေဒနာနာမရူပပရိခောဒိဋ္ဌိကုသိုလ်နာမတဲ့ ဒါကိုကိုရင်းလေးလည်းရနေပါတယ်။ဘုန်းကြီးတို့လည်းဒီပါဠိကိုငငယ်တွေကနှုတ်တဲ့ရလာတာဒီခုတည်းကမေးသေးလက္ခဏာရတာပစ္စုပ္ပန္နာဗရဒနာဝတိနာလက္ခဏာအလိုသာသအလိုပစ္စုပ္ပထအလိုဗရဒံလိုအပြင်နာမရူပပရိကောနာယုတ်ကိုသင်ကြည့်ခြင်းသည်ဒေဝတုရိနာမဒေဝတုရိဤတဲ့ဒေဝတုရိသင်ခြင်းလို့ရှိရင်နာယုတ်ကိုသင်ကြည့်ရမယ်နာယုတ်ကိုဘယ်လိုသင်ကြည့်ရမလဲလက္ခဏာနဲ့သင်ကြည့်ပါသာသနဲ့သင်ကြည့်ပါ သိစုပဒံနဲ့ပဒထာနဲ့အရင်ကြီးပါတဲ့အဲ့ဒါပါပဲဟိုစကိုင်းမျိုးကသာရပေရတရားလဲအာရုဒ္ဓတဲ့ဉာဏ်ရှိပုဂ္ဂိုလ်ကြီးတူကဒီလိုပြောမှုပါတယ်ဗေဒမာရသင်္ဃာကျမ်းကလက္ခဏာရောဂသုစုဒါနဗရဒနာဝေဒနာနာမရူပပရိကောရတိဝုတ္တိနာမဆိုတဲ့ဒီစာပိုက်ကလေးဟာသိကောင်းတာပဲဗျာဒီစာပိုက်ကလေးကိုသတိမပြုတဲ့ပုဂ္ဂိုလ်တွေကဝိပဿနာတရားကိုဟောရင်အမှုမှုမေဖောဘာဝတွေ ရောက်သွားတယ်ဖေရတဲ့သူကဒီလိုပြောတယ်ဟုတ်တယ်ဒီစာပေလေးကိုသတိပြုရင်အဲဒီအမှုမှုတွေဖောဖောတွေကိုရောက်ကုန်လာတယ်အမှန်ကတော့ယုံတရားတွေနာတရားတွေရှိရင်သူ့ကိုလက္ခဏာနဲ့ရင်လည်းရှိပါတဲ့သို့မဟုတ်သာတရင်လည်းရှိပါတဲ့သို့မဟုတ်သစ္စုတာနဲ့ရင်လည်းရှိပါတဲ့အဲဒီတော့ခေါင်းနဲ့ပင်ရလည်းရှိတဲ့အခါမှာဘာကိုပြီးတယ်လဲ ဝါယောဓကိုပြီးတယ်လို့ခွန်ကြီးတို့ကဖြေပါတယ်ဝါယောဓကိုဘယ်လိုပြီးတယ်လဲလက္ခဏာနဲ့လည်းပြီးတယ်သာသနာနဲ့ပြီးတယ်သစ္စုပ္ပန်နဲ့လည်းပြီးတယ်ဝါယောဓဤလက္ခဏာကဘာလဲသာသနာကဘာလဲသစ္စုပ္ပန်ကဘာလဲဒါလေးစစ်တမ်းထုတ်ကိုရလိုးလာပါတယ်ဒါကြောင့်ခွန်ကြီးတို့ကဒီမှာဆောင်းမုတ်လေးပေးထားတယ်ခွန်ကြီးတို့ရဲ့တတိယယောဂီတွေကတော့ဒါလေးကိုရနိုင်မှာပါအဲဒါလေးစူကြောင်းစို့ ထောက်ကံတောင်းတင်းလျော့ခြင်းတမီဆိုထောက်ကံတောင်းတင်းလျော့ခြင်းတမီထောက်ကံတောင်းတင်းလျော့ခြင်းတမီထောက်ကံနာတဲ့တောင်းနာတဲ့ရှင်းနာတဲ့ရော့တာတဲ့အဲ့ဒါဝါရောဓရဲ့လက္ခဏာပဲအရဟရာက ဆဲဆိုတာပဲဆိုတော့ဝိထာမလက္ခဏာဝါယောဓာတုဝါယောဓာတုဝါယောဓာတိဝိထာမလက္ခဏာထောက်ကံခြင်းလက္ခဏာယူဝါယောဓာဆိုတာထောက်ကံခြင်းသဘောပဲထောက်ကနာဝါယောဓာပဲအရာထဲမှာတော့ထောက်ကံတယ်လို့အသုံးဆုံးသိရှိနည်းနည်းပဲရှိတယ်အိမ်တွေပါလေရိုင်းနေရင်ကြားထောက်တယ်ကြားကံတယ်လို့နည်းနည်းပါးပါးပြောဆိုလို့ရှိပါတယ် ။ဇာထဲမှာအများသုံးနေကြတာကတော့တောင်းတယ်၊ကျင်းတယ်လို့သုံးနေကြပါတယ်။ယခုလက်ကလေးကိုဆန့်ပြီးတော့တန်းထားလိုက်။လက်ထဲမှာစိမ့်နဲ့စိုက်ကြည့်။ဘာကိုတွေ့တော့တောင်းနေနေတာကိုတွေ့တယ်။အဲဒါကိုကျမ်းဂန်လုံးစာသုံးတယ်ဆိုရင်ထောက်ပံ့တယ်လို့ပြောရတယ်။ဇာသုံးတယ်ဆိုရင်တော့တောင်းတယ်၊ကျင်းတယ်လို့ပြောရတာပါပဲ။ အခုထိုင်းနေရင်ခါကိုစောင့်စားထားလိုက်ခါထဲမှာစိတ်နဲ့စိုက်ကြည့်ခါထဲကတောက်နေတာကိုတွေ့ရတယ်အဲဒါလည်းစာသုံးနဲ့ပြောမယ်ဆိုလို့ရှိရင်ထောက်ကန်တယ်လို့ပြောရတယ်ဒါကြောင့်ထောက်ကန်တယ်တောင်းနေတယ်ဆိုတာအတူတူပါပဲပြီးတော့ရော့တယ်ဆိုတာကလည်းသူ့ရဲ့ဒိနာကိုထောက်ပြီးတော့ပြောရတာပါပဲသူ့ရဲ့ရော့တာနဲ့ရှင်းကြည့်ရင်တော့ သူ့ကိုလည်းတင်းတယ်လို့ပြောရတယ်ကျိုးသုံးချောင်းရှင်ပြီးတော့တန်းထားတယ်ဆိုပါတော့ပထမကျိုးကိုအတင်းဆုံးဆွဲထားတယ်ဒုတိယကျိုးကိုအလယ်လဆွဲထားတယ်တတိယကျိုးကိုအယောဆုံးဆွဲထားတယ်ပြီးတော့အလဲကကျိုးလေးနဲ့ပြောမယ်အလဲကကျိုးလေးကမရောမတင်းဖြစ်နေတယ်သူ့ရဲ့တင်းနဲ့ကျိုးနဲ့စာကြည့်ရင်အလဲကကျိုးဟာရော့တယ်လို့ပြောမှာပဲ သူ့ရဲ့ရောတဲ့ဟိုဘက်ကအကျိုးနဲ့စာကြည့်ရင်တော့သူ့ကိုတင်းတယ်လို့ပဲပြောရမယ်။အဲလိုပါပဲတင်းတယ်ရော့တယ်ဆိုတာဟာအရင်းတိုင်းနဲ့ဖြာပိုင်းပါပဲ။သူ့ရဲ့တင်းတဲ့စာကြည့်ရင်သူ့ကိုရော့တယ်လို့ခေါ်ရတယ်။သူ့ရဲ့ရောတာနဲ့စာကြည့်ရင်သူ့ကိုတင်းတယ်လို့ခေါ်ရတယ်။ဒါကြောင့်မို့ထောက်ကံတောင်းနှင်းရော့ခြင်းတမီတဲ့။ထောက်ကံတာတောင်းနှင်းတာထောက်ကံတာတောင်းနှင်းတာလို့ပဲရော့တာလဲ။ ဝါယောဂပဲလို့မှတ်ရမယ်။အောင်းနေပင်ငယ်မှတ်တဲ့အခါဘာကိုသိတယ်လဲ။အာရုခါကတော့သတိတိုင်းနဲ့ရိုးရိုးပြီးမှာပေါ့။ဗိုက်ကြီးတိုင်းပြီးမှာပေါ့။ဘုံကြီးကမငြင်းပါဘူး။ဗိုက်ကြီးတိုင်းပြီးမယ်လို့လဲသိစမရှိပါဘူး။အာရုခါကရှိသေးတာပဲ။စစချင်းမဲ့ဖို့ကိုပဲရလိမ့်လို့စစချင်းနာမရူပပြိစ္ဆရာညာတော့မဖြစ်သေးပါဘူး။အာရုဇမှာတော့ခုနကပြောခဲ့တဲ့အတိုင်းဒီဝရဏတွေကိုရှင်းမှပြီးပဲနေရပါတယ်။ ဒီနိဝရဏတွေဝိသမရနေရာချင်းဂုံရှင်းပြီးဆုံးကသိစင်ကြတယ်အဲဒီလိုသိစင်ကြတဲ့အခါမှာပဲသူပြောနေတဲ့ထောက်ကံတောင်းနေတဲ့သဘောကိုဒီလိုဆရာပြီးလာတာစစချင်းတော့ပဲပြီးနိုင်မလို့မပြီးနိုင်သေးပါဘူးပြီးပါတယ်လို့ခွန်ကြီးတို့ကကြွပြီးတော့တောင်းမခံဘူးကျမပါများလာတော့နိဝရဏတွေကျင်းစင်ကုန်တယ်အဲဒီကာလကြာတော့မှ ကောင်းတယ်လို့မှတ်ရင်ဝမ်းမိုက်တွေကနေပြီးတော့တောင်းနေတဲ့သဘောတွေသင်ကြားလာတယ်။ဒီနေ့ခါကာလကြတော့လဲရော့တဲ့သဘောတွေသင်ကြားလာတယ်။ဒီလိုမသင်ကြားဘူးလို့ဘယ်သူမှမမြင်နိုင်ဘူး။ဒီလိုကြအားလုံးကြည့်ပါဒီကြသင်ကြားပါတယ်။ဒါတော့ကောင်းတယ်ပင်တယ်လို့မှတ်တာထောက်ကန်တောင်းနေတဲ့သဘောကိုသိနေလို့ဝါယောဓကိုလက္ခဏာအချင်းအမှန်တိုင်းသိနေတာပဲ။ ဒါသဘာဝလက္ခဏာနဲ့ယုတ်တရားကိုအမှန်တိုင်းပြီးတာပဲလက္ခဏာရပါရိဝေဒနာပြိဝေဒဘာဆိုတဲ့ဥဒ္ဒမိနဲ့လည်းညီးနေတာပါပဲလက္ခဏာရပါသုစုဒ္ဓနာရတနာဝေဒနာနာမရူပပြိကောရိတုဥဒ္ဒမိနာမလို့ဆိုတဲ့မိဂမရသင်္ဃာကျမ်းနဲ့ညီးနေတာပါပဲမှားနေတာပဲကဲနောက်တစ်ပုဂ္ဂိုလ်ဆူရအောင်လို့ရင်းရိုင်းလှုပ်ရှားရွေသွားရသည်ဆို ရှားတယ်ရွေ့တယ်သွားတယ်ဆိုတာဒီလူကြီးပါပဲဟောရလောက်သာကွဲနေတာပါဘာယောဂမရတာနဲ့သမှုရဏရတာတဲ့ရွေ့ရှားခြင်းရတာရွေ့ရှားခြင်းကိစ္စရှိပါတယ်တဲ့

သူကိစ္စပဲသူ့လုပ်ကိုသူလုပ်နေတာပါပဲ။ကောင်းနေပင်လည်းမှတ်တဲ့အခါမှာဒီရေရှားတဲ့သဘောတွေကိုမသိဘဲနေလို့ကိုမဖြစ်ပါဘူး။ဒါကတော့သူကြာသိနေတော့တာပဲ။ကောင်းနေမှရင်ပြင်ဘက်ကိုတည်ရခြင်းတည်ရခြင်းပြည့်သွားတာကိုသိတယ်။ပင်နေမှရင်ပြင်ဘက်ကိုတည်ခြင်းတည်ခြင်းပြည့်သွားတာကိုသိတယ်။ဒါကတော့ပြောကြမလိုပါဘူးအလူတင်ရှားနေပါတယ်။နောက်တစ်ခုကသစ္စုပ္ပဒါနဲ့ လူလိုရပဲသွန်လျက်ဆောင်ဆိုလူလိုရပဲဆိုတာဝါယောဒလိုရပဲကိုဆိုလိုပါတယ်ဝါယောဒမှာအလိုဆန္ဒတော့မရှိပါဘူးရုပ်ပဲဒါပေမဲ့လို့ လောကဝါယကိုလိုက်ပြီးတော့သူလိုရပဲလို့ဒီမှာသိထားပါတယ်လောကမှာမိုးဟာသူရွာကြီးညာရွာတယ်လေဟာလည်းသူတိုက်ကြီးညာတိုက်တယ်ပြီးတော့လောကပြောနေကြပါတယ်အဲ့ဒါမျိုးပဲသူလိုရပဲလို့ဒီကသိလွယ်အောင်လို့တင်စားပြီးပြန်ထားပါတယ်ဥပါလိကအဘိဝိဟာရကျေးဇူးဆောင်တယ်လို့ဆိုပါတယ်ကျေးဇူးဆိုတဲ့စကားကဒီအရကလူတွေကနားမလည်ပါဘူး ဒါကြောင့်မို့အဲသူလိုရပဲလို့မလို့တင်စားပြီးတော့ကိုယ်ဒီမှာပြောထားပါတယ်အဲသူလိုရပဲဆိုတာဝါယောဒရှိရှိဥတန့်ပြီးတော့ကိုသွားမဲ့ဘက်ကိုသူလိုရပဲလို့ဆိုလိုပါတယ်သီလဝါယောဆိုရင်စိတ်လိုရပဲနဲ့ဝါယောဒဥတန့်ပြီးသွားမဲ့ဘက်အတူတူပါပဲဒီတော့သူလိုရပဲဝါယောဒလိုရပဲဆိုတာနဲ့စိတ်လိုရပဲဟာအတူတူပါပဲ ဒါကြောင့်စိတ်လိုရှိရဘက်ကိုတွန်းဆောင်သွားတယ်ဒါကတော့လက်ကိုကိုယ်ရဆန့်ရမှာပို့ပြီးသင်ကြပါတယ်ကိုယ်တဲ့အခါအတွင်းဘက်ကိုဆွဲဆောင်လာတယ်ဆန့်တဲ့အခါအပြင်ဘက်ကိုတွန်းဆောင်သွားတယ်သွားတဲ့အခါမှာရှိဘက်ကိုထုတ်တဲ့အခါမှာနောက်ဘက်ကိုအဲစိတ်လိုရှိရပဲတွန်းဆောင်သွားတယ်လို့ပဲဆွဲဆွဲလာတယ်လို့ပဲသင်ရတတ်တယ်

တောက်ကံတောင်းခြင်းရောခြင်းတည်းရင်းကြိုင်လှုပ်ရှား၍သွားရသည်သူလိုရပဲတွန်းလျက်ဆောင်းသည်ဝါရောတာပြိမှမြယောဂီရဲ့ဝါရောကိုရှိသည်ပြီးရင်တောက်ကံတောင်းခြင်းနဲ့ရော့တဲ့လက္ခဏာနဲ့လဲဒီလက္ခဏာနဲ့ရင်လဲသိရမယ်ရင်းကြိုင်လှုပ်ရှားရင်းကြိုင်လှုပ်ရှားတဲ့ရွေ့သွားတဲ့

ဆင်းရဲသောခံစားမှုတွေဖြစ်တဲ့အခါမှာညောင်းရင်ညောင်းတာဟာဆင်းရဲတဲ့ခံစားမှုပဲပူရင်ပူတာနာရင်နာတာဟာဆင်းရဲတဲ့ခံစားမှုပဲဒီဆင်းရဲတဲ့ခံစားမှုတွေကိုခံစားတဲ့အခါမှာဘယ်လိုသိရမလဲဆိုတော့ဝေရယာမိဣတိခံစားသည်ဟူ၍သဇာနာတိသိရမယ်။ယသမိပုလိုပဲပါဠိသရာနီယ

ဒါပေမဲ့ခံစားပြီးဆိုတဲ့ဘာသာပြန်ရခံစားတယ်ဆိုတဲ့ဝေါဟာရကိုပမာကတည်းမသုံးဘူး။ကိုရင်ကိုယ်လည်းလို့ပဲပြောပါတယ်။နာရင်နာတယ်၊ညောင်းရင်ညောင်းတယ်ဒီလိုပဲပြောပါတယ်။ဒါကြောင့်ကိုရင်ကိုယ်လည်းမှားဖို့နာရင်လည်းနာတယ်မှားဖို့ညောင်းရင်လည်းညောင်းတယ်မှားဖို့ညွှန်ပြနေပါတယ်။အဲဒီညွှန်ပြတဲ့အတိုင်းရှိမှရင် မကောင်းတဲ့ခံစားမှုလေးတွေကိုသိတာပဲဒါကတော့အမှန်တန်သင်ကြားပါတယ်ဒုက္ခဝေဒနာမကောင်းတဲ့အတွေ့အထိများကိုခံစားတဲ့လက္ခဏာရှိတယ်ဒုက္ခဒုက္ခဝေဒနာသည်အနိဋ္ဌဘုဒ္ဓဘာနုဝနာလက္ခဏာလိုမရှိရတဲ့အတွေ့အထိမကောင်းတဲ့အတွေ့အထိကိုခံစားခြင်းလက္ခဏာရှိပါတယ်တဲ့မကောင်းတဲ့အတွေ့အထိခံစားခြင်းဟာဒုက္ခပဲပြီးတော့ ညောင်းနေညောင်းနေပူတယ်ပူတယ်လို့မှတ်နေတဲ့အခါမှာမကောင်းတဲ့အတွေ့အကြုံကိုခံစားနေတာတွေဟာသိထင်ရှားနေပါတယ်။ဘာမှတမျှဖြစ်စရာမရှိဘူး။ဒီဒုက္ခဝေဒနာရဲ့လက္ခဏာကိုသိသိချင်းရသိနေတာပဲ။ဒါလည်းဆောင်းမှုကလေးပေးထားပါတယ်။အဲဆိုရမယ်။အတွေ့အကြုံများခံစားရသည်ဆိုအတွေ့အကြုံများခံစားရသည် စိတ်အားကုန်ခံညှိုးနှွမ်းစေသည်ဆိုဗံယုဒ္ဓနာမိလာပနရတံတဲ့ရှင်မဲ့တွဲတဲ့တန်ယုတ်တရားတွေကိုညှိုးနှွမ်းစေတတ်တယ်ရှင်မဲ့တွဲတဲ့တန်ယုတ်တရားတွေဆိုတာရှုစီတဲ့တရားတွေပဲ။ ဒီမှာတော့ဗမာလိုတူတူနဲ့နားလည်အောင်လို့ဆရာကုန်ခန်းလို့ဘုန်းကြီးကစီထားပါတယ်ဒီဒုက္ခဝေဒနာတွေဟာစိတ်ကိုအာရုံသွားစေတတ်တယ်ဒါကတော့ကြေကျိုးစရာမလိုပါဘူးသူကြောက်ဟာနေကောင်းနေလို့ဆိုရင်တာမန်ဆောင်းသားနဲ့အမှန်တရားအားရှိနေတာပဲစိတ်တွေလည်းထက်ထက်ပါနေတာပဲနေမကောင်းလာရင်တော့အဲ့ဒီစိတ်တွေဟာတကားတဲ့အားပြော့ကြသွားတယ်ဒီလိုပဲညောင်းနာဘူးလား ကြိုက်တာခဲတာတွေဖြစ်ပေါ်လာရင်လည်းစိတ်ကလေးကနည်းနည်းတော့ညော့သွားတာပဲဒါကြောင့်စိတ်အားကုန်ခန်းစေတဲ့သဘောကသင်ကြားပါတယ်အဲဒါဒုက္ခဝေဒနာရဲ့အရသာပါပဲစိတ်အားကုန်ခန်းညှိနှိုင်းစေတာဒုက္ခဝေဒနာရဲ့အလုပ်ကိစ္စပါပဲဒါလည်းရှိမှနေတဲ့သူမှသင်ကြားပါတယ်ပြီးတော့ကာယိကပါရပစ္စုပ္ပန္နာနဲ့ ကိုယ်တည်းကနှိမ့်ဆဲပြီးခံခဲ့နေတဲ့သဘောကလေးအနေအားဖြင့်လည်းသင်ကြားတယ်ကိုယ်တည်းမှာနှိမ့်ဆဲနေတဲ့သဘောကိုယ်တည်းမှာခံခဲ့နေတဲ့သဘောပေါ့ဆူလို့ဆူတော့နည်းနည်းနည်းနည်းနဲ့နှိမ့်ဆဲနေတယ်လို့ပေါ့လေကိုယ်ထဲမှာနှိမ့်ဆက်ပြီးတော့ခံခဲ့နေတဲ့သဘောအနေအချင်းလည်းထင်ကြပါတယ်တဲ့အဲဒါဟာဒုက္ခဝေဒနာရဲ့ပြစ္ဆုပ္ပဒါနဲ့ဒါလည်းယောဂီမှာအမှန်တန်ထင်ကြပါတယ် ကိုယ်ရဲ့နှိမ့်စေခံခဲ့ခြင်းဆိုကိုယ်ရဲ့နှိမ့်စေခံခဲ့ခြင်းကိုယ်ရဲ့နှိမ့်စေခံခဲ့ခြင်းကိုယ်ရဲ့နှိမ့်စေခံခဲ့ခြင်းကိုယ်စင်းရဲ့ပြည့်ရဲ့ညာယောဂီဆိုကိုယ်စင်းရဲ့ ညောင်းနာပူရာနာကျင်ကြခဲတာတွေမှတ်နေရင်ကိုယ်ရဲ့ကအခံခဲတာတွေပြီးတာကတော့ပြောစရာမလိုဘူးအဲ့ဒါဒီနေ့ကြောက်ကြကြီးကိုသိနေတော့တာပဲကိုယ်ရဲ့ကညောင်ညာဆင်းနေတယ်လို့ပဲငင်းငင်းငင်းနဲ့တကားတဲ့ခံဆက်နေလိုက်တာအမှန်တမ်းကိုထင်ရှားပါတယ်အဲဒီလိုပြီးရင်ဒုက္ခဝေဒနာကို လက္ခဏာနဲ့ရာဘာနဲ့ပစ္စုပ္ပထာနဲ့အမှန်တိုင်းသိတာပါပဲတဲ့။ငင်းငင်းဒုက္ခဝေဒနာဆိုတဲ့ချမ်းသာတွေကိုရှိရင်လည်းဒီတိုင်းသိတာပါပဲ။ဥပ္ပဒါဝေဒနာတွေကိုရှိရင်လည်းဒီတိုင်းသိတာပါပဲ။ဒီမှာတပါးသောစိတ်စိတ်တွေတွေရှိရင်လည်းဒီတိုင်းသိတာပါပဲ။ဒီလိုလက္ခဏာရာဘာပစ္စုပ္ပထာတွေကိုမှတ်ယုံနေနဲ့အကုန်လုံးပြီးပါတယ်။အဲဒါတွေကို ကြက်မှနေရတာမဟုတ်ပါဘူးဖြစ်စေဖြစ်ခိုက်တရားလေးတွေကိုရှိနေလို့ရှိရင်သဘောမှန်တွေကိုသိလာတာပါပဲသူ့လက္ခဏာထင်ရှားတဲ့အခါမှာအဲဒီလက္ခဏာနဲ့ပြီးတယ်သူ့ရဲ့ကိစ္စထင်ရှားတဲ့အခါမှာအဲဒီရာသနဲ့ပြီးတယ်သူ့ရဲ့အချင်းရာထင်ရှားတဲ့အခါမှာအဲဒီအချင်းရာပစ္စုပ္ပန်နဲ့ပြီးတယ်ပြီးတော့စိတ်ဆိုတာဟာ အာရဏဝိဇာဏလက္ခဏာအာယုံကိုသိခြင်းသဘောရှိတယ်။ဒါရင်ဆိုကြရမယ်။အာယုံသိသောသဘောရှိပြီဆိုစိတ်ကူးလေးကိုဖြစ်တိုင်းဖြစ်တိုင်းမှစိတ်ကူးလေးဟာအာရုံရောက်ရောက်သွားတယ်။ ငုံများစာကောက်နေတယ်လို့ပဲစိတ်ကလေးကအာယုံကိုဖန်ဖန်ပြီးပြီးနေတယ်စိတ်ကအာယုံပြီးတယ်ဆိုတာကတော့သင်ကြားပါတယ်မြင်တာမှလိုက်ရင်မြင်ပြီးတဲ့စိတ်ကလေးကမြင်ရတဲ့စိတ်လေးကိုဖန်ယူလိုက်တယ်လို့ပဲအာယုံပြီးတဲ့သဘောလေးသင်ကြားတယ်ကြားတာမှရင်လည်းအပန်းလေးကိုဖန်ယူလိုက်တယ်လို့ပဲနာရမှာမှရင်လည်းအနံလေးကိုဖန်ယူလိုက်တယ်လို့ပဲ ကာယမှာမှတ်ရင်လည်းရတာလေးကိုဖိုင်းလိုက်သလိုပဲအတွေ့အထိလေးတွေမှတ်တဲ့အခါမှာလည်းတွေ့ထိရတဲ့အာယုံလေးတွေကိုဖန်ဖန်ယူနေသလိုပဲစိတ်ကူးတိုင်းစိတ်ကူးတိုင်းလည်းစိတ်ကူးလေးတွေကိုစိတ်ကူးတယ်စဉ်းစားတယ်ကြံစည်တယ်စသည်ဖြင့်မှတ်ရင်အဲဒီအာယုံလေးတွေကိုဖန်ဖန်ပြီးယူနေသလိုပဲသိနေတယ်အဲ့ဒါစိတ်ပါပဲတဲ့ အာယုံကိုသိတာဟာစိတ်ရဲ့လက္ခဏာပါပဲစိတ်ဆိုတာကအာယုံကိုသိရောသဘောရှိပါတယ်အာယုံကိုသိတဲ့ဒီလက္ခဏာကတော့ယောဂီပုဂ္ဂိုလ်မှာအမှန်တရားပါတယ်သာတာဒီပစ္စည်းမတဒီပစ္စည်းလက်တွေအားဖြင့်ဒီတိုင်းရှိမှဒီတိုင်းထင်ရှားတာပဲတချို့များဘာသာမှမတတ်ဘူးသို့တော်လည်းပုံဉာဏ်ကတော်တော်ကောင်းတယ် သင်္ဝဉဏ်ကောင်းတဲ့ပုဂ္ဂိုလ်ကအတုလည်းရှင်းတယ်ပြောလည်းပြောရတယ်ဇာတင်ထားတဲ့ပုဂ္ဂိုလ်တောင်တချို့ကသူ့လိုမပြောရဘူးသူကသူချရာရှင်းပြပါလိုက်တာများတော့ကိုအံဝဲစရာကောင်းပါတယ်တချို့ကလူကြီးတောင်မဟုတ်သေးဘူးကလေးငယ်လေးငယ်ငယ်လေးရှိသေးဆယ်နှစ်ရွယ်ဆယ်နှစ်ရွယ်တို့ပေါ့လေဒီလိုကလေးလေးတချို့ကပြောပြောရတယ် သူတို့ရဲ့စိတ်လေးတွေသိနေပုံဟာသိရှင်းနေတယ်အမတန်ကောင်းပါတယ်ပြီးတော့စိတ်ဟာပုဂ္ဂိုလ်မမရတာရှင်တဲ့တရားတွေရဲ့ရှင်းသွားခြင်းကိစ္စရှိတယ်စိတ်ကရှင်တဲ့တရားတွေရဲ့ရှိကသွားနေသလိုပဲဒီလာကြဟိလို့ခေါ်ပြီးရှိကသွားနေသလိုပဲရှိသွားခြင်းကိစ္စကိုလုပ်နေပါတယ်ဒါလည်းပြီးပါတယ်အဲဆိုရမယ်ကောင်းကောင်းလားရှိသွားရသည်ဆို အများစုပေါင်းပြီးအလုံးတစ်ခုလုံးတဲ့အခါကာလကောင်းကောင်ပုဂ္ဂိုလ်ကအချစ်ဆောင်ပြီးလုပ်ရတယ်။အဲဒီလိုပဲစိတ်ကလေးကရှေ့ကဆောင်းဆောင်သွားနေတယ်လို့ပဲဖြစ်နေတယ် သူကရှိကဆောင်သွားတော့နောက်ကလိုက်ပြီးတော့လောဘဖြစ်ဒေါသဖြစ်သဒ္ဓါဖြစ်ပဋိဖြစ်ပေါ်လင်ဒီနောက်ကလိုက်ပြီးဖြစ်နေတယ်လို့ထင်ရတယ်။ဒါကြောင့်သိကကောင်းကောင်းလို့ပဲရှိသွားတဲ့သဘောဟာထင်ရှားပါတယ်တဲ့။စိတ်ရဲ့ပစ္စုပ္ပန်ကတော့ပုတ္တဏီပစ္စုပ္ပန်နာရှင်းစိတ်နဲ့ဆက်ဆက်သောအားဖြင့်ထင်သောအချင်းရာရှိ၏။ဗာမဏပစ္စုပ္ပန်နာလို့ဆိုထားတာလည်းရှိတယ်။

အဲဒီစိတ်လေးကိုမှားလိုက်သူကကြောက်သွားပြီးတော့နောက်စိတ်လေးတစ်ခုကပေါ်လာကြတယ်ဒီလိုကြီးစိတ်လေးတွေဒီကူဒီကူဆက်ကဆက်ကပေါ်ပေါ်လာတာကိုတွေ့ရတော့ယောဂီပုဂ္ဂိုလ်ကဒီလိုသဘောကျလာတယ်စိတ်တွေကအစမပြတ်ဖြစ်နေတာပဲခြေစိတ်လေးရှိမှတော့လို့ပြောသွားရင်နောက်စိတ်တစ်ခုကဖြစ်လာကြတာပဲစိတ်တွေကတစ်ခုပြီးတစ်ခုအစမပြတ်ဖြစ်နေတာပဲလို့သဘောကျလာပါတယ်အဲ့ဒါယောဂီမှာအမှန်အကုန်သင်ရှားပါတယ် အဲဆိုရမယ်ရှင်းစိမ့်နေစာအတ္တထာဖြစ်သည်ဆိုစိတ်တရားမှတ်သားမြာယောဂီဆို ခုယုတ်တရားတွေကဝါယောဓာတ်ကိုလက္ခဏာနဲ့ရာသာနဲ့ပြစ္ဆုတာနဲ့ပြီးပုံကိုပြောပြီးနာတရားတွေကလည်းဝေဒနာနဲ့စိတ်ကိုလက္ခဏာနဲ့ရာသာနဲ့ပြစ္ဆုတာနဲ့ပြီးပုံကိုပြောပြီးအကြာယုံနာတွေကိုလည်း စိတ်ဆိုင်တစ်ခုမှအရှိမနေရင်ယူလို့ပဲပြီးနိုင်တယ်ဆိုတာသဘောပေါက်တော့ပါပြီအခုနာနဲ့ရုပ်ကြဲပုံကိုအကျဉ်းချုပ်ပြောအောင်မယ်မြင်စေခဏမှာမြင်တယ်ဟုမှိုက်မျက်စိနဲ့သင်္ခါယုတ်မြင်တာသိတာကနံဒီလိုခွဲခြားပြီးတော့သိနိုင်ပါတယ်ထို့သူ ကြားသောခဏ၌ကြားတော်ဟုမှရင်နားနဲ့အပံကယုတ်ကြားတာပြီးတာကနံနာသောခဏ၌နှာခေါင်းနဲ့အနံ့ငါယုတ်နာနာပြီးတာကနံသာဓုသောခဏ၌လျာနဲ့ရတာကယုတ်အရသာပေါ်ရာပြီးတာကနံခုသောခဏ၌ကိုယ်နဲ့အတွေ့ကယုတ်ကြည့်တာပြီးတာကနံဒီလိုခေါ်ကြပြီးနေပါလေ။ အတွေ့အထိကိုသိမှုကတော့အမှန်တန်ကျေဝန်းပါတယ်။ဒီကိုယ်လုံးနေရာတိုင်းကသင်ရှားပေါ်နိုင်ပါတယ်။ကျေရာသာနာလှုပ်ရှားတာသွားတာဒါတွေလည်းသိသိမှုနဲ့ဆိုင်ပါတယ်။ဒါကြောင့်လက်ချေကိုကျိုးစေခဏ၌ကျိုးတယ်ကျိုးတယ်ဟုမှတ်လင်ကျိုးမှုတောင်းနှင်းလှုပ်ရှားမှုပါယုတ်သိတာကနံသံဝေခဏ၌ဆန့်မှု တောင်းလုံးလောက်ကြမှုပါယုတ်သိတာကနံသွားရခဏ၌သွားတယ်လမ်းတယ်စသည်ဖြင့်မှတ်လင်တောင်းလုံးလောက်ကြမှုပါယုတ်သိတာကနံဝမ်း၌ဖောင်းစေ၌ဖောင်းတယ်ဟုမှတ်လင်တောင်းလုံးလောက်ကြမှုပါယုတ်သိတာကနံပိန်စေခဏ၌ပိန်တယ်ဟုမှတ်လင်ရောမှုလောက်ကြမှုပါယုတ်သိတာကနံဒီလိုလဲခေါ်ကြပြီးတော့သိနေပါလေဒီတလားအတွင်းမှာ ကြွစင်း၌သောတယ်လာရာကဒီသောတာလမ်းစဲ၌တောင်းနှင်းလှုပ်ရှားရာကဝါယောတာခြားစဲ၌လေးကြသွားရာကအာဘောတာထီစဲထီနှင်းစဲ၌စိုက်ပြီးခါနေရာကပထဝီတာဒီလိုဒါလေးပါလဲကြွဲပြီးခနိုင်ပါရဲ့ကိုယ်မူရာယုံမူရာကိုမှတ်တိုင်းမှတ်တိုင်း အာယုံကိုမသိတတ်တဲ့ဒီယုတ်ကတရားသိတာကတရားကျေပြပြီးရှင်းနေပါလေအဲ့ဒါဟာနာမရူပသိက္ခာညာမှာပဲမြတ်စွာဘုရားကဒီညာဖြစ်ပုံကိုဥပမာလေးနဲ့ပြထားတယ်ပြပုံကတော့ဝိနည်းရခေါ်တဲ့ကြောင့်မြေရောဗရမယရဏတခုရှိတယ်ဆိုတော့တဲ့ကြောင့်မြေရောဆိုတာကြောင့်မြေရောဗရမယဆိုတာ အခုကာလအချို့လူတွေလက်စုံမှာထည့်ထားတဲ့ကျင်းကျင်းကြောင်ကြောင်ကြောက်ပါပဲအဲဒီကြောက်ကလေးမှာအပေါက်ကလေးလည်းထောက်ထားတယ်ဆိုပါတော့အဲဒီပေါက်ထဲမှာကျိုးပြားဖြစ်စေကျိုးဝါဖြစ်စေကျိုးနီးဖြစ်စေကျိုးအစီဖြစ်စေစပ်ပြီးထားတယ်ဆိုပါတော့အဲဒီကျိုးနဲ့စပ်ပြီးထားတဲ့ကြောက်ကလေးကိုမျက်စိကောင်းတဲ့လူက ရှိလိုက်ရင်ဒါကကြောက်ပဲဒါကကျိုးပဲဒီကျိုးကဒီကြောက်ထဲမှာစပြီးထားတာပဲလို့ကြောကြောပြာပြာမြင်သွားတယ်လို့ပါပဲတဲ့ဒီကမှာမှာကြောက်တဲ့ရုပ်တရားရှိပါတယ်ကျိုးနဲ့မတူရဲ့စိတ်နံတရားရှိပါတယ်မတူရဲ့စိတ်နံကဘာဝုဘဟုစာရော မဆရာယုံကလေးတွေကိုသူ့ပြီးသွားတာဒီကြောက်ကလေးတွေမှာကျိုးလေးဝင်နေတာနဲ့ဒီပါတယ်တဲ့ဒီပေါ်မှာအလုံးရှင်းပါတယ်အခုယောဂီတွေရှင်းမှပြီးနာယကျောပုံနဲ့အံကြိုက်နေပါတယ်ဒီလိုနာမရုပ်ကိုပိုင်းပိုင်းဆက်ဆက်သိပြီးတဲ့နောက်သမာဓိဉာဏ်ကကျင့်ကြလာတဲ့အခါမှာအကြောင်းနဲ့အကျိုးကိုလည်း ရှိမှနေရင်ပဲပိုင်းခြားပြီးပြီလာပါတယ်လက်ချေကိုရိုးရင်ဆန့်ရင်အစကတော့ဒီတော့ဆန္ဒကိုလည်းရှိမှမူအောင်အမှန်တန်ကြောင်းရစေရပါတယ်ဉာဏ်ရင်လာတဲ့အခါကျတော့မကြည့်ရင်မဆန့်ရင်တွေကကြည့်ရင်ဆန့်ရင်တဲ့စိတ်ကလေးတွေဖြစ်ပေါ်လာတာကိုသင်ကြားသိရတယ်ဒါကြောင့်ကြည့်ရင်နဲ့ကြည့်ရင်နဲ့ဆန့်ရင်နဲ့ဆန့်ရင်နဲ့လို့ ကျိုးတော်မှရတယ်ပြီးတော့မှကျိုးတယ်ကျိုးတယ်ဆက်နေဆက်တယ်လို့မှရတယ်ပြီးတော့ကျိုးမှုဆမ်းမှုဟာကျိုးမြင်ဆမ်းမြင်တဲ့စိတ်ရှိလို့ဖြစ်တယ်အကြောင်းရှိလို့ကျိုးဖြစ်တာပဲရှိတယ်ကျိုးအောင်ဆမ်းအောင်ပြုလုပ်ပေးတဲ့သူမရှိဘူးကျိုးဆမ်းနေတဲ့သူလည်းမရှိဘူးအကြောင်းနဲ့အကျိုးမျှပဲရှိတယ်လို့သဘောကျသွားတယ် နာမယုတ်ကိုပေါင်းပေါင်းဆက်ဆက်ပြီးပြီးရဲ့နောက်သဘာဝဉာဏ်ကကြီးကျက်လာတဲ့အခါမှာအကြောင်းနဲ့အကျိုးကိုလည်းရှိမှနေရင်နဲ့ပိုင်းခြားပြီးပြီးလာပါတယ်လက်ချေကိုကိုယ်ရင်ဆန့်ရင်အကျကတော့ဒီရဆန္ဒကိုပဲရှိမှမူအောင်အမှန်တရားညှက်ဆက်ရပါတယ်ဉာဏ်ရလာတဲ့အခါကျတော့မကြည့်ရင်မဆန့်ရင်ကမကြည့်ရင်မဆန့်ရင်တည်းက ကိုယ်ကိုစမြင်တဲ့စိတ်ကလေးတွေဖြစ်ပေါ်လာတာကိုသင်ကြားကြည့်ရတယ်။ဒါကြောင့်ကိုယ်ရင်နဲ့ကိုယ်ရင်နဲ့စမြင်နဲ့စမြင်နဲ့လို့ကျိုးစွာမှတ်ရတယ်။ပြီးတော့မှကျိုးတယ်ကျိုးတယ်စတယ်စတယ်လို့မှတ်ရတယ်။ပြီးတော့ကျိုးမှုစမှုဟာကျိုးရင်စမြင်တဲ့စိတ်ရှိလို့ဖြစ်တယ်။အကြောင်းရှိလို့ကျိုးဖြစ်တာပဲရှိတယ်။ ကျေးအောင်ဆအောင်ပြုလုပ်ပေးတဲ့သူလည်းမရှိဘူးကျေးဆနေတဲ့သူလည်းမရှိဘူးအကြောင်းနဲ့ကျိုးမျှပဲရှိတယ်လို့ယောဂီကသဘောကျသွားပါတယ်အခုလက်ချောင်းလေးတွေကိုကိုယ်လိုက်ဆန်းလိုက်လုပ်ကြည့်ပါကျေးရင်တဲ့စိတ်ဆန်းရင်တဲ့စိတ်ကိုကြည့်ကြရလားမတွေ့ပါဘူးဒါကြောင့်မတွေ့တာလဲ မပြည့်တဲ့တမာရီအလေးကျင့်မရှိသေးလို့ပါပဲမပြည့်စုံနေတဲ့ယောဂီမှာတော့လေးကျင့်လာရနေလို့ပြီးတာပါတကယ်ပြီးရင်မပြည့်စုံမှပြီးတော့လေးကျင့်ပြီးပါကြာကြာနာနာအားထုတ်ရင်ဒီအသုံးရဲ့အတွင်း၄၅၆ရဲ့အတွင်းဒီစိတ်ရဲ့အကြောင်းတရားတွေကိုသိနိုင်ပါတယ်မြင်တယ်လို့ မှားရင်မျက်စိနဲ့အသိရှိလို့မြင်မှုဖြစ်တယ်လို့ပြီးသွားတယ်။ကြားတယ်လို့မှားရင်နားနဲ့အသံရှိလို့ကြားမှုဖြစ်တယ်လို့ပြီးသွားတယ်။ဒီနည်းဖြင့်မှားရင်မှားရင်အကြောင်းနဲ့အကျိုးများပဲဆိုတာကိုသဘောကျလာပါတယ်။အဲဒါဟာသစ္စယပရိဟညာမှာပဲ။ဉာဏ်နဲ့ရင်းပြလာတော့ ရှင်းမရတဲ့ယုံမှယုံမှန်လေးတွေကိုအစနဲ့အဆုံးနဲ့ပိုင်းခြားပြီးပြီးလာပါတယ်။အစဆိုတာဖြစ်ပေါ်လာတဲ့သဘောပဲ။အဆုံးဆိုတာပြောက်ွယ်သွားတဲ့သဘောပဲ။မတိုင်းမတိုင်းအဲဒီလိုအစဖြစ်ပေါ်လာပြီးတော့ပြောက်ွယ်သွားတာကိုသိရတဲ့အခါမှာမမြဲတဲ့အနိစ္စတရားပဲလို့သုံးသပ်ရှင်းပြပါတယ်။အဲဒါဟာသမဏညာပဲ။ ဒီညမှာသထဝထာကအနိစ္စမမြဲသောတရားကိုဝိဒါဘံပြရာမည်အနိစ္စတာမမြဲဟုသိမှရာကြောင့်လက္ခဏာကိုဝိဒါဘာပြရာမည်နေဇာနုဘောဓနာမမြဲဟုသိသောဉာဏ်ကိုဝိဒါဘာပြရာမည်လို့ဒီလိုညွှန်ပြထားပါတယ်အဲဒီတက္ကထာကိုဘာသာပြန်ပြီးတော့ဆောင်းမုတ်လောက်ထားပါတယ်အဲဒါကို လိုက်ဆိုကြရမယ်အနိစ္စကိုသိရမည်အနိစ္စလက္ခဏာကိုသိရမည်အနိစ္စ అను ပါဒနာကိုသိရမည်အနိစ္စကိုသိရမည်အနိစ္စလက္ခဏာကိုသိရမည် မိစ္ဆာနုပါဒနာကိုသိရပြီအနိစ္စမမြဲတဲ့တရားဆိုတာဘာလဲလို့ဆိုရင်ခန္ဓာမစဲမတရားဖြစ်ပြနေတဲ့ယုံနာခန္ဓာတရားတွေပါပဲဒါကြောင့်သာသနာမိစ္ဆန်တိမမြဲသောတရားဟူသည်ကခန္ဓာပင်စကံခန္ဓာ၅ပါးတရားအပေါင်းကြီးလို့ပြဆိုထားပါတယ်အဲဒါကိုခွန်ကြီးက ဒီပြတော်မြတ်ယုံတံခန္ဓာကအနိစ္စတရားလို့ဆောင်းမုတ်ကြည့်ထားပါတယ်အဲဒါကိုသိကြရမယ်ဒီပြတော်မြတ်ယုံတံခန္ဓာကအနိစ္စတရားဆို ကမမြဲတဲ့တရားလို့ဘာကြောင့်အတုမှတ်ပြီးရတယ်လဲဆိုရင်ဖြစ်ပေါ်လာပြီးကြော်ပြောက်ကြော်ပြောက်သွားလို့ပါပဲဒါကြောင့်သဒ္ဓထာမှာဘုဒ္ဓဝါဖြစ်ပေါ်လာပြီးရွရှိလာပြီးရအဘာဝါကာရောမရှိတော့ချင်းရာကြော်ပြောက်တော့ချင်းရာဒီအနိစ္စလက္ခဏာမမြဲဘူးမှသာရကြောင်း အနိစ္စလက္ခဏာမြည်ဤလို့မိဆိုထားပါတယ်ဉာဏ်မှာဘယ်သူပဲလို့ပြီးရရထူးခြားတဲ့အမှတ်လက္ခဏာလေးတွေအပြီးပြီးကြပါတယ်အဲဒါလိုပဲဉာဏ်ခန္ဓာတွေမှာလည်းမမြဲဘူးလို့ပြီးမှဖို့ရလက္ခဏာကရှိနေပါတယ်အဲဒါကဘာလဲဆိုရင်ဉာဏ်ခန္ဓာတွေဟာမူလကမရှိသေးတဲ့အခြေအနေထိုက်တာမှဖြစ်ပေါ်လာပြီးတော့ ရှိတဲ့ခိုက်တံရောက်လာကြတယ်ပြီးတော့တခါမရှိတဲ့ခိုက်တံရောက်ပြီးကြော်ပြောက်သွားကြကြတယ်ဒီလိုဖြစ်ပေါ်လာပြီးတော့ကြော်ပြောက်သွားတာဟာမငြဲဘူးလို့သိမှဖို့မိစ္ဆာလက္ခဏာပါပဲတဲ့ဟုတ်တယ်ဒီလိုတစ်ခုဟာလုံးလုံးဖြစ်ပေါ်လာရင်လည်းအဲ့ဒါကိုအနိစ္စမငြဲတဲ့တရားလို့မဆိုရဘူးအဲ့ဒါက နိဗ္ဗာန်တရားနဲ့အမိကြီးကမျိုးပါပဲပြီးတော့ဖြစ်ပေါ်လာကြရင်လည်းမပြောင်းမပြောပဲသာဝရတည်နေတယ်ဆိုရင်လည်းအဲ့ဒါကိုမမြဲတဲ့တရားလို့မဆိုရဘူးဒါပေမဲ့လူဖြစ်ပေါ်လာပြီးတော့မြဲတည်တဲ့တရားဆိုတာကတော့လောကမှာမရှိပါဘူးဖြစ်ပေါ်လာရင်သက္ကနာကြီးကြောက်ပြသွားတာကြီးပါပဲ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 ဖြစ်ခဲ့ယုံနာတစ်ခုခုကိုရှုမှတ်နေရင်ကြယ်ပြောက်ကြယ်ပြောက်သွားတဲ့ဒီနိစ္စလက္ခဏာကိုကိုယ်တိုင်တွေ့ပြီးလို့လိုပါတယ်ဒီလိုရှုမှတ်နေရင်ကြောက်ကြောက်သွားတာကိုသင်ရှားတွေ့ရမှမမြဲတဲ့တရားပဲလို့ကိုယ်ပိုင်ညာနဲ့သုံးချနိုင်ပါတယ်အဲဒီလိုရှုရမှရင်မမြဲဘူးမမြဲဘူးလို့ကိုယ်ပိုင်ညာနဲ့သုံးချနိုင်မှ နိစ္စ అను ပါဒနာညာရှိလို့ဆိုရပါတယ်ဒီလိုတွေ့တာပြီးတာဆုံးရနေတာကလည်းဥမနေစေမှာပြည့်ပြီးပြီးတာဆုံးဖြတ်တာကိုသာဆိုလိုပါတယ်ဒါကြောင့်ဆောင်းမုတ်ကဥမစေမှာလို့အထူးထင်ကြထားပါတယ်ဒါအဲဒီဆောင်းမုတ်ကိုဆိုကြရမယ်ဥမစေမှာကြွပြောက်သွားတာကိုတွေ့ရ၍မငြဲဘူးပြီးတာကအနိစ္စ అను ပါဒနာညာဆို

ပြောက်ွယ်ပြောက်သားလို့မမြဲဘူးလို့မြင်အဲဒီမမြဲတာတွေကိုဆင်းရဲလို့လည်းထင်တော့တာပါပဲအနာတ္တသဘောတရားများပဲလို့လည်းမြင်တော့တာပါပဲဒါကြောင့်အိဋ္ဌမြင်ရင်ဒုက္ခအထင်ကြီးဒုက္ခအထင်တော့အနတ္တမြင်ကြီးလို့သောမှုကသိုထားပါတယ်ဒါကလည်းအခုလိုချိန်နေနေနဲ့ပြီးအောင် ဟောရတဲ့တရားပေါ်မှာတူတူနဲ့ပြီးအောင်လို့ချုပ်ပြီးဟောတာပါပဲဒီညာညာနဲ့ဆုံးဆုံးလုံးလုံးပြောရရင်တော့ဒုက္ခရဲ့ဒုက္ခလက္ခဏာရဲ့ဒုက္ခ ानु ပါဒနာရဲ့ဒီသုံးမျိုးကိုလည်းတူတူဆွဲကြံပြီးပြောဖို့ပါပဲဒီတော့နာတာနဲ့စပြီးပြီးဆုံးဆုံးပြောရမယ်ဆိုရင်အတ္တဆွဲလမ်းကိုကတော်တော်ကြည်ကြည်ရှင်းပြရမယ် အနာတ္တရဲ့အနာတ္တလက္ခဏာရဲ့အနာတ္တနုပါဒနာရဲ့ဒီသုံးမျိုးကိုလည်းရှင်းပြရမယ်။ဇနာလေးပါးကိုယ်ပုံလည်းရှင်းပြရမယ်။ဒါရင်ကိုယ်ကသုံးလေးမှယူမဟောပဲမပြည့်စုံနိုင်ဘူး။အခုတော့ဉာဏ်ဉာဏ်ပြီးကျင်တာနဲ့အတူချင်းရတော့တာပါပဲ။ကဲဒီဆောင်မုတ်ကိုဆိုရက်။နိစ္စမြင်နေဒုက္ခအထင်ကြီးဆို ခာထင်သောအနတ္တမြင်သည်အနတ္တမြင်နိဗ္ဗာန်ကိုကြည်ဝင်ဆက်ရောက်သည်ဆိုအနတ္တမြင်နိဗ္ဗာန်ကို နတ္တမြင်နိဗ္ဗာန်ရောက်တယ်ဆိုမယ်လို့တခါလောက်မြုံနဲ့ရောက်တယ်လို့တော့မမှတ်ကြနဲ့ဘူးအခုပြောနေတဲ့ထင်မြင်ပုံကသမတနာညာကသုံးပါးဆင်ခြင်ပုံပဲရှိသေးတယ်ဉာဏ်ရာမှာဉာဏ်မှရင် မမြဲဘူးဆင်းရဲပဲအနတ္တသဘောတရားများပဲလို့ဘုရားဆင်ញင်ပါများလို့တိုင်နိုင်တဲ့အခါမှာမသုံးတာမဆင်ញင်တော့ပဲရှိရုံနဲ့ရှိမှနေတယ်ဒီတော့မှအသူတွေကလင်းမြန်းလာတယ်မတိုင်းမတိုင်းမရတဲ့ရုံနာအယုံလေးတွေရဲ့အစနဲ့အဆုံးကိုရှိနေပြီးနေပိုင်းပိုင်းခြားခြားပြီးလာတယ်အဲ့ဒါကဣရိယာပြညာပေါ့အဲ့ဒီလိုခါမှာအယောင်လုံးတွေလည်း ပေါ်လာတယ်မြစ်သိအာရမှုဒီဒီတွေလည်းအကြီးကျယ်ဖြစ်တတ်တယ်ကိုယ်စိတ်ရင်းမှုပတ္တရီဆိုတာကလည်းအထင်ရှားဖြစ်ပေါ်လာတတ်တယ်ဒီလိုမှုယုံကြည်မှုဒီလိုမှုတရားတရားတွေကလည်းအလုံးစုံပေါ်လာတတ်တယ်မမနိုင်တာမသိပါရဲ့မသိနိုင်ပါရဲ့လို့မရှိဘူးလို့ထင်ရလောက်အောင်မတိတတိဉာဏ်တွေကလည်းအလွန်ကောင်းနေတာတဲ့အဲဒီလိုအခါမှာ

ကုံကုံသွားတာကြောက်ကြောက်သွားတာကိုသာအတွေ့နေရပါတယ်။ဘောင်းတယ်လို့မှတ်လိုက်ရင်ဘိုက်ဘုံသာနာလည်းမထင်တော့ဘူး။ကိုယ်ဘုံသာနာလည်းမထင်တော့ဘူး။ဒီရင်းနဲ့ကြောက်ကြောက်သွားတာကိုပဲတွေ့ရတယ်။ဘိန်တယ်လို့မှတ်လိုက်ရင်လည်းဒီတိုင်းနဲ့ဒီရင်းနဲ့ကြောက်ကြောက်သွားတာကိုသာတွေ့ရတယ်။မှားရတဲ့အာယုံမဟုတ်ဘူး။မတ်တူရဲ့စိတ်ကလေးရောပြုပြီးကြောက်ကြောက်သွားတာကိုတွေ့ရတယ်။

အဲဒီကမညာကပြည့်တည်ပြီးတော့တွေ့နေရတော့ကြောက်ရွံ့ကောင်းတယ်လို့သင်လာတယ်။တရားညာမှာပဲကြောက်ရွံ့တယ်တော့အပြုမြင်လာကြတယ်။အာရိနောညာမှာပဲအပြုမြင်တော့မပြောနိုင်တော့ဘူး။ကြီးနေလာတယ်။မိဒါညာမှာပဲကြီးနေတော့လုံးဝရှင်လာတယ်။မုံကြီးပြတာညာမှာပဲ။ လုံရောက်ခြင်းတော့လုံရောက်အောင်တဖန်အထူးရှိရပြန်တယ်ပဋိသင်္ခါညာမှာပဲအဲဒီပဋိသင်္ခါညာနဲ့ရှိလို့အိစ္ဆဒုက္ခအနတ္တသဘောတွေပိုင်နိုင်သိမြင်လာတော့သင်္ခါရုပ္ပခါညာဖြစ်လာတယ်ဒီညာကတော့အလုံးသိမ့်ဝေးပါတယ်အလုံးကောင်းလည်းကောင်းပါတယ်ကျောင်းကျောင်းဆက်ရပဲနဲ့ရှိစီရာအယုံတွေကလည်းအလိုလိုထင်ရှားပေါ်နေတယ်ဒီဒီကလည်းသူ့လိုလိုပဲစဉ်းစားရမ်း ကြာရှည်စွာဖြစ်နေတယ်ဒီငါတို့ကညာဖြစ်နေတဲ့အခါမှာဒုံ၆ဒုဆိုတဲ့ဆလုံးဥပ္ပခါနဲ့ပြည့်စုံနေပါတယ်အဲ့ဒါကိုယခုရှင်းလင်းပြောရမယ်ငါအင်ပဲလေဂုံ၆ဒုသုံးစည်းဆောင်တစ်ပါးဆိုတဲ့ဘောင်းစဉ်ဆောင်မှုတွေကဂုံ၆ဒုနဲ့ပြည့်စုံရမယ်ဆိုတာကအရေးကြီးပါတယ်အဲ့ဒါကိုမြတ်စွာဘုရားက

ဤရာသိသွေသိခုသက်ခုနာရူပံဒိဋ္ဌဝါနေဝသူမနော ဟောတိနာဒုံမနောဥပကေကောဝိဝရတိတတောသံဇာနောတဲ့ဒီလိုရဟန်းတို့ဤရာဤသာသနာတော်၌ဒိဋ္ဌိရဟန်းသည်ဒိဋ္ဌိတန်ရာတွေကိုရှိမြင်သောပုဂ္ဂိုလ်သည်ဒိဋ္ဌိကိလေသာကိုဖြစ်စီရသောပုဂ္ဂိုလ်သည်ယခုနာမျက်စီဖြင့်ရူပံဆင်းကိုဒိဋ္ဌွာမြင်ပြီး၍ နေဝသူမနောဟောတိဝါမျက်ဝါသာလည်းမဖြစ်ပါဘူးတဲ့ဒီပါဠိထဲမှာဒိဋ္ဌဝါမြင်ကြီးရေလို့ဆိုထားတယ်နော်အဲ့ဒါကိုသတိပြုရမယ်ကျမ်းစာတွေထဲမှာအရေးကြီးတဲ့အဖြစ်ပိုင်းလေးတွေရှိတယ်အဲဒီအဖြစ်ပိုင်းလေးတွေသတိမပြုတဲ့အမှတ်တမဲ့ယူသွားရင်လူရင်းအတိတ်ပဲကြောက်သွားတတ်တယ် ဣတဝါမြင်ကြီးမြင်ပြီးတဲ့အခါကိလေသာမဖြစ်ဖို့လိုပါရဲ့ဒါမှရှိရှိကြောကောင်းတယ်မမြင်ရမသိရတဲ့အာယုံနဲ့စပြီးကိလေသာမဖြစ်တာကတော့ရှိရှိကြမရှိပါဘူးမြင်မှမမြင်ပဲပြီးမှမသိမသိရပဲနဲ့ဘယ်နဲ့ကိလေသာဖြစ်မလဲကိုယ်နဲ့မတွေ့ဘူးတဲ့လူတစ်ယောက်ဆိုပါတော့မိမာပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်အဲဒီလိုလူရော

ဝိတုကုကူလေးတွေကိုအလွယ်တကူနဲ့ရလို့ရှိရင်ဝန်ပါတယ်အဲဒီလိုဉာဏ်တို့ရဝိတုလေးတွေကိုသိရပေမဲ့လို့ဒီယောဂီဒီရိယာပုဂ္ဂိုလ်ကတော့ဉာဏ်တို့ချင်းဝမ်းမြောက်ခြင်းဝမ်းသာခြင်းမဖြစ်ပါဘူးတဲ့ပြီးတော့မကောင်းတဲ့အာယုံတွေမုန်းကြကောင်းတဲ့ပုဂ္ဂိုလ်တွေကိုသိရတဲ့အခါမှာလည်း လူတွေကသိဆိုးတတ်တယ်ဒီမချမ်းသာတာဖြစ်တတ်တယ်အခုယောဂီမှာတော့အဲ့ဒီလည်းမဖြစ်ပါဘူးတဲ့နာဒုံမနောတုနှလုံးမသာလည်းမဖြစ်ပါဘူးတဲ့ဒါကြောင့်ဒေဝနာမျက်စိဖြင့်ရူပါဆင်းရဲတိတ်တော်မြင်ကြီး၍ယေဝဒုံမနောတုဝါနဲ့ဝါသာလည်းမဖြစ်နာဒုံမနောတုစိတ်ပြစိတ်ဆိုးခြင်းနှလုံးမသာခြင်းလည်းမဖြစ်ပါဘူးတဲ့ ဒါကြောင့်လည်းလည်းဖြစ်နေတယ်ဆိုတော့ဒီကကဘာဝိဟာရတိမဖြစ်မမုန်းယူရင်းညပြည့်အောင်ပြည့်အောင်လေးပဲဖြစ်နေပါတယ်တဲ့။ဒါကြောင့်ဒီလိုဖြစ်နေတာလဲဆိုတော့မတော်အမှားရသည်ဖြစ်၍နာမဇာတော့အမှားသွားသည်ဖြစ်၍ဒီရတ္တိနေလို့ပါပဲတဲ့အမှားရပြီးတော့အမှန်တိုင်းသိနေလို့ပါပဲတဲ့ဒီတိုင်းဒီတိုင်းကအမှားရပြီးတော့

ရူပံဒိဋ္ဌဝနေဝတုမနောဟောဒီနာတုမနောဥပကကောဝိရတိတတောသံဇာနောဆိုတဲ့ဒီပါဠိတော်တွေကသက္ကုဏရူပံဒိဋ္ဌဝဆိုတဲ့ပါဠိရအရှင်းမြင်ရလို့ဆိုထားပါတယ်တတောဆိုတဲ့ပုဂ္ဂိုလ်ရအရှုမခါလို့ဆိုထားပါတယ်သံဃာနောပုဂ္ဂိုလ်ရမှန်စွာပြီးပါစေလို့ဆိုထားပါတယ်ဒါကြောင့်ဆောင်လို့ဆိုရင်လည်း အလွတ်လျှောက်ရေးထားတာမဟုတ်ပါဘူး။မာရီတော်ရဲ့ဘာသာပြန်မှာပဲအရှင်မြင်ရာရှင်မာကာမသွားပြီးပါစေ။အရှင်မြင်ရင်ရှင်မာပြီးတော့ယုံနာသဘောတရားအနိစ္စဒုက္ခအနတ္တသဘောတရားကိုမှန်သွားပြီးပါစေလို့ဆိုလိုပါတယ်။အဲဒီလိုမှန်သွားပြီးတော့ဒါဖြစ်တယ်လေဆိုရင်ဝမ်းပါမဖက်စိတ်မပြည့်စိတ်ရဲ့လိမ့်မည်နေ တိုင်တာလေးဆိုရမယ်ဝမ်းပါမဖက်စိတ်မဲ့ပြည့်ရှိလျက်လစ်ယူနေဆိုဝမ်းပါမဖက်စိတ်မဲ့ပြည့်မသာတုနေရင်ဝမ်းသာမှုလည်းမဖြစ်ဘူးတဲ့ သိကြမှုလည်းမဖြစ်ဘူးတဲ့ဒီလိုရှိပြီးနေနိုင်ပါတယ်အဲ့ဒီအကျိုးကိုရပါတယ်ဘယ်လိုမှသာကြာကောင်းတဲ့အဆင်းကိုမြင်ရဝင်မဲ့လို့ဝမ်းမသာဘူးဘယ်လိုစိတ်ပြကြာကောင်းတာကိုမြင်ရဝင်မဲ့လို့စိတ်မပြေဘူးဘယ်လိုဖြစ်နေတော့ဆိုတော့လူလူရှိပြီးတော့နေပါတယ်တဲ့ဒီလိုနေနိုင်တာကဘယ်လိုပုဂ္ဂိုလ်လဲလို့ဆိုရင်ညာနာပုဂ္ဂိုလ်ပါပဲ။ ညာနာပုဂ္ဂိုလ်မှမြင်နိုင်မြင်နိုင်တဲ့အခါမှာဆိုဒီတိုင်းလေးဒီကြည့်နေနိုင်တာပဲဒါတော့ဖြစ်ကြကောင်းတဲ့မြစ်သက်ကြကောင်းတဲ့အာယုံဝတ္တုရတော်လဲယဟနာပုဂ္ဂိုလ်မှာဖြစ်ခြင်းမရှိဘူးဝန်တာခြင်းမရှိဘူးဒါတော့စိတ်ကြစရာယွန်စရာမုန်းစရာကောင်းတဲ့အာယုံကိုတွေ့ရတော့လဲစိတ်ကြခြင်းမုန်းခြင်းယွန်ခြင်းမရှိဘူးအဲဒီအစင်းကလေးအဲဒီမြင်မှုကလေးရဲ့အဖြစ်အပျက်တွေကိုအမှန်တိုင်းကြည့်ပြီးတော့သိလို့ကြည့်နေနိုင်ပါတယ်တဲ့ ပြီးရင်ပြီးရင်ညာလေးနဲ့ရှိပြီးတော့သွားနေနိုင်ပါတယ်တဲ့ဒါယန္တာပုဂ္ဂိုလ်တွေရဲ့ဂုဏ်ပဲဒါချင်းယောဂီပုဂ္ဂိုလ်ကအဲ့ဒီယန္တာလို့ဖြစ်အောင်အားထုတ်လို့ဖြစ်ပါမလားလို့ဆိုတော့ဖြစ်ပါတယ်အထာဓမ္မဥပါဒကောဥပါဒနာရှိသောသူသည်တန်ထောသလင်ဥပိ္ခာကိုကာတုံးကြည့်ရင်ငါတကောတိစွန့်နိုင်တယ်လို့ဆိုထားပါတယ်ဒီပုံကတော့ ခဏကပြောခဲ့တဲ့အတိုင်းနာမရူပပရိစ္ဆေညာသာပြီးသင်နိုင်တဲ့လာလို့သင်္ခါရုပ္ပခာညာရောက်တဲ့အခါကျတော့ဖြစ်ပါတယ်ယခုလိုဟောယုံညနာယုံညလည်းတော့ဖြစ်ပါလိမ့်မယ်လို့ဝန်မခံနိုင်ပါဘူးတကယ်တမ်းတင်းတင်းရင်းရင်းပြည်ပြည်စုံစုံအားထုတ်ရင်ဖြစ်မယ်လို့တော့ပြောနိုင်ပါတယ်တချို့သမထခိုင်းဆရာကြီးတွေက droori bl ụdịaụ a rkie eahị e dakide me y i kai wa acid sor ụiya yo rrọyọ ကိုယ့်အကိုစစ်ဆေးကြည့်ဖို့လိုပါတယ်။ရာဂသောတာပန်ဖြစ်ပြီးတော့ပြောတာနဲ့ကိုယ်ကဘာမှမသိဘဲနဲ့ရောရောင်ပြီးတော့ဖြစ်နေလို့တော့နေရာမကျဘူး။သောတာပန်ဆိုရင်မြတ်စွာဘုရားကြီးဂုဏ်ကိုညာဖြင့်ပြည့်ပြီးပြီးတော့ဘုရားပေါ်မှာယုံကြည်မှုခိုင်ရနေရမယ်။အသက်ကိုတတ်ခြင်းမယ်လို့ဆိုတောင်းမှလည်းဘုရားကိုမစွန့်လွတ်နိုင်အောင်ယုံကြည်မှုခိုင်ရနေရမယ်။အဲ့ဒါကို ဗုဒ္ဓေအဝိစ္စပတာရာလို့ခေါ်တယ်။တရား၌ညာဖြင့်တွေ့ပြီးပြီးတော့ယုံကြည်ရဲ့ရှင်ညိုတဲ့တရားတရားတဲ့။အဲဒါဓမ္မဝါဒတရားတစ်ခုပါပဲ။တရားမှန်တစ်ခုမှန်နဲ့တူတဲ့တရားကုန်ငါတစ်ခုပါပဲ။တရားတဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားဟောထားတဲ့မြတ်စွာဘုရားဟောထားတဲ့အတိုင်းယုံနာများတာရှိတယ်ဆိုတာကိုလည်းကိုယ်တိုင်တွေ့ရတယ်။ ယုံနာနဲ့အာရခဏမဆဲပြည့်နေတယ်မမြဲဘူးသင်ရကြီးပဲအတ္တကောင်မဟုတ်တဲ့သဘောတရားများကြီးပဲဆိုတာကိုလည်းတွေ့ရတယ်။မညာမြင့်နိဗ္ဗာန်ကိုလည်းတွေ့ရတယ်။လာသမပါဝင်စားပြီးတော့ခွန်ညာမြင့်နိဗ္ဗာန်ကိုတွေ့ရတယ်။အဲဒီတော့ရသော်ဘုရားကိုဘုရားကြီးဘုရားမှာပဲလို့ခေါင်းငင်းငယ်ယုံကြည်ပါတယ်။သိစားလို့ယောဂကြောက်တဲ့လူကသိစရာရဲ့စွမ်းရည်ကိုသိပြီးတော့ယုံကြည်တာလိုပါပဲ။သို့တူ မေတ္တာဖို့တရားနိဗ္ဗာန်တရားကိုလည်းကိုယ်တိုင်မျက်မှောက်တွေ့ပြီးဘုံဘုံနဲ့ယုံကြည်ရဲ့။ရာကျင်သုံးပြီးတော့မေဖို့ရောက်နေတဲ့အရိယပုဂ္ဂိုလ်အပေါင်းတန်ဃာတော်ကိုလည်းဒီလိုပုဂ္ဂိုလ်မျိုးတွေပဲလို့ဘုံဘုံနဲ့ယုံကြည်တယ်။အဲ့ဒါတွေလည်းဓမ္မရာဘခေါ်တဲ့တရားမှန်တွေပါပဲ။ဓမ္မစွမ်းရည်တွေ့မြင်ယုံကြည်မြဲလာစွာ သံဃာစွန့်ယူတွေ့မြင်ယုံကြည်နေလားသာတဲ့ပြီးတော့အရိယာတော်ငြံလို့တဲ့၅ပါးသီလနဲ့လဲကျေပြင်းပြည့်ချင်းမရှိပဲဆိုင်ရပြည့်စုံနေတယ်ဒါလည်းဓမ္မရတာတရားတစ်ခုပဲအရိယာကန္တ၅သီလလုံးဝပြည့်စုံရာညသောတာပန်တရားမှန်လေးရန်ဆုံးမြာတဲ့ဒီဓမ္မရာတရား၄ပါးနဲ့တိုက်ဆိုင်ကြည့်လို့လိုပါတယ်ဒီထဲမှာ ၅ပါးဒုတာနဲ့ပြည့်စုံတယ်ဆိုတာကသူ့ပင်ကိုရင်းသဘောတိုင်းကိုသင်ကြယ်ပြီးပြည့်စုံနေရမှာငါကတရားအထုတ်ထားတာပဲဒီသီလကိုလုံအောင်စောင့်မှပဲလို့သင်ရင်ပြီးတော့ထုတ်ပြီးပြီးစောင့်နေရတာမျိုးကိုတော့မဆိုလိုပါဘူးပြည့်လွန်လို့တဲ့စိတ်ပြည့်လွန်နိုင်အောင်ပြင်းထန်တဲ့စိတ်ကို မဖြစ်လာတော့ပဲကျင်းနေပြည့်စုံနေတာကိုသာဆိုလိုပါတယ်အဲ့ဒါပြည့်စုံမလားမပြည့်စုံသေးဘူးလားဆိုတာမိမိတို့ကိုယ်တိုင်စစ်စစ်ကြည့်လို့လိုပါတယ်ဒီလိုစစ်စစ်မှုပြုရင်ဘုရားတယောက်လို့သောတာပန်လူတွေဖြစ်သွားမှဆိုရင်ရတယ်တခါကတခါတယောက်ကဘုန်းကြီးထံလာပြီးကြောက်ထားမှုပါတယ်ဒီတခါက အောက်တန်းကသာမန်တကာမဟုတ်ပါဘူးဒီပညာလည်းတမူတူရတဲ့အတော်တန်ပြည့်စုံတဲ့အထက်တန်းစားတကာတယောက်ပါပဲသူကသမထမ်းစီရတဘာထာမှာရားထုတ်ပါတယ်အထုတ်ပြီးတဲ့အခါမှာသူဆရာကသူ့ကိုသောတာပန်ဖြစ်ပြီလို့ဆုံးဖြတ်ပေးလိုက်ပါတယ်အရိယာတရားနဲ့စပြီးဒီလိုဆုံးဖြတ်မျိုးကိုဘုရားမှာတပါး သေယဟန္တာဘယ်မထီကမှသူ့ရာရဲ့လို့သူကစာပေမှာမရှိပါဘူးဘုန်းကြီးတော်ကဒီလိုမဆုံးစကောင်းဘူးလို့ပဲအမြဲတမ်းပြောပြနေပါတယ်ဉာဏ်ဉာဏ်ကိုတော့ဟောပါတယ်အဲဒီဉာဏ်ဉာဏ်နဲ့တိုက်ဆိုင်ပြီးသူဟာသူပဲသုံးချက်ဖို့တောင်းပေးထားပါတယ်ဘုရားပြောရတဲ့တရားတော့သူ့ဆရာကသောတာပန်ဖြစ်ပြီးလို့ဆုံးဖြတ်လိုက်တာနဲ့ သူကလည်းသောတာပန်ဖြစ်ပြီးယုံကြည်စပြီးတော့ငါးပါးသီလကိုလည်းလုံခြုံအောင်စောင့်နေပါတဲ့ဒီနေ့တော့ခါကြတော့ဒီကိုယ်ကိုယ်နေတဲ့အခြားဆရာတော်ကြီးတစ်ပါးထံသွားပြီးတော့သူတရားအထုတ်ခဲ့ပုံပြည့်မြင်ပုံနဲ့တကွသောတာပန်ဖြစ်ပြီလို့ဆုံးဖြတ်ပေးလိုက်တဲ့ဦးကိုကြောက်ထားပါတဲ့အဲဒီဆရာတော်ကြီးကသူကြီးကလည်းရင်းပါတယ် ဆရာလိုပဲဖြစ်နေပါတယ်ဒီကသာဝေမှာကောင်းကောင်းတကြွတဲ့ဆရာတော်ကြီးပါပဲအခုတော့ဒီလိုရှိပါသေးတယ်အသက်တော်က70ကျော်90နီးပါးရှိနေပါပြီအဲဒီကာယဘုရားတော်ကတတိတော်ဘုရားတရားအထုတ်ထားပါတယ်တဲ့ဒီတော့မှရှိလိုက်ရင်ဓာတ်ဒီသဘောတရားတွေကြွရွဓမ္မမောနဲ့ပေါ်နေပါတယ်တဲ့ ဆရာကလည်းသောတာပန်ဖြစ်ပြီလို့သင်ပြပါတယ်တပည့်တော်ကလည်းသောတာပန်ဖြစ်ပြီလို့ယုံကြည်နေပါတယ်ဆရာလို့သူကပြောတဲ့တဲ့ဒီတော့အဲ့ဒီဆရာတော်ကြီးကဘယ်နဲ့ပြောတယ်လဲဆိုရင်မင်းဟာဘာမဟုတ်သေးဘူးတဲ့မင်းဟာတရားကိုမဟုတ်သေးပါဘူးသောတာပန်ဖြစ်ပြီဆိုတာကတော့အဝေးကြီးရှိပါသေးတယ်ညွှန်စာဘာမှမဟုတ်သေးဘူးလို့အဆုံးဖြတ်ပေးလိုက်တဲ့ဒီတော့ အဲဒီတကာကသူ့ဖြစ်ပုံကိုဆက်ပြီးတော့ကြောက်ပါသေးတယ်ဒါနဲ့ကွာအဲဒီကစားပြီးတော့မင်းကဘာမှမဟုတ်သေးဘူးလို့ဆရာတော်ကြီးကပြောလိုက်တဲ့အတိုင်းတပည့်တော်ဟာဘာမှမဟုတ်သေးတော့ဖြစ်နေတယ်ဖေကအစတုန်းကတော့တပည့်တော်ဟာသောတာပန်ဖြစ်နေတယ်ဆိုတာနဲ့သောတာပန်အကျင့်နဲ့ညီအောင်ငါးပါးသီလလုံးလုံးရှင်ရှင်နဲ့စောင့်နေကြပါတယ် အခုတော့ဆရာတော်ကြီးကမင်းကဘာမှမဟုတ်ဘူးလို့ပြောတာနဲ့တတိတော်ဟာငါးပါးသီလအတောင်မလုံတော့ဘူးခင်ဗျာလို့အဲဒီလေကပြောပါတယ်အဲဒီတော့ဘုန်းကြီးကသူ့ကိုအားပေးလိုက်ပါသေးတယ်ဟာစကားဒီလိုမလုံးနဲ့အစကကောကိုသောတာပန်ဖြစ်နေပါတော့ဘယ်သူကဘာပြောပြောဒီနေ့ကဖြစ်နေနောက်ကြမဆုံးနဲ့ငါးပါးသီလရဲ့ဆောင်မြတ်ဆောင်နေတော့လို့ဘုန်းကြီးကအားပေးစကားပြောရရသေးတယ် ဘုန်းကြီးကလည်းသောတာပန်လူရောမဖြစ်ဖို့အရေးကြီးပါတယ်ဘုန်းကြီးကပြောနေတဲ့ဆက်လက်ဥပ္ပဒါကတော့တကယ်ကိုဖြစ်တာပါဖြစ်ပုံကငါတို့ဒုက္ခရင်ရောက်တဲ့အခါမှာမြင်တိုင်းမြင်တိုင်းအဆင်းကိုရှုမှတ်ပြီးတော့အပြည့်အစုံတွေကမှန်တိုင်းသိနေပါတယ်အဲဒီအခါမှာဝန္တာဇာအာယုံကိုတွေ့ရင်ပဲဝမ်းမသာပဲနဲ့ပြီးုံမျှရှိနေနိုင်ပါတယ်မြင်မှန်ကောင်းပါတယ်ကိုယ်တိုင်တွင်းမှပြီးမယ်အဲဒါ သောတာပန်မရှိသေးပါဘူးဝိသုဇဉ်လည်းရှိပါသေးတယ်ဒါပေမဲ့ဒီပညာဝိသုဇဉ်ညာကအမှန်ကောင်းပါလေဘယ်လိုနှိမ့်တဲ့ဆရာကောင်းနဲ့အာယုံကိုမြင်ရပေမဲ့သူ့မှာနှိမ့်တော်မဖြစ်ဘူးဘယ်လိုနှလုံးသားပြအာယုံကိုမြင်ရပေမဲ့ဘာမှမဖြစ်ဘူးသူကသိခံနိုင်တယ်ပြီးအောင်ပြီးအောင်လေတော့သူ့ပြီးပြီးသွားနေတယ်ပြေပြီးကြောက်သွားပြေပြီးကြောက်သွားနဲ့ဒီပြတဲ့သဘောလေးတွေကိုသိပြီးသွားနေတယ် ဒါကြောင့်မို့ညာနာပုဂ္ဂိုလ်မှာရတဲ့ဒီသလမုပ္ပခါဂုဏ်တွေဟာတရားထုတ်တဲ့ယောဂီပုဂ္ဂိုလ်မှာပြည့်စုံနေတာအမြဲတမ်းကိုကြည်ညိုကြကောင်းပါလေဒီညာကမသိလို့မကြည်ညိုခြင်းနေပါစေသိစားမရှိပါဘူးကိုယ့်အကိုတော့ကိုယ်တိုင်တွေ့နေတာမို့သိကြည်ညိုကြကောင်းတာဒီကလေးကအမြဲတမ်းသင်္ကန်းညနေတယ်လောဘပြည့်စရာအယုံမှလည်းလောဘမဖြစ်ဒေါသပြည့်စရာအယုံမှလည်းဒေါသမဖြစ် ဝန္တာကြာမှလည်းဝမ်းမသာသိပြကြာမှလည်းသိမပြဘူးသူဟာတခါတဲ့ညီညနေတာပဲဒနာကြီးအားထုတ်နေဒနာကြီးလုံးဒနာကြီးအားထုတ်နေဒနာကြီးလုံးသုံးနာကြီးအားထုတ်နေသုံးနာကြီးလုံးဒီနေ့လုံးလုံးအားထုတ်နေဒီနေ့လုံးလုံးပဲပြီးရပြီးုံနေပြီးပြီးပြီးတော့မပြတ်သွားနေတယ်ဘာမှစိတ်ထဲမရှိဘူးခဏကိုကောင်းကောင်းပါလေ အဲဒီလိုတရားရတာတွေများတွေ့ကျင်ရင်အာထုတ်ကြည့်ကြပြီတော့ကိုယ်တိုင်အာထုတ်မှပြင်မှာဘုန်းကြီးတို့ကပြောရုံနဲ့တော့ဒီတရားရတာတွေကပေါ်မှာမဟုတ်ဘူးဒါကြောင့်သံဘုကညာနာအတွင်ယောဂီရှင်ရှိလင်ဖြစ်နိုင်ပြီတဲ့ဒါလည်းဥပကဆိုတာညာနာမှာဖြစ်တဲ့ဂုဏ်တွေပါဒါပေမဲ့လို့ ဝိပဿနာယောဂီမှာလည်းပဲရှိရင်အားထုတ်ရင်ရှင်းနိုင်တယ်လို့အထာကတာကဆိုထားပါတယ်။အဲဒီအတိုင်းပဲဘုန်းကြီးတို့ကလည်းဆောင်းမုတ်ကလေးရှိထားပါတယ်။အဲဒါဆိုရမယ်။ယန္တာအတွင်ယောဂီရှင်းရှင်းလင်းဖြစ်နိုင်လေဆို။ယန္တာ လို့မြင်ရလို့လည်းဝန်မပါဘူးဒီကစရာအယုံကိုမြင်ရလို့လည်းစိတ်မပြေဘူးဒီညာဒီုံညာဒီလူရှိနေတဲ့ဟာယဟန္တာရဲ့ကုံပဲဒါပေမဲ့ယောဂီပုဂ္ဂိုလ်မှလည်းရှိလို့ရှိရင်ဒကာရုဒ္ဓခာညာရောက်တော့ဒီကုံဟာဖြစ်နိုင်ပါတယ်တဲ့ဖြစ်သလားမဖြစ်ဘူးလားဆိုတာကိုယ်တိုင်သံသကြည့်တော့သံသကြည့်ရင်ဒီလိုဆရာတွေ့ရပါလိမ့်မယ်သို့သူ အပန်းကြားရာအနန္နာရာစသည်မှာအကုန်လုံးယူကြည့်ပါပဲဒါတွေကတော့အတူချုပ်ပြီးပြောရအောင်မယ်သံပုဂ္ဂိုလ်လည်းအတူချုပ်ပြီးရေးထားတယ်ကဲတပုတ်စီတပုတ်စီဆိုသွားကြရမယ်အပန်းကြားရာရှုမှတ်ခါမှန်စွာပြီးပါစေဆို သိပါစေသို့ရတာသိရာရှိမှသာမှန်သွားသည်ပါစေ အတွေ့အထိရာရှိမှသာမှန်သွားသည်ပါစေဆို

၆ပါးကဘယ်လိုကောင်းတဲ့အာယုန်နဲ့တွေ့တွေ့ဘာကိုပဲမြင်မြင်ဘာကိုပဲကြားကြားဘယ်လိုနာကိုပဲနာနာဘယ်လိုရတာကိုပဲစားရစားရဘယ်လိုအတွေ့နဲ့ပဲတွေ့တွေ့ဘယ်လိုစုကြည့်ဒီဘယ်လိုကောင်းတဲ့အာယုန်တွေပဲပေါ်လာပေါ်လာဝမ်းမသာပါနဲ့ဘယ်လိုစိတ်ပြည့်စရာအာယုန်တွေနဲ့တွေ့တွေ့စိတ်မပြတ်ပါနဲ့ဘယ်လိုနေရမလဲဆိုတော့ဒီယုံဒီယုံလေးပြီးပြီးတော့ အညီအမျှလိလိရှိနေပါတဲ့ခြေသူကြောက်သွားလို့မမြဲဘူးသူကြမူကနေဆက်နေလို့ဆင်းရဲပဲဒီသဘောတိုင်းဖြစ်ဖြစ်သားလို့အနာတ္တသဘောတရားမျှပဲဆိုတာတွေကမဇ္ဈကရုပ်ဆိုနေရတာမျိုးမဟုတ်ပါဘူးသူ့လိုလိုကိုသိနေတာတွေပါဒီလိုရင်းလိုလိုကိုသိသိနေတာတွေပါညနေတိုင်းကြည့်ရတော့သူသိချရာသိနေတာတွေပါအဲဒီလိုသိနေတော့ဝမ်းသာစရာ ဝါဒပြာတွေမှာလည်းဝမတာဘူးဒီပြပြာတွေမှာလည်းစိတ်မပြေဘူးအညီနဲ့ရင်းနှီးရှိပြီးတော့ညီနိုင်ပါတယ်ဇနာဤရှိနေရင်ဇနာဤလုံးလုံးသွားနေတာပဲမေဃပုဂ္ဂိုလ်တွေကဘာပြောနေနေဘာဆိုနေနေလူကကူမဆိုင်ဘူးရှင်ရဲ့ရှိသွားနေတာပဲသူ့မနဲ့သူ့ဘာယုံနဲ့သူ့တတိနဲ့ရှင်ရဲ့ရှိသွားနေတာပဲနာနာရင်လည်းသွားနေတာပဲ သုံးနာရီလည်းသွားနေတာပဲအမှန်တန်ကောင်းတယ်အရိယာဘုဒ္ဓလည်းမျှနေတယ်ညောင်ရင်ကြိုက်ခဲခြင်းမခံပါခြင်းမရှိဘူးဉာဏ်ရောက်နေရင်မူလကရှိနေတဲ့ယောဂဝေဒနာတွေတော့ကြောက်နေတတ်တယ်ဒီလိုယောဂီမှာယောဂဟာလုံးလုံးကိုကြောက်သွားရပါတယ်နောက်လည်းမပေါ်လာတော့ဘူးတခါတည်းကိုကြောက်သွားတယ်အမှန်တန်ကောင်းပါတယ်ဒါကြောင့်ပါမှာအညီမျှရှိနိုင်တယ်ဆိုတဲ့ဒီကုံတွေဟာ ဉာဏပုဂ္ဂိုလ်တွေမှာအမြဲတမ်းအမြဲတမ်းပြည့်စုံပါတယ်ဒီလိုပုဂ္ဂိုလ်တွေမှာတော့အားထုတ်နေတဲ့အခါမှာမှပြည့်စုံနိုင်ပါတယ်ဒါကြောင့်ဝိပဿနာယောဂီပုဂ္ဂိုလ်တွေအားထုတ်လို့ရှိရင်ဉာဏပုဂ္ဂိုလ်ရဲ့ဂုဏ်တွေနဲ့ပြည့်စုံပြီးတော့နေနိုင်ပါတယ်သုတ္တနာမှာဉာဏပုဂ္ဂိုလ်ရဲ့ဂုဏ်တွေနဲ့ပြည့်စုံပြီးနေလို့ရှိရင်အမတဝန္တာစရာကောင်းတာပေါ့သူကကိုသိကြည့်ကြကောင်းတာပဲသူများကသိနေဆိုရင်လည်း အမှန်တရားညွှန်ကြကောင်းပါတယ်အဲဒီလိုပုဂ္ဂိုလ်ကိုဘာမသိညာမသိနဲ့ကျဲရဲ့ပြမန်းရဲ့ဒီမှာလဲအများကြီးပြည့်ပြည့်ဖြစ်သွားနိုင်ပါတယ်အဲဒါသတိပြုကြချက်တွေပါပဲပြီးတော့အဲဒီတရားလေးတွေကိုအကြောင်းညွှန်တဲ့အခါမှာအထုတ်ကြည့်လို့ရလဲမမေ့ကြနဲ့ပေါ့လေခွန်ကြီးတို့ကတော့မြတ်စွာဘုရားကြီးကိုစားသူဖြင့်ဟောကြားရတာပဲဟောရုံသာဟောနိုင်ပါတယ်ဘုရားတောင်းမှဟောရုံသာဟောနိုင်တာပဲ ကျတဲ့ဘိုးပြီးမတတ်နိုင်ဘူးပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာကိုယ်တိုင်ကျင့်မှကိုယ်တိုင်တွေ့ပြီးတော့ဒီမှာဒီတော့သလင်ကမြစ်ခါအကြောင်းကိုဒါတော့ပြောရင်တော်တော့ပါပြီအရင်ကျင့်တော့ပြောလို့ရတော်တော်များများရှိပါသေးတယ်ငါရင်ပယ်နေကုန်ဆောက်တွေသုံးပြီးဆောင်တပါဆိုတဲ့သံဖို့ရဒီဝရမ၅ပါးပဲဘုံကိုပြောပြီးဘုံကျောင်းနဲ့ပြည့်စုံလို့လည်းပြောပြီး အကြောင်းတစ်ပါးနဲ့ပြည့်စုံပုံလည်းပြောပြီးဒါတွေပြီးတော့လေးရမိကာပဲချင်းရာ သစ္စာသီးသာများဆိုတဲ့သမုဒ္ဒေကလေးရတော်မိကာဒီပုံတွေလည်းပြောပြီးသွားပြီသစ္စာသီးသာနေပုံကတော့အတူရုပ်ပဲပြောရတော့မယ်ဒါကတော့အတူရုပ်ဆိုရင်သတ္တတနဲ့သတ္တရဒိဋ္ဌိနဲ့ဥစ္စရဒိဋ္ဌိဒီမျိုးပါပဲလောကမှာသတ္တရဒိဋ္ဌိရှိတဲ့သူက ပုဂ္ဂိုလ်သတ္တဝါသိပြီးတော့လဲရှင်ရဲကြည့်နေတယ်ဒီနေရာမှာအသက်ကောင်းလိုက်တောင်းကျပြီးတော့ရှင်ရဲရှိနေတယ်လို့ထင်တယ်အဲလိုထင်နေတဲ့မိမိကူတာမှန်တယ်ဒီဒီကူဝါဒတွေအကုန်လုံးမှားတယ်လို့သူကပယ်တယ်ဒါမိစ္ဆာကြီးရှိတဲ့သူတွေရဲ့လမ်းစဉ်ပါပဲကိုယ်ယူကိုမှားရမှာပဲသူကယူကိုမှားတယ်လို့ဒီလိုယူကြမှာပဲ ဒီကယူကိုမှန်တယ်ဆိုရင်ကိုယ်ယူကိုမှားတယ်လို့ဆိုတာရောက်နေမှာပေါ့ဒီတော့ဥစ္စရာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ကလည်းပုဂ္ဂိုလ်တ attva ဟာတည်သွားလို့ရှိရင်ဘာမှမရှိတော့ဘူးအကုန်လုံးကြောက်သွားတယ်လို့ဒီလိုယုံကြည်စထားတယ်ဒါကြောင့်လူကလည်းတည်ပြီးတဲ့နောက်ဟောဘဒီဘွားတွေရှိသေးတယ်ဆိုတာဟာအလကားမှားတယ်မဟုတ်တဲ့ဟာတွေလည်းဆိုပြီးတော့ပယ်ချတယ်အခုခေတ်ရုပ်ဝါဒယူမျိုးပါပဲအဲ့ဒါတွေဟာကိုယ်ယူနဲ့ကိုယ်သာမှားနေတာ သဘာဝဓမ္မအစ်အမှန်နဲ့သင်ထိုးကြည့်လိုက်ရင်တော့အမှားတွေကြီးတယ်ပါပဲ။ဒါကြောင့်အဲဒီမိစ္ဆာကြီးတွေကဒိဋ္ဌသစ္စာတွေတဲ့အဲဒီဒိဋ္ဌသစ္စာတွေကိုလည်းသိရမယ်။ဒါကတော့အထူးပဲနေရာမဟုတ်တော့ပါဘူး။စီတိုင်းကပြောကြတဲ့အတိုင်းအဆောင်တတိလေးနဲ့အမြဲတမ်းပြရှိမှသွားရင်တရားဥပ္ပခာညာရောက်တော့သလင်ဥပ္ပခာညာနဲ့သလင်ဥပ္ပခာနဲ့ပြည့်စုံတယ်။အဲဒီကနေဒီသင်တိုင်းတက်သွားလို့ရှိရင်သောတာပတ္တိမညာရောက်တော့ ဒီပိဋကသစ္စာတွေအကုန်လုံးကျင့်ကြောက်သွားပါတယ်ဒီမိစ္ဆာရိတိဒိဋ္ဌိတွေအကုန်လုံးကျင့်ကြောက်ပြီးသွားပါတယ်ဒါကြောင့်ဒါလည်းပြီးပြီလို့ထားပါတော့တရားဆိုတာပြီးပြီတော့လည်းပြီးပြီလို့ပြောလိုက်ရတာပဲမပြီးခင်လေးလို့ဟောမယ်ဆိုရင်လည်းဒီညမှာဟောကြတွေကတော်များပါသေးတယ်ဒီမိစ္ဆာယူဝါဒဆွဲလမ်းပုံက10မျိုးတောင်ရှိပါတယ်အဲ့ဒါတွေကိုအတ္တဂ ాయిక ဒိဋ္ဌိလို့ခေါ်တယ်ဒါတိုင်းဒါတိုင်းတော့ သံဃာကလေးတွေတောင်မှပြေးထားပါသေးတယ်ဒီတခါတော့ဒီသံဃာစာရထဲမှာမပါဘူးအဲဒီသံဃာတွေကတတ္တဝါမပြည့်စုံပဲအမြဲတည်ရှိနေပြီးတတ္တဝါသေးနေပြည့်စုံပြီးအမြဲတည်ရှိနေပြီးမဟုတ်ဒီနှစ်ပြောမှလည်းငနာနဲ့အဲအကျဉ်းနံပါတ်တတ္တဝါမပြည့်စုံပဲအမြဲတည်ရှိနေပြီးအဲ့ဒါက

ရှိသည်လည်းမဟုတ်မရှိသည်လည်းမဟုတ်ဒီလိုသတာတည်းမျိုးဒါတွေဟာဒီကသစ္စာလို့ခေါ်တဲ့မိစ္ဆာယူတွေရဲ့ဤသဝံဆောင်မှုတွေပါပဲဒီတော့အချိန်ကြီးလို့အကျေချင်းမကြနိုင်ဘူးဒါတော့လည်းပဲအပြီးသားရကြပါစေလေးရမူရာပဲချင်းရာသစ္စာသီးတာများတဲ့ဒီဆောင်မှုရပါဆိုရင်ငါးခုပြီးတော့ပါပြီဒီတော့ကြံမှုကျင့်စဉ်ကြံကြည်လင်ထွက်ဝင်ရင်းစီတာတဲ့ ကြာမှုမှုကျင်းရမယ်ကြာမှုမှုဆိုတာကာမေတနာကာမဂုဏ်ကိုကြာမှုခြင်းကတစ်မျိုးဘဝေတနာဘဝကိုကြာမှုခြင်းကတစ်မျိုးဓမ္မစရိယတနာမြတ်သောခြင်းကိုကြာမှုခြင်းကတစ်မျိုးဒီလိုသုံးလို့သုံးဆင့်ရှိတယ်ကာမဂုဏ်ကိုရှာမှုခြင်းဆိုတာကကာမဂုဏ်အာယုန်တွေကိုမြစ်တပါရမိလိုက်တာရှာမှုနေတာသုံးဆောင်နေတာကိုဆိုလိုတာပါပဲ။ အဲ့ဒါဘယ်ကြမှညင်းနေလဲလို့ဆိုတော့အခုပြောခဲ့တဲ့အတိုင်းတနည်းနဲ့မကြရှုပြီးအာထုတ်သွားလို့ရှိရင်သောတာပန်ဖြစ်တယ်အဲ့ဒီတော့လည်းသူကမငြင်းသေးပါဘူးဒီကနောက်သဂရာဂံဖြစ်လို့လည်းသူကမငြင်းသေးဘူးဒီကနောက်နာဂံဖြစ်တဲ့အခါကျတော့မှသူကငြင်းသွားတယ်အဲ့ဒီခါကျတော့ကာမဂုဏ်ရှာမှုကာမဂုဏ်သုံးဆောင်လို့ခုတည်းဟာလုံးဝမရှိတော့အကုန်လုံးကျင်းသွားတယ် အဲဒီနာဂံဖြစ်ကိုရောက်အောင်အထုရမယ်လို့ဆိုလိုပါတယ်ဘဝချမ်းမြင့်ဆိုတာကတော့နာဂံမှလည်းမငြင်းနေပါဘူးဒီဘဝအရူပဘဝတွေကိုအလိုရှိနေသေးတာပဲကိုယ်ဘဝလေးနဲ့ကိုယ်သားနေသေးတာပဲညာနာဖြစ်သွားတော့မှသူကငြင်းတယ်ဒါကြောင့်ညာနာဖြစ်အောင်အထုရမယ်လို့ဆိုလိုပါတယ်ဒါတွေကလည်းအထူးအထုရတာတွေတော့မဟုတ်ပါဘူးဒီတိုင်းကပြောခဲ့တဲ့ တတိကလေးနဲ့ရှုမှပြီးဆင်းတိုင်းလိုက်သွားလို့ရှိရင်ညာနာဖြစ်တဲ့အခါကျတော့အကုန်လုံးညှင်းသွားတာပါပဲညာတော်ချင်းကိုရှာမိရင်းဆိုတာကညာတော်ချင်းမှန်ကိုမသိသေးတဲ့ဒီလိုငင်ပုဂ္ဂိုလ်မှာဟိုချင်းကဟုံလုံးလုံးဒီချင်းကဟုံလုံးလုံးဟိုဆရာကဟုံလုံးလုံးဒီဆရာဟုံလုံးလုံးနဲ့လိုက်ရရှာပွေပြီးတော့ယူဆနေတဲ့မိစ္ဆာယူမိစ္ဆာချင်းတွေကိုဆိုလိုပါတယ်အဲဒီမိစ္ဆာယူဆိုတဲ့ ညာတော့ချင်းရှာမိခြင်းကတော့သောတာပတိနဲ့ရောက်တဲ့အခါမှာညာတော့ချင်းမှဖြစ်တဲ့လက်ရှင်ဖြစ်ပါတရားချင်းကိုကိုယ်တိုင်ပြုသွားတဲ့အတွက်အဲ့ဒီမိစ္ဆာယူတွေဟာအကုန်လုံးယူသွားပါတယ်ဘုလူကအောင်လုံးတို့ဒီလူကအောင်လုံးတို့ဟိုစရာအောင်လုံးတို့ဒီစရာအောင်လုံးတို့တွေဒီလိုမျှော်လင့်ခြင်းမရှိတော့ဘူးအဲ့ဒီတော့အဲ့ဒီသောတာပန်ဖြစ်ရောက်အောင်အားထုတ်သွားဖို့ပါပဲပြီးတော့ ကြာမှုကိုစင်ကြာကြည့်နေနဲ့ကြာမှုမှုတွေလည်းပြုနေရမယ်ဒါကလည်းပဲဒီတိုင်းဒီတိုင်းကိုသတိလေးနဲ့မှတ်နေရင်ပြည့်စုံသွားပါတယ်ကာမဝိတ္တနဲ့လူရင်းနဲ့တက်ပြီးတော့ကြာကြည့်မှုရင်အဲ့ဒါကိုမှားလိုက်ကြောက်သွားတယ်ဇာဘာနာဝိတ္တနဲ့ဘုရားဒီပြည့်ရင်းအတွက်ကြာကြည့်မှုရင်အဲ့ဒါကိုမှားလိုက်ဒီလက်ကြောက်သွားတာလားဝိင်္ဂဝိတ္တနဲ့ကျူးစေဖို့ကြံမှုရင်အဲ့ဒါကိုမှားလိုက်လူလည်းကြောက်သွားတာပဲ။ ဒါကြောင့်ဉာဏ်ကြီးတွေဟာရှင်နေပြီးတော့သွားပါတယ်အဲဒီလိုရှင်းမှလို့ဉာဏ်နာဖြစ်သွားတဲ့အခါမှာစိတ်ကြံစီဟာအမြဲတမ်းကြည်လင်သွားပါတယ်အဲဒီရောက်အောင်အထုသွားဖို့ပါပဲကြာမီးကျင်းစင်ကြံကြည်လင်ထွက်ဝင်ရင်းစီတာတဲ့ထွက်တော့ဝင်တဲ့ရင်းနဲ့သရုပ်ဇာနဲ့လည်းပြုဆောင်ရမယ်တဲ့အဲဒီဇာကတော့ဒီကြီးတခြားအထုယူမှာပဲရတယ်ဒါကတော့ယ ahanan ပြည်ုံနဲ့လည်းပုဂ္ဂိုလ်တိုင်းမှာမပြည့်စုံနိုင်ဘူး ဝိဇ္ဇာ7ပါးနဲ့ပြည့်စုံတဲ့သလပညာယာနာပုဂ္ဂိုလ်တွေဝိဇ္ဇာ3ပါးနဲ့ပြည့်စုံတဲ့ဒိဝိဇ္ဇာယာနာပုဂ္ဂိုလ်တွေဒီလိုထူးခြားတဲ့ယာနာပုဂ္ဂိုလ်တွေကဒီသရုပ်ဇာနဲ့ပြည့်စုံပါတယ်ဒုက္ခဥပါဒကာလို့ခေါ်တဲ့ယာနာတွေမှာတော့ဒီဇံကိုမရကြပါဘူးဒီဇံကိုမရပေမဲ့အဲဒီယာနာတွေလည်းနိဗ္ဗာန်တော့ရတာပါပဲဆရာနာတွေလိုပဲအတူပဲနိဗ္ဗာန်ရောက်တော့မထူးပါဘူးဒီဇံနဲ့ ပြည့်စုံရင်တော့ပိုကောင်းတာပေါ့လေဒါကအသင်တန်းမြင်တာပေါ့ပထမရာနဲ့ဒုတိယရာလို့ခွဲကြပါစေဇာမညာရဲနဲ့မေဖို့နိဗ္ဗာန်ရတယ်ဆိုရင်ဒုတိယရာပေါ့သူကအညာသားပေါ့ဇာလည်းရတယ်မေဖို့လည်းရပြီးရဟနာလည်းဖြစ်သွားတယ်ဆိုရင်ဒါကပထမရာပေါ့ပါပြီးကောင်းပါလေဒီလိုပထမရာကကိုယ်ကုကောင်းဝင်မဲ့အထုတဲ့ယောဂီကပြည့်စုံအောင်အထုနိုင်ပါခြင်းမှာပြည့်စုံအောင်အာမထုနိုင်လို့ရှိရင်တော့ ဒုတိယရာနဲ့နိဗ္ဗာန်ရောက်ရင်လည်းကိစ္စပြီးတာပါပဲနိဗ္ဗာန်ရောက်တဲ့အခါကျတော့ဘုရားရဲ့သာလဝိညာယဟန္တာရဲ့ဒီဝိဇယဟန္တာရဲ့ဒုက္ခဥပါဒကယဟန္တာရဲ့လို့ဘာမှမထူးတော့ပါဘူးငြင်းကြီးတာအတူတူကြီးပါပဲဒါကြောင့်သတ္တဝင်နဲ့နင်းတဲ့သရုပ်သာဆိုတာကတော့ရရင်လည်းကောင်းပါတယ်မရရင်လည်းယဟန္တာဖြစ်တယ်ဆိုရင်ပြည့်စုံနေတာပါပဲအဲ့ဒါကိုအတူတူကြည့်ဖို့ပါပဲနောက်ပြီးတော့ စိတ်ကောင်းစွာလို့ပညာလို့မချုပ်ကုန်စေပါတဲ့ဒါကတော့မုန်းဆပြည့်စုံရမယ်အရိယာဝါဒတွေပဲအစဉ်တိုင်းအားထုတ်ပါလို့ရှိရင်စိတ်ကလေးကကောင်းစွာလွတ်သွားပါတယ်တဲ့ရာဂကိလေသာလည်းထဲမှာလည်းလွတ်သွားတယ်ဒေါသကိလေသာမောဟကိလေသာလည်းထဲမှာလည်းလွတ်သွားတယ်ဒါကတော့အရာဓမညာရောက်တဲ့အခါလုံးလုံးလွတ်သွားပါတယ်အဲဒါအရိယာဝါဒတစ်ခုပါပဲအဲဒီလိုလွတ်သွားရင် လွတ်သွားပြီဆိုတာကိုလည်းကိုယ့်အကိုပဲသိတယ်။အဲဒီလိုလွတ်သွားမှကိုယ့်အကိုဆင်ခြင်ပြီးပြီးသွားတာဟာသုမုဒ္ဒပညာတဲ့။ဒါကရောဒမောဟတွေမပြစ်နိုင်အောင်လွတ်သွားပြီလို့ဆင်ခြင်ပြီးပြီးတဲ့ပညာပါပဲ။ဒါလည်းအရိယဝါဒတရားတစ်ခုပဲ။ဉာဏပုဂ္ဂိုလ်ရဲ့ဆရာဘယ်အောင်လဲတွေ့တွေ့လွတ်လာနေတယ်။အကျိုးကျအတွေ့အကြုံမရှိဘူး။ ຢာကနဲ့တွေ့တာမှုမရှိဘူးဒေါသနဲ့တွေ့တာမှုမရှိဘူးမောဟနဲ့မာနနဲ့တွေ့တာမှုမရှိဘူးဘာကိလေသာနဲ့မှတွေ့တာမှုမရှိဘူးလုံးလုံးလွတ်လပ်နေတယ်အဲ့ဒါကိုသူ့မုဒ္ဒစိတ်တော်လို့ခေါ်ထားပါတယ်။သမုမာတော့စိတ်ကောင်းစွာလုံးလို့ဆိုထားတယ်။ပြီးတော့အဲ့လိုလွတ်သွားကြောင်းကိုပြန်ဆင်ခြင်ပြီးတော့ပြီးသွားတယ်။အဲ့ဒါကသူ့မုဒ္ဒပင်ရောဆိုတဲ့ဒေသနာတော်ရ။ကောင်းစွာလုံးရောက်သွားပြီလို့ဆင်ခြင်တဲ့သစ္စာကနာညာပါပဲ။ အဲ့ဒါကိုဆောင်ဖို့မှာပညာလွတ်လို့ဆိုထားပါတယ်ငါစိတ်တွေဟာလွတ်လပ်နေတာပဲဘယ်မှာမှအထူးမရှိဘူးအကုန်လုံးလွတ်မြောက်နေတာပဲဆိုတာကိုယ်ပိုင်ညာနဲ့သိရတယ်အဲ့ဒါဟာသစ္စာကနာညာမှာပဲအဲ့ဒီလိုဆင်ញင်တာကညာနာဖြစ်မှတော့ဆင်ញင်တာမဟုတ်ပါဘူးသောတာပန်ဖြစ်ရင်လည်းကိုယ်မှာကိလေသာတွေကျင်းသွားသလောက်တော့လွတ်မြောက်နေတာကိုသိပါတယ်သူစရာရှိရနဲ့မတူဘူးယုံနာတရားတွေကို ယုံနာတရားများပဲလို့အမှန်အတိုင်းသိပြီးနေတယ်ပုဂ္ဂိုလ်သားတော်ဆိုတဲ့အကောင်လေးကြောက်နေတယ်ဘုန်းကြီးတို့ဒီမှာတရားထုတ်တဲ့ဒကာကြီးတယောက်ကဒီလိုပြောဘူးတယ်ဒီကတော့ဘုရားတပည့်တော်တို့ပြန်စဉ်းစားလိုက်လို့ရှိရင်အကောင်လေးရှိနေတယ်ဘုရားအသက်ကောင်လေးကရှိနေတယ်အခုတော့အခုတော့ဘုရားစဉ်းစားတယ်စဉ်းစားတယ်ဟာယုံနာကြီးပဲဒီပြတဲ့တရားကြီးပဲသင်ကြားတွေ့နေရတော့ အကောင်လေးကြောက်နေတယ်ဗျာလို့သူကပြောမှုပါတယ်အဲ့ဒါဟာသောတာပန်ရေကစပြီးသက်္ကာရိတိမှလွတ်နေတာကိုသူ့ကိုယ်ပိုင်ညာနဲ့ဆင်ခြင်ပြီးပြောတာပါပဲဘုန်းကြီးတို့ကဟောရတာမဟုတ်ပါဘူးသူဟာသူသူဟာအမိယာကြတာပဲအဲဒီတခါကြီးလည်းခုတော့မရှိပါဘူးကျွယ်လွန်တော့ပါပြီပြီးတော့ဒီစိတ်ကယုံမှမှုတဲ့ယုံမှမှုဆိုတာဟာယုံမှစရာအကြောင်းမရှိသေးရင်တော့ လူကမဖြစ်ပေါ်သေးဘူး။တရားတရားတန်ခါနဲ့စပြီးတော့ဒီတရားရောကယုံမှဖြစ်လာအောင်ပြောရင်ယုံမှမှုကပေါ်လာတတ်တယ်။တရားရထားတဲ့ပုဂ္ဂိုလ်မှာတော့ယုံမှကမရှိတော့ဘူး။ဘယ်သူကဘယ်လိုပြောနေလဲ။သူ့မှာတော့တရားတရားတန်ခါနဲ့စပြီးတော့ယုံမှမှုမရှိဘူး။အဲဒါနဲ့စပြီးတော့သူ့လုံးရောက်နေတာဟာသူ့မှာထင်ရှားနေပါလေ။အဲဒီမျိုးချင်းပေါ့လေ။ သောတာပန်လည်းလွန်မြောက်တယ်သဒ္ဒါကလည်းလွန်မြောက်တယ်အနာဂါမှာတော့သမယောဂကြာဝရတွေမှလွန်မြောက်နေတာကိုသင်ကြားပြနေတာပါပဲအဲဒါတွေကကိုယ်ပိုင်ဉာဏ်နဲ့ကိုသိရမှာဉာဏ်ပြောရင်တော့မဟုတ်ဘူးဉာဏ်သမားကသုံးဖြတ်ပြုံတော့မဟုတ်ဘူးဉာဏ်ဉာဏ်လိုက်တဲ့ကိလေသာတွေရှင်းနေတယ်ငြိမ့်နေတယ်ဆိုတာကိုယ့်အကိုစဉ်းစားတယ်စဉ်းစားတယ်ရှင်းပြီးတော့သိနေရမှာဒါကြောင့်မို့ စိတ်လိုအားဖြင့်လည်းကိလေသာတွေမှလွန်မြောက်ရမယ်။ပညာလိုအားဖြင့်လည်းဒီလိုကိလေသာတွေငါမှမဖြစ်နိုင်ဘူးလို့လွန်မြောက်နေကြောင်းကိုသိရမှာ။သောတာပန်ဖြစ်ပြီးလို့ယူဆတဲ့ပုဂ္ဂိုလ်ကသောတာပန်မှာကျင့်ကျင့်လိုက်တဲ့ကိလေသာတွေငါမှမဖြစ်ဘူးဆိုတာသိရမှာ။အဲဒီကိလေသာတွေဖြစ်နေလို့ရှိရင်သောတာပန်မဟုတ်ဘူးပေါ့။ဒီနေ့ကပြောကြတာလို့တချို့ကသောတာပန်ဆိုတဲ့အမည်ကိုလည်းဆံရင်သေး ဒီကြိုက်တွေလည်းကျင်းအောင်မကြောင်ဘူးသူတော်ဘာတဲ့လဲသတ်ရှင်လေးဆိုတဲ့ပုဂ္ဂိုလ်ကသတ္တဗံဟာသူ့အတွက်ကိုတတ်ကောင်းတယ်တတ်နိုင်တယ်လို့သုံးဖြတ်လို့သုံးဖြတ်နဲ့ဒါကတော့ဉာဏ်မကြပါဘူးရဲကြတဲ့ပုဂ္ဂိုလ်ကအရက်ကိုလည်းတောက်ချင်းသတ္တဗံနဲ့မြူခါရင်တော့သတ္တဗံဟာအရက်လည်းတောက်ကောင်းတယ်လို့သုံးဖြတ်လို့သုံးဖြတ်နဲ့ဒါလည်းဉာဏ်မကြပါဘူးဒီလိုကိုယ်ကကိုယ်လိုက်ပြီးတော့မတရားဆုံးဖြတ်လို့အဲဖြစ်မလဲတရားဘက်ကိုလိုက်ပါမှာပေါ့ အဲဒါကြောင့်စိတ်ကောင်းစွာလို့လို့ဆိုတဲ့အတိုင်းစိတ်ကလည်းကိလေသာနယ်ပယ်ကလုံးမြောက်နေရမယ်သောတာပန်လည်းသောတာပန်လည်းကိလေသာကလုံးမြောက်နေရမယ်ရာဂနဲ့တရားကလည်းလုံးမြောက်နေရမယ်အနာဂါနဲ့ဒါဂါနဲ့လုံးမြောက်နေရမယ်ဉာဏ်ဆိုရင်တော့အကုန်လုံးမြောက်နေရမယ်အဲဒီလိုလုံးမြောက်နေတာကိုလည်းဉာဏ်ရှင်ရင်တိုင်းရှင်ရင်တိုင်းလုံးမြောက်နေကြောင်းသင်ကြားနေရမယ်ကိုယ်လည်းတွေ့အားဖြင့်သင်ကြားနေရမယ်ဒါရုံမဟုတ်ဘူးဒီတော်တဲ့ကိလေသာတွေဟာ ဒီတုန်းကဒီအာမတကုံကတော့ဖြစ်ခဲ့တယ်အခုဒီအာရုံကိုရပြီးတဲ့အခါမှာအဲ့ဒီသိဉာဏ်ကြီးလေသားတွေမဖြစ်လာတော့ဘူးဆိုတာကိုသက်သေကအဖြစ်နဲ့ကိုယ့်အကိုသင်ရှားရှားသိရမယ်ဒါကိုဆိုလိုတယ်စိတ်ကောင်းစွာလို့ပညာလို့မချုပ်ကုန်စေတာအရိယာဝါဒဟောခေါ်ပြဗုဒ္ဓမြတ်ဖရာတဲ့အရိယာဝါဒတရားတွေတော့ဆုံးပါဘူး ပထမဆယ်နာရီကြာသုံးလို့ရည်ထားရုံနဲ့ဆယ်နာရီလဲမသိနိုင်ဘူးခုဆယ်နာရီနဲ့မိနစ်20ရောက်သွားပြီဒီကနေ့ညညောလာတာနှစ်နာရီလောက်ရှိသွားပါပြီအဲတရားပွဲညကိုဒီရိယာဝါဒတရားတော်ကြီးကိုယူရစွာဉာဏ်နာရသောဓမ္မတော်နာကုသိုလ်စေတနာတို့ရဲ့သွမ်းအာနုဘောကြောင့်ယခုဉာဏ်နာပရိသတ်ပေါင်းသူတော်ကောင်းတို့သည်မြတ်စွာဘုရားဟောကြားတော်မူသည့်အတိုင်း၁၀ပါးသော အရိယာဝါဒတရားတို့ကိုထိုက်တရားလျော်စွာပွားများအထုနိုင်ကြ၍အရိယာတို့သံတရားကြီးဟူသောအရိယာနေကြီးတွေကိုကိုယ်ကြီးကိုငါတည်ဆောက်ကြ၍ထိုအရိယာတို့သံတရားအကြီးတွေနဲ့ခန့်ခါညာညာတည်နေတဲ့လုံလုံချုံချုံနိုင်ကြ၍ဒေလီဝအစရှိသောသံဃာဝဆင်းရဲ့ဘေးအန္တရာယ်ဟူသည်များမှလွတ်မြောက်ကြလျက်ဆင်းရဲခါသိဉာဏ်ရဖြစ်သောနိဗ္ဗာန်ချမ်းသာမြတ်ကို လင်းများစွာဆိုက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း